ခဲ့တဲ့ဘက်ကကာထာနံပါတ်ရင်ပြီးသွားပြီနော်ကာထာနံပါတ်1ပြီးသွားပြီနော်ဟုတ်လားကာထာနံပါတ်3ကစရမယ်ဟုတ်လားအဲ့တော့ဒီနေ့မြန်မာသက်ကရ1384ခုနေုံလာဇန်9ရက်ခရစ်သက်ကရ2012ခုနှစ်မေလ29ရက်တနင်္ဂနွေနေ့မှာ ဦးဇင်းတို့တုဝတ္တကသုတ်တံကထာနံပါတ်3ကစတင်ပြီးတော့ဆက်လက်လေ့လာကြရအောင်ဒါကြောင့်ကထာနံပါတ်3ကိုပထမပါဠိမြန်မာမြန်မာပြန်အလုံးညီညာဖြပြရွတ်ဖတ်ပြီးတော့ပူဇော်ကြရအောင်ယံကိဉ္စီဓမ္မမပိဇင်ညာဧဇတံအထဝါပိဗဟိတာနတေနဓမ္မံဂုတ်ပေထ နာဟိတာနေဗုတိတတံဝုဒ္ဓာယဟန်တိမိမိတန်တန်၌၎င်းပြင်ပဖြစ်သောဆရာသမားတန်တန်၌၎င်းတဘာဘာသောဂုံကျေးဇူးကို တွေ့သည့်လေရာဤထိုသို့ပင်တွေ့ပါသောလဲမထောင်ခြင်းဟုသောအာဇွမ်းကို မပြုလေရာအဘဲကြောင့်ဆိုသော ထိုမထောင်ခြင်းကို ဖျားဆသောသူတော်ကောင်းတို့သည်ငြိမ်းအေးချောင်းတရားဟု၍ဟောတော်မမူခဲ့သောကြောင့်ပင်ဒီဒါကတော့လွယ်လွယ်ကလေးပါပဲအတိတ်ပဲသိရှုပ်ထွေးမှုမရှိပါဘူးပထမကပထမကထာရီမာကတဏမာနဒိဋ္ဌိဆိုတာတွေကိုပြောလာခဲ့တာဖြစ်တဲ့အတွက်အဲ့ဒီမှာမာနတွေနဲ့ပတ်သက်ပြီးတော့မှဒီမြတ်စွာဘုရားကပယ်ဖို့ဒါတွေကိုပြောနေတာနော် ဒါတော့ဂါထာနမနဲ့တုန်းကဘာတွေပြောသလဲဆိုလို့ရှိရင်တဏမာနဒိဋ္ဌိနဲ့ပတ်သက်တဲ့အကြောင်းအရာကိုပြောတယ်ဒါတော့ဂါထာနမ3မှာကြာအဲ့ဒီမာနကဘယ်လိုလဲဆိုရင်မာနဆိုတာကကိုမှာရှိတဲ့အရာကိုလည်းပဲအကြောင်းပြုပြီးတော့မာနဖြစ်တယ်လို့ကိုနဲ့ပတ်သက်တဲ့ဆရာသမားတော်လကောင်ဆွေမျိုးတော်လကောင်နော်ကိုယ့်ရဲ့ပတ်ဝန်းကျင်မှာရှိနေတဲ့ပုံကိုယ်တွေရဲ့အဲရှိနေတဲ့ဂုံတွေပေါ့လေအဲ့ဒါတွေကိုလည်းပဲအကြောင်းပြုပြီးတော့မာနဆိုတာဖြစ်တာပဲ ဆိုတော့တချို့မှာကိုယ်တိုင်ကတော့ဒါမျိုးဟိုတော်တာတတ်တာစွမ်းတာပြည့်စုံဥစ္စာပေါ်များတာမရှိပဲမလဲပဲအဲဘသူကတော့ငါနဲ့ဘလို့တော်တာစသည်ဖြင့်လူလောကမှာဒါပြောနေကြပါပဲเนาะအဲဘသူကတော့ဒါကတော့ငါဘသူဘသူပေါ့စသည်ဖြင့်ပေါ့လေနာမည်ကြီးတဲ့ပုဂ္ဂိုလ်တယောက်ချမ်းသာတဲ့ပုဂ္ဂိုလ်တယောက်ထင်ပေါ်တဲ့ပုဂ္ဂိုလ်တယောက်ဆိုရင်သိတဲ့အတိုင်းပဲဆွေမျိုးကတက်တော်ကျင်တာကိုနော်မကောင်းဘူးဆိုလို့ရှိရင်တော့အသားလေးငြိမ့်နေလိုက်တာသူသူကိုကိုပဲညီကိုရင်းတောင်မပြောကြအောင်ဟုတ်လား အဲ့တော့ဒီနေရာမှာကိုယ်တန်တန်ဆိုတာကိုယ်မှာရှိနေတဲ့ဂုံတွေပေါ့နော်ဥပမာထားပါတော့ဦးဇင်းတို့ယဟန်နေများမှာဆိုရင်ဒါကစောစောကပြောခဲ့ပြီးဒီတုဒ္ဒတာတုဒ္ဒကတုတ်တန်ကယဟန်နေကိုအဓိကထားဟောတယ်ဆိုတော့လည်းပဲဦးဇင်းတို့ဒါဖြစ်တတ်တဲ့သဘာဝကတော့ယဟန်ဖြစ်စီလူဖြစ်စီအားလုံးမှာရှိတော့အားလုံးကိုယဟန်အနေနဲ့ဆိုတော့ယဟန်ဘက်ကိုဒါငါတို့ပြောတယ်လို့ယူဆမှာပေါ့နော် လူတွေပဲကြတော့ဒါ တို့လူတွေနဲ့ပတ်သက်တာကိုပြောတယ်လို့ဒီလိုပဲယူဆရမှာပေါ့ယန္နေဆိုလို့ရှိရင်လည်းပဲယန္နေမှာသူရှေးတုန်းကဒီနေ့ခေတ်မှာဒါမရှိပေမဲ့အခုတည်းဒီအိန္ဒိယနေပေါ်ဒီလေငါမှာရှိတယ်ဆိုတော့တို့မှာဒီဒီဇက်စနစ်တွေကဇန်နိုင်ဇန်မြင့်ဆိုတာတွေဒီနေ့ထိရှိနေတာပဲရှိနေတဲ့ခါကျတော့တို့ရန်ဝက်လာတဲ့ခါမှာလူဘဝမှာကဓာရီကိုဂုံအဖြစ်နဲ့ထားတာသူကဘယ်မျိုးဘယ်အနွယ်ဘယ်ဇက်ကဖြစ်လာတာနော် အဲ့ဒါတော့သူတို့ရဲ့ဇတ်စနစ်တွေဟာရမ်းဖြစ်တဲ့ခါကျတော့လည်းပဲပုရိသေဘဝအနေနဲ့ပြောမယ်ဆိုလို့ရှိရင်ဒါကရှင်းပြောမယ်ဆိုရင်ဒီဟာလေးတွေကခက်ကြွားကြွားပေါ့နော်ဆိုတော့ဟေးတို့ကဘယ်မျိုးကဖြစ်လာတာနော်ဘယ်လိုဇက်ကဖြစ်လာတာဆိုပြီးတော့မှဒီလိုအမျိုးဇက်ကိုအကြောင်းပြုပြီးတော့မှလည်းမာမနာဖြစ်တာရှိတယ်ယဟန်နေထဲမှာနော်ယဟန်ဖြစ်ပြီးပြီယဟန်ဆိုတာကသူ့ရဲ့သဘာဝဖွဲ့စည်းပုံကဦးဇင်းတို့မြတ်စွာဘုရားဖွဲ့စည်းပုံကတိတ်ပြီးတော့ကောင်းတယ်အမှန်တိုင်း ပြောမယ်ဆိုရင်ပေါ့လေဒီဇက်စနစ်တွေပြင်းထန်လာတဲ့အချိန်ကာကာလမှာဒီဇက်စနစ်ကြီးကရန်ဘဝကိုရောက်တာနေဘာမှလုပ်လို့မရအောင်ဒီဇက်ကိုအကြောင်းပြုပြီးတော့ရန်ဘဝထဲမှာအသုံးပြုလို့မရအောင်ကိုဘုရားဘော်ရင်လုပ်ပလိုက်တာဖျောက်ပလိုက်တာဒါတော့ဘလို့စနစ်နဲ့ respect ပေးမလဲဆိုရင်ရန်ဘဝကိုရောက်တဲ့အခါမှာဥတဲ့သူကိုအရင်ကြတဲ့သူကိုနောက်ကြတဲ့သူကရှ िख ိုးစရာအဲ့ဒီလိုမျိုး ဒါကြောင့်မလို့ဦးဇင်းတို့ဒီနန်းတော်တွေကနေပြီးတော့မှမြတ်စွာဘုရားနောက်ကိုထွက်ပြီးတော့မှရံပြူကြတယ်အာနန္ဒာတို့နုရုဒ္ဓာတို့ဒီမင်းသား6ယောက်တို့အဲဒီတော့ကဒေဝရတ်တို့လည်းပါတာပဲလေသူတို့နဲ့အတူတူတွဲပါလာတာကဥပါလိစတ္တတဲ့ပါတယ်သူကစတ္တတဲ့ဆိုတာဇတ်နိုင်ပြောတာနော်သူတို့လူခက်ကဂျုံပဲဇတ်နိုင်ဆိုတော့သူတို့ကသူတို့အမျိုးကအမတန်မာနကြီးတဲ့အခါကျတော့သူတို့မာနကိုသူတို့အရင်ချတဲ့အနေနဲ့အဲ့ဒီ ဇန်နေသူတို့တစ်သက်လုံးခိုင်းလာတဲ့သူတို့ဂျွန်ဥပါလီကိုအရင်သင်္ကန်းဝတ်ပေးတာအရင်သင်္ကန်းဝတ်ပြီးတော့အရင်သင်္ကန်းဝတ်တဲ့သူကိုအယုတ်တိပြုကြစရန်ဆိုတော့သူတို့ကိုကိုသူတို့နှိမ်တဲ့အနေနဲ့မန်ချိုးတဲ့အနေနဲ့ဥပါလီကိုအရင်သင်္ကန်းဝတ်ပြီးတော့သူတို့အယုတ်တိပေးဆိုတော့နောက်ကြတဲ့ပုဂ္ဂိုလ်ကဝါငယ်တယ်ဂျူနီယာကြတဲ့အတွက်ဒါ respect ပေးရမယ်ဒီလိုဖွဲ့စည်းထားတာအဲ့ဒီလိုဖွဲ့စည်းတဲ့အခါမှာမိမိသာသနာတော်တွေကိုတကယ်သာသနာကိုကြီးညိုပြီးတော့ဝတ်တဲ့ယဟန်များအနေနဲ့ကတော့ဒီဇက်ကအလိုလိုအဲ့လိုလိုနေနေပျောက်သွားပြီမြဲ ပုရုဇဉ်နေအနေနဲ့ကြတော့ဒါအနတ်ကကြံနေခဲ့တယ်မပြောက်ဘူးမပြောက်တဲ့ခါကျတော့အဲ့ဒီဇက်ကိုအကြောင်းပြုပြီးတော့ယဟန်ချင်းချင်းလည်းပဲဟေးတို့ကဘယ်ကလာတာတို့ကဘယ်မျိုးကလာတာဒီလိုလေးတွေရှိတယ်ရှိတော့အဲ့ဒီလိုမျိုးမမထပါနဲ့တဲ့နော်ကိုယ့်ရဲ့လာတဲ့အမျိုးကိုကြည့်ပြီးတော့တို့ကဘယ်အမျိုးကလာတယ်ဘယ်ဘယ်လိုအနွယ်ကလာတယ်ဆိုပြီးတော့ပြီးတော့အဲတို့ကပစ္စည်းလေးပါဘလို့ပေါ်မြတယ်ကြောင်းကန်နော်ကြောင်းကန်ကြောင်းတိုက်ကန်တိုက်တယ်ဘလို့ပေါ်တယ်ပြီးတော့မှ လာလာပါဘလို့ပေါ်တယ်အချမ်းချမ်းဘလို့ပေါ်တယ်စာပေကျမ်းငါငါဘလို့တက်တာနော် ပြီးတော့မှတခါသူကစာချဘုန်းကြီးဘလောက်တော်တာဒီနေ့ခေတ်ဆိုလို့ရှိရင်ဘယ်စာမိုးတွေအောင်းနာပေါ့နော်အဲ့ဒီလိုတွေကနေစပြီးတော့တခါဘယ်တက်ရောက်သွားလဲဆိုရင်ဟေးတို့ကတောထွက်ကျင့်တာဟာတို့ကဒုတိယအကျင့်ကိုဘယ်နှပါးကျင့်တာဟာတို့73ပါးတတ်နေရင်14ပါးလောက်ကျင့်လိုက်ခြင်းသေးတယ်အခုတောင်ဆုံးနေလို့ဘုရားမထားခဲ့လို့အဲ့တို့လာခတ်ကြွားကြွားလေးတွေလေဆိုတော့အဲ့ကျင့်တာကမှ तू ကဘုရား73ပါးပဲထားလို့14ပါးထားရင်လည်း तू ကကျင့်အောင်ပါပဲဆိုတဲ့သဘောမျိုးဆိုတော့ အဲ့ဒါလဲမာနပဲတဲ့နောက်တစ်ခါတီလာကျင့်တဲ့လူကလည်းဟေ့တို့ကဘလို့ကျင့်နေစသည်ဖြစ်ပါဗျာလူလောကမှာပြောမယ်ဆိုရင်တို့ကဥပုပ်နေတိုင်းမလို့အောင်ဥပုပ်ဆောင်တာဥပုပ်ဆောင်တာတော့နည်းနည်းသူများရှေ့သွားပြီးတော့ဥပုပ်သမန်သိအောင်လို့တခါတည်းအတန်ကျဲကျဲကျဲကျဲပြောတာခံမြဲမယ်အဲ့ဒါလေးတွေမာနပါတယ်လို့ပြောတာနောက်ဆုံးကျရင်ဇံရရင်ဇံကိုအကြောင်းပြုမာနဖြစ်တယ်ဒါတော့မြတ်စွာဘုရားအဲ့ဒီကနေဘယ်လဲတွန်းပို့လဲဆိုရင်ဒီဝိပဿနာနယ်ပယ်ဘက်ကိုပဲမြတ်စွာဘုရားတွန်းပို့သွားတာတနည်းပြောမယ်ဆိုရင်သောတာပန်နဲ့လည်းပဲမြတ်စွာဘုရားက မရနဲ့အောင်တဂရကလည်းမရနဲ့အနာကလည်းမရနဲ့ရန်ထားကြံပါပဲမြတ်စွာဘုရားကသူတို့ကိုတိုက်တွန်းမှုဆိုတာမြတ်စွာဘုရားအဲဒီနေရာကြမှာဒါလမ်းဆုံးတယ်လို့ပဲဆိုကြပါစို့အဲ့ဒါလို့နီးနဲ့မြတ်စွာဘုရားကဒီလမ်းကိုလမ်းအနှောက်အယှက်ဖြစ်မဲ့နိဝရဏတွေကိုမြတ်စွာဘုရားကပယ်တာပဲဒါတော့လူများမှာဆိုလို့ရှိရင်လည်းပဲလူတွေရဲ့သဘောတဘာဝအတိုင်းပဲပေါ့နော်ဒါအမျိုးကြောင့်ရုပ်ရည်ယူပကရအတန်းဆွေမျိုးအတန်းဝဉာဏ်ပညာစသည်ဒါတွေကမမနာတွေပဲဒါတော့အဲ့ဒီမမနာတွေဟာတဲ့ တကယ်တန်တရားထွတ်မြောက်ရေးကိုကျင့်တဲ့အခါကျတော့အခုနပြောလို့ကိုယ်မှာရှိတဲ့ဂုဏ်တွေကိုပဲဖြစ်ဖြစ်ကိုယ်ပတ်ဝန်းကျင်မှာရှိနေတဲ့မေမိဘဆရာသမားဆွေမျိုးညာတိဘာသာစသည်ဖြစ်ပေါ်လေအမျိုးမျိုးပေါ့ရှိတဲ့ဂုဏ်ကိုပဲဖြစ်ဖြစ်အဲ့ဓာကြီးတွေကိုအကြောင်းပြုပြီးတော့မမနာမထောင်ဖို့ဒီကထာကပြောတယ်ဒါကအဲဒီအထူးသဖြင့်ရှေးခေတ်ကအနေနဲ့ပြောမယ်ဆိုရင်ဇတ်စနစ်ရှိတယ်ပြီးတော့မှလူတွေမှာချမ်းသာဆင်းရဲခွဲခြားမှုရှိတယ်နော်ဦးဇင်းတခါတော့ငါကြားသေးတယ်ဟုတ်တယ်မဟုတ်တယ်တော့မသိဘူးပေါ့နော် ဆန်ဖရန်စစ္စကိုအခုနဦးဇင်းတို့အမြဲတမ်းတခါတလေအဲ့လာတဲ့အဲ့တဲ့ဘုန်းကြီးတွေလာတဲ့ပို့နေရတဲ့ဒီဂိုးတက်ကကြီးကိုလှမ်းပြီးတော့မြင်နေရတဲ့ဗာလဲ fine art လားအဲ့နာအိမ်နေဆိုလို့ရှိရင်နဲ့ချမ်းသာတိုင်းတောင်မဝနိုင်သေးဘူးသူတို့ကဘလို့အဆက်မျိုးမှဒီအိမ်နဲ့ဒီနာရက်ွက်ကိုဝင်လို့ရတာလို့တခါတယောက်ကပြောဘူးတယ်ဟာဘလို့လို့လဲဆိုဟာအဲ့နာရက်ွက်မှနေမှာပတ်စံချမ်းသာတာတခုလည်းမရဘူးတဲ့သူတို့ကစနစ်ဒါလားနော်ဂါဗနာလားစတိတ်မှာလားဟိုဖက်ဒရယ်မှာလား စသည်ဖြင့်တတိဆိုလို့ချင်းတဲ့ CEO လာတော့ဒီလိုအဆင့်မျိုးမှာရတယ်ဆိုတာပဲဒါလေးတွေကလူလောကမှာကြည်လေရက်ကိုထက်ကိုဝင်ကျင်တာတောင်မှတိမ့်တိပေါက်လို့ဟေ့ငါအခုတန်းပေါင်းဟောဟလာ300လောက်ပေါက်လိုက်တယ်ဆိုတော့ဗျာပတ်စံချမ်းသာတယ်ဝယ်လို့ရမရသေးဘူးမင်းကဘယ်ရလာလဲငါတော့အလုပ်သမားပဲကွာဆို sorry ပဲမရသေးဘူးလူလောကမှာတတ်မှတ်ထားတဲ့ဂုဏ်တွေကြံသေးတယ်လေပတ်စံတခုတည်းမဟုတ်ဘူးဆိုတော့အဲ့ဒါလေးတွေဟာလူလောကအနေနဲ့ဆိုရင်ဒါ လူလောကနည်းနည်းကြည့်မယ်ဆိုတော့ဒါ class ကွဲသွားပြီပေါ့နော်ဒါတော့တို့ကဘယ်ရက်ကွက်မှာမှနေတာဆိုရင်ဒါလေးတဲ့စကားပြောတယ်ဗမာပြည်မှာဆိုဝန်တာမရလာတာတဲ့ဆိုရင်တော့ဟုတ်တယ်မဟုတ်လားတမျိုးလေတမျိုးပေါ့အခုတော့ရက်ကွက်တွေတိုးကုန်ပါပြီဆိုတော့အဲ့ဒါလေးတွေဟာမိမိတို့နေတဲ့နေရာအစားအသောက်အကုန်လုံးပဲနော်ပစ္စည်းဆိုရင်တို့ကဘယ်လိုဒစိမ့်မှအမဲ brand ကိုထည့်ပြောလိုက်သေးတာနော်အဲ့တော့ဒါလေးတွေကအစစအရာလူလောကမှာဒါငါတို့ကဒီလိုမှသုံးတယ်ဆိုတာမျိုးလေးကိုကြွားကြတာပြောတာ ကြွားကြတယ်ပေါ့နော်ဒါတော့လူလောကအနေနဲ့တော့ဒါဟာသုံးနေဆွဲနေတာကတကုံဆိုပေမဲ့လည်းပဲတန်တရားထွတ်မြောက်ရေးကြတော့အဲ့ဒီဟာတွေကအနောက်ရှစ်မှာအကြီးအကျယ်ပေးတယ်အကြီးကျယ်ပေးတယ်ဆိုတာကဘယ်လိုလဲဆိုရင်မာနဆိုတဲ့အမျိုးကကောင်းတာကိုကုသိုလ်လုပ်နေပါလျက်နဲ့ကိုအဲ့ဒီကုသိုလ်ထဲမှာဝင်ပြီးမာနပါနေတော့ဘာမှမသိဘူးဖြစ်နေတာအဲ့ဒါကအခက်ဆုံးနော်ဆိုတော့ဟိုတပုံနဲ့ ဟောဘက်တစ်ဘက်ရင်ဆိုင်တက်ရတာကိုစစ်သားကမကြောက်ဘူးတဲ့ကို့နောက်ကအတူတူတိုက်နေတဲ့လူတွေထဲမှာတရှိုးပါမှာပိုကြောက်တယ်ဟုတ်တယ်မို့လားတရှိုးကနောက်ကြည်စံခေါ်တယ်တဘုံကရှေ့ကြည်စံရှေ့ကြည်စံကိုမကြောက်ဘူးတဲ့ကြောက်တာနောက်ကြည်စံကြောက်တာသူတို့မှာအဲ့ဒီလိုမျိုးပေါ့ဒါတော့မာနသည်နောက်ကြည်စံနဲ့တူတယ်လောဘတို့ဒေါသတို့ကတော့ပြောရမှာဆိုရှေ့ကြည်စံနဲ့တူတယ်ဒါကြောင့်မာနကတဲ့ပယ်လို့ခက်တယ်ဘာဖြစ်လို့လဲဖြစ်နေတာကိုကိုမသိဘူးဖြစ်နေလို့ gain နော်ဥမာထားပါတော့အခုနာမည်ကြီးနေတဲ့ X ယောဂစဖြစ်ကစားမသိဘူးလေလူတွေမှာအမှတ်တမဲ့နေကြတာပဲတချို့ကုလာတာအကြောင်းမျိုးမျိုးရှိတာ哦ဒါတော့ဖြစ်ပြီးမှလက္ခဏာပြမှတိလိုက်ပြီဆိုတဲ့ခါကျတော့ it's too late ဟုတ်တယ်မလားဆိုတော့အဲ့ဒီလိုမျိုးသူ့မှာရှိနေတာကိုဝင်နေတာကိုအဲ့ဒီအဝင်ခံရတဲ့သူကဝင်မှမသိဘူးအဲ့ဒါဟာပြဿနာပဲပြဿနာပေါ်ဖို့ခက်တယ်ဒါကြောင့်အဲ့မာနဟာတစ်ခါတလေမှမိမိက ကုသိုလ်တော့လုပ်ပါတယ်ကောင်းတာလုပ်ပေမဲ့စိတ်ကလေးကအဲ့ဒါလိုလေးတစ်ချက်ကလေးဖြစ်သွားတာနဲ့မာနကဝင်သွားရောတခြားမကြည့်နဲ့လေရှင်နုဒ္ဒကိုရှင်မရင်ကိုကြည့်လေနော်သူ့မှာမာနကလေးဝင်နေတာ ਨੇ ဖြစ်တယ်ဟာကိုနော်အနုရုဒ္ဒမတိနော်အနုရုဒ္ဒဖြစ်တယ်လေးကြည့်ဒါမာနလို့တောင်ပြောကြမလို့သူရှိတဲ့အတိုင်းလေးဖြစ်တာပဲ သူမြင်လို့မြင်တယ်ပြောတယ်သိလို့သိတယ်ပြောတယ်ဒါပေမဲ့အဲ့ဒါကမန်ထဲမှာယာထာဝမန်နဲ့အခုလာတော့မယ်ဒီမှာအရှိရှိတဲ့သူကရှိလို့ဖြစ်တယ်မရှိတဲ့သူကတော့ပုံဆိုးတာပေါ့နော်မရှိဘဲနဲ့သူများလို့ဖြစ်နေတာမျိုးဒါကြောင့်ဘာနဲ့ချုပ်တယ်လဲဆိုတော့အဲ့ဒီဟာတွေကိုတဲ့အဲ့ဒီလိုဖြစ်တဲ့အတွက်ကြောင့်ဘာဖြစ်တယ်လဲဆိုရင်ဘုရားစတဲ့အရိယာသူတော်ကောင်းတွေကဒါကိုငြင်းအေးချောင်းတရားဟူ၍ဟောတော်မမူခဲ့ဘူးတဲ့ဒီမှာကတော့သူကဘဝလွတ်မြောက်ရေးအတွက်ကို ပြောထားတာဖြစ်တဲ့အတွက်ဒီကိလေသာငြိမ်းမှာဘဝငြိမ်းပဲဒါတော့ငြိမ်းအေးချောင်းတရားမဟုတ်တဲ့အတွက်ကြောင့်ဟောဒီမာနတွေဒီဒါပယ်ရမယ်တရားမျိုးလို့ဆိုလိုတယ်ဒါကြောင့်ဒီနေရာမှာကတော့ကိုယ်မှာရှိတဲ့ဂုံကိုယ်ပတ်ဝန်းကျင်မှာရှိတဲ့ဆရာသမားမိဘတွေမှာရှိနေတဲ့ဂုံတွေကိုအကြောင်းပြုပြီးတော့မာနမဖြစ်နဲ့ဘာဖြစ်လို့လဲဆိုဘုရားဆရာတဲ့အရိယာသူတော်ကောင်းတွေကဒါကိုငြင်းအေးချောင်းတရားလို့မဟောဘူးငြင်းအေးချောင်းတရားမဟုတ်ဘူးဆိုလို့ရှိရင်ရှိနေပါလဲဆိုတော့ပူလောင်ချောင်းတရားရှုပ်ထွေးချောင်းတရားပြဿနာဖြစ်ချောင်းတရားလို့ဆိုလိုတယ် ဆိုတော့ကောင်းပြီတခါနောက်ထပ်နံပါတ်ကာထာနံပါတ်လေးကိုဆက်ကြဆိုသူတို့နှစ်ခုကရှင်းနောက်ဆက်ရပဲဆိုတော့နော်တေယောနဒေနမင်းကြီးယနိစေယောအထဝါပိတရိခောဘုဒ္ဓောအနေက ရူပေဟိနာတုမာနံဝိကပိယံဒိဋ္ဌိမြမဗျာယဟန်တိထိုမျိုးမြတ်သည်ဤအဖြစ်အစရှိသော မိမိဂုံဆရာဂုံဖြင့်ငါသည် သူတော်ဘာထက်မြတ်၏ဟု၎င်းငါသည် သူတော်ဘာအောက်ယုံနေ၏ဟု၎င်းငါသည်သူတော်ဘာနှင့်တူ၏ဟု၎င်းမထင်မှတ်လေရာထိုအမျိုးမြတ်သည်ဤအဖြစ်အစရှိသောမိမိဂုံဆရာဂုံနှင့် ပြည့်စုံသည်ဖြစ်၍မိမိကိုယ်ကိုတပါးမကများလာစွာသောဂုံတို့ဖြင့် အထူးထူးအထွေထွေစိတ်ကူးရဲလျက်မတီးလေရာကောင်းပြီအဲ့တော့မာနကဦးဇင်းတို့ခါတိုင်းကပြောခဲ့ပြီးသားပဲခါတိုင်းကစကလုံးလေးတွေကတော့အဲစကလုံးလေးတွေတုံးတာတော့နည်းနည်းလေးပဲ꿰တာပါเนาะအတူတူတော့တူတူပါပဲတေရမန်ဆိုတာကဒီနေရာမှာအမျက်ဆိုတဲ့မျက်တဲ့ဘက်ကအထက်တန်းဘက်ကပြောတာเนาะ မြတ်တဲ့ဘက်အထက်တန်းကျတဲ့ဘက်ကနေပြီးတော့မှမြင့်လို့မြတ်လို့အထက်တန်းရောက်လို့ဖြစ်တဲ့မန်မျိုးတတိတဆိုတာကတော့ level တူချင်းတို့ကလည်းဒါပဲသူလည်းဒါပဲဆိုတဲ့သဘောမျိုးဖြစ်တယ်မန်ကိုတတိတမန်နေစဆိုတာကတော့ဟိနဆိုတဲ့စကားလုံးလိုပဲနှိမ့်တဲ့သူအောက်ကျတဲ့သူနော်ဆင်းရဲတဲ့သူတွေဖြစ်တယ်မန်ဆိုတော့ဒီနေရာမှာဒီကိုယ်မှာရှိတဲ့ဂုံပတ်ဝန်းကျင်မိဘဆွေမျိုးမှာရှိတဲ့ဂုံတွေကိုအကြောင်းပြပြီးတော့ဟေးငါတို့က ဘယ်လိုဘွယ်မျိုးရထားတာဘယ်လိုကြောင်းမျိုးတက်ပြီးဘယ်ဘွယ်ရထားတာတို့မိဘတွေကဘယ်လိုဆွမျိုးတန်းဝိုင်းဘယ်လိုနဲ့နေကြတာဆိုပြီးတော့မှအထက်တန်းကြတဲ့ပညာတို့နော်အခုနပြောတဲ့မိမိတို့နေတဲ့ရက်ွက်တို့အမျိုးဆက်တို့အဲ့ဒါကိုအကြောင်းပြုပြီးတော့တို့တကယ်လည်းမြင့်မြတ်လို့တကယ်ဖြစ်တာပါဒါကိုယာထာဝလို့ခေါ်တယ်ယာထာဝဆိုတာအရှိရှိတော့အရှိတော့အရှိတိုင်းပြောတာပေါ့လေယာထာဝဆိုတာတို့တကယ်ချမ်းသာလို့ချမ်းသာတာကိုမှန်ဖြစ်တာပညာတက်လို့ပညာမှန်ဖြစ်တာ အတန်ဝိုင်းများလို့အတန်ဝိုင်းမှန်ဖြစ်တာအာနာရှိလို့အာနာမှန်ဖြစ်တာဟုတ်တာယာထာဝမှန်လို့ခေါ်တယ်တတိသာဆိုတာတော့ဟေးသူတို့လည်းဒီဘွယ်ပဲငါတို့လည်းဒီဘွယ်သူလည်းဒီကြောင်းတွေငါလည်းဒီကြောင်းတွေသူလည်းဒီရက်ကွယ်သားငါလည်းဒီရက်ကွယ်သားဒီလို level တူချင်းအတူတူဖြစ်တာနိစဆိုတာကအောက်ပိုင်းမှာအောက်ပိုင်းကလူတွေနော်ဒါတော့သူတို့ကတော့ဂုံနိုင်တဲ့သူဇက်အနေနဲ့ပြောမယ်ဆိုရင်လည်းဇက်အဖြစ်လည်းနိုင်ကြတယ်ပစ္စည်းဥစ္စာစီးပွားအချမ်းရန်အားအလုံးအဖြစ်နိုင်ကြတယ် ဆိုတော့အဲ့ဒီနှိမ့်ကြတာကဘလို့လို့မှန်ဖြစ်တယ်လေနှိမ့်နေပြီပဲသူ့မှာမှန်ဖြစ်စရာရှိသေးလို့လားဒါစဉ်းစားစရာရှိတယ်မြင့်တဲ့လူတွေနဲ့ level လူတွေကတော့ထားတော့ပေါ့နော်ဒါထင်ရှားပါတယ်ဆိုတော့နိစဆိုတာကဦးဇင်းတို့စဉ်းစားကြည့်မယ်ဆိုရင်နှိမ့်နေဆိုတာဟာသူတို့ဘာတွေတဲ့နှိမ့်နေဆိုရင်သူတို့ဘာတွေအောက်ယုံနှိမ့်သောယိုကျိုးသောနိဝါဒတရားမဖြစ်ပေဘူးလားမန်ချတတ်တဲ့နိဝါဒမဖြစ်နိုင်ဘူးလားလို့စဉ်းစားစရာရှိတယ်အမှန်ကမဖြစ်ဘူးတဲ့နော် အဲ့တော့ပထမဒီသူတို့ပထမအထက်တန်းမှာဖြစ်တဲ့မှန်နေဆိုကြပါစို့နော်အထက်တန်းမှာဖြစ်တဲ့မှန်နေဆိုလို့ရှိရင်တော့သူတို့ကအရှိအတိုင်းဖြစ်ကြတာရုပ်ချောတဲ့လူရုပ်ချောတဲ့မှန်ဖြစ်မယ်အတန်ကောင်းရင်အတန်ကောင်းတဲ့မှန်ဖြစ်မယ်ဟန်ကောင်းရင်ဟန်ကောင်းတဲ့မှန်ဖြစ်မယ်အတန်ဝိုင်းကောင်းရင်အတန်ဝိုင်းကောင်းတဲ့မှန်ဖြစ်မယ်အော်သူတို့ရှိတဲ့အတိုင်းဖြစ်တယ်ဆိုတော့လောကဘက်ကကြည့်ရင်တော့နည်းနည်းလေးတဝက်တော့လက်ခံလို့ရတာပေါ့နော် တဝက်တော့လက်ခံလို့ရတယ်ဆိုသူတို့ရှိလို့သူတို့ဖြစ်တာဒါပေမဲ့မန်ရှိတယ်ဆိုတော့လည်းလူတွေကမကြိုက်ချင်ဘူး level 2သမားလည်း level 2မကြောင့်ဖြစ်တယ်ဒါတော့အရှိကိုအရှိတိုင်းဖြစ်တာမျိုးကြတော့ခုနပြောလို့ယာထာဝမန်လို့ခေါ်တယ်နော်သူတို့ရှိတဲ့အတိုင်းဖြစ်တာပါဠိလိုယာထာဝအေးမရှိဘဲနဲ့မတက်ဘဲနဲ့တက်တဲ့အောင်ရောက်မှန်ဖြစ်တာကိုတကယ်မတိဘဲနဲ့တိတဲ့အောင်ရောက်ကိုဒီအကျင့်ကိုမကျင့်ဘဲနဲ့ကျင့်တဲ့အောင်ရောက်တိလမရှိဘဲနဲ့ရှိတဲ့အောင်ရောက်ဇံမရဘဲရတဲ့အောင်ရောက်တရားထုမရဘဲရတဲ့အောင်ရောက် နော်အဲ့ဒါလိုဖြစ်တာမျိုးကျတော့အာရထဝမန်လို့ခေါ်တယ်အဲ့တော့အဲ့ဒါကိုပဲနည်းနည်းခက်ဟိုရုပ်ရှင်ဗီဒီယိုလေးတစ်ခုကြည့်ခဲ့ဘူးတယ်အဲ့ဒါဘာလဲဆိုရင်အဲ့ဒီပုဂ္ဂိုလ်ရဲ့ဟန်နေထားကတော်တော်လေးခံရတယ်ရက်ွက်ထမှာလဲသူကလူကြီးနော်လူကြီးဆိုတော့ပင်စင်စားပြီးတဲ့လူကြီးဆိုတော့ရက်ွက်ထမှာလူကြီးပေါ့ဗျာယုံနေပါတယ်မှလည်းနေခဲ့တယ်ဆိုတော့ဟိုနာဒီနာမှာသူကလူကြီးလောက်ခဲ့ရတော့ဒါတော့ तू ကနော်အစိုးရ အရာရှိကြီးဘုရားနေလာတဲ့ခါကျတော့လက်ကလက်တိုင်းကြီးမှာသူကခန့်ခန့်ကြီးနေတတ်တာကိုနေတတ်တဲ့ခါကျတော့လူကြီးသူမတွေလာတဲ့ခါကျတော့ဟာဦးလေးရဲ့ဘာကြီးရဲ့ဘာရဲ့ညာရဲ့နဲ့အယုသေးပေးတယ်အဲ့တော့ပေးတဲ့ခါကျတော့ तू ကလူတွေလာပြီးသူရှိလာတွေ့ပြီးဆိုရင် तू ကဘီလေးလေးအများနဲ့စိတ်နေ तू ကဘီလေးလေးကြောက်ကြောက်ကြောက်ကြောက်ကြောက်ကြောက်ကြောက်ကြောက်နဲ့ကိုင်းနေတာဟောဘာဟာဘာကျွန်တော်တို့လာတာနဲ့ပဲအလုပ်တွေပြက်ကုန်ပြီထင်တယ်အေးကွာငါလည်းမင်းတယောက်တည်းဆိုတော့ဘီလေးပဲစိတ်နေတယ်ပေါ့အဲ့တော့ပြောစရာရှိတာပြောပြီးတော့ဘာအလုပ်ပြက်နေပါလိမ့်မယ်ဆိုသူကဆင်းသွားကြတယ် နောက်တော့ကလေးတယောက်ကဘာလဲတော်တွဲလားမသိဘူးကြံပြန်တက်လာတဲ့ခါကျတော့အဖအရက်တောင်းနေအဲ့ခါကျတော့ကလထိုင်ကြားထုတ်ဟာဖဘယ်နဲ့ခုနကတော့ဗရီကန်ခုတော့ရက်တောင်းအေးကွာဆေးပြေဝါပြပါကွာတက်ကြီးတော့လည်းပဲလက်တုံချီတုံဖြစ်လို့လေဆိုတဲ့ခါကျတော့လူရှင်သူရှင်တော့ကတော့ကြည်ကောင်ဗရီလက်ကင်ထားလိုက်တယ်ခြေဆံကြားတာကိုဒါတော့အော်အဖဗရီစစ်ပြစ်မှာဆိုလို့ဆိုတော့တော့တွဲကြံလို့ပြန်လာယူလို့ခြေဆံမကြောက်တက်လာတော့ပလင်းကင်တဲ့ရှင်သွားတွဲနေတာနော်အဲ့ဒါလူကြားထဲမှာအဲ့ဒီလိုမျိုးခံဆောင်တာဒါအာရထောက်အမှန်လို့ခေါ်တယ်သီလမရှိပဲ ရှိကျင်စရာအောင်ဟန်ဆောင်တာမျိုးဆိုတဲ့အခါကျအဲ့ဒါသူတို့ဘာကဲစရာဖြစ်တယ်ပိုးကဲရစရာဖြစ်တယ်ပေါ့ဒါတော့ကောင်းပြီမရှိတဲ့သူတွေကဘလို့လို့မှန်တက်မှာတော့သူတို့မှာကသူတို့ဘာတွေထိအစစရရနှိမ့်ကြတာပဲမဟုတ်ဘူးလားဆိုတဲ့အခါကျတော့နိဝတ္တမင်္ဂလာမဖြစ်ဘူးလားလို့ယူဆစရာရှိတယ်အဲ့လိုတော့မဖြစ်ဘူးတဲ့နေစဆိုတာကလူတွေမှာမပြည့်စုံပေမဲ့မပြည့်စုံတဲ့မှန်ရှိသေးတယ်။အော်မာသူတို့လှုပ်စာထိုင်စားတာကြတယ်မကိုရှိမှကိုစားတာဘာကူးဆိုင်စရာလို့လဲ။ သူတို့ချမ်းသာတော့ကိုကငါတို့ကဘာကူးဆက်ရမှာလဲဟုတ်တော့မဟုတ်လားအဲ့ဒီလိုကအောက်ကနေဖြစ်တဲ့မန်အောက်ကပြန်ပက်တဲ့မန်လို့ခေါ်တယ်နော်အဲ့တော့တချို့ရှိသေးတယ်ကိုဦးဇင်းတို့တွေ့ကြုံပဲပြောပါမယ်တခါတလေကြတော့ရဟန်းနေဆိုတာကဘာပဲပြောပြောနော်သူများနဲ့မတူညီတဲ့အဝတ်သင်္ကန်းတွေကိုဝတ်ထားတဲ့အခါမှာမိမိတို့ကသူများတက်တော့စောင့်စည်းမှပိုကောင်းမှာပေါ့နော်မဖြစ်ဟိုမတတ်နိုင်လို့ဖြစ်တဲ့ကိစ္စတော့ထားပေါ့ ဦးစင်းကတခါတော့ငါအဲ့လိုသွားရင်လာရင်နဲ့လမ်းဘေးမှာပေါ့ဆွနဲ့ကိုရတော်ဘာတငယ်ချင်းလည်းဖြစ်တဲ့ခါကျတော့ဟာမင်းကွာမင်းသူမြင်မြင်နဲ့ဟိုလူမြင်သူမြင်ကြီးမကောင်းပါဘူးမင်းတင့်တဲ့နေရာလေးသွားပြီးတော့ဆွမ်းပါပေါ့ပေါ့ဆွနဲ့ဆိုတာလမ်းဘေးကြီးကနော်ကြည့်ရတယ်လည်းအမြင်ဆိုးပါတယ်ဘုန်းကြီးတို့ဘာအနေနဲ့ဆိုတာဟိုကွာငါတို့ကတိပိဋကဆရာတော်ဘာမဟုတ်ပဲတဲ့ဟမ်ဆိုလိုတာကတိပိဋကဆရာတော်ဆိုတာကသူတို့ကတော့ဂုံကြီးတော့ရက်တောင်ကြီးတွေနဲ့ကားပြီးအိမ်ဒီတွေနဲ့ရရကြီးတွေနေကြရမှာပေါ့ငါတို့ကဘာကုံမှမရှိဘူးတဲ့ဆိုလိုတာငါတို့ဘယ်သူမှလည်းဂရုမစိုက်ဘူး နော်ဓာတ်ပုံရဲ့ internet လက်တင်မဲ့လို့မရှိဘူးပေါ့လေဆိုတော့အဲ့ဒါလို့ဟောတော့ကတော့ဒါလည်းမရှိပါဘူးဆိုတဲ့ခါကျတော့ငါတို့ကဘာကုံမှမရှိတဲ့အတွက်ရှိတဲ့သူကြီးလို့မှိတ်မကြီးနေကြမလို့ဘူးအင်ဒီကြီးဆောင်ပြီးတော့မနေနိုင်ဘူးရည်စရာရှိသွား32ချောင်းဘူး36ချောင်းလောက်ပေါင်းဗဇာဖြဲကြီးသူကဒီလိုဆိုလို့တယ်ဒါတော့ဟာမဟုတ်ဘူးလို့အဲ့ဒါလို့ငါတို့မှမရှိတာနဲ့လိုက်နာစရာမရှိဘူးဆိုတော့မှန်တယ်မထင်ဘူးလို့ငါတို့ရဲ့အရေးက လူကနေကြည့်တဲ့အခါမှာငါတို့စံပွဲအောင်တာမအောင်တာဘွဲရတာမရတာတိပိဋကအောင်တာမအောင်တာမကြည့်ဘူးသင်္ကန်းကြည့်တာနော်လူဆိုတာသင်အဲဘေးကကြည့်တယ်လို့သင်္ကန်းကြည့်တဲ့ခါကျတော့ဘုန်းကြီးအနေနဲ့ပဲကြည့်တယ်စာတတ်တာမတတ်တာဘွဲရတာမရတာမကြည့်ဘူးဟမ်ကြည်စမ်းဒီဘုန်းကြီးဒီနေ့မှလာရှူရှူပေါက်တယ်ဆိုတဲ့ခါကျတော့ကောင်းသေးရဲ့လားဆိုတော့မြင်တဲ့ခါမှာလည်းပဲဒါပါတော့ဥဒိဋ္ဌလို့မမြင်ဘူးလို့အရှင်ဘုရားဘွဲနဲ့မသိဘူးဘုန်းကြီးလို့မြင်တော့ဘုန်းကြီးတွေအကုန်လုံးပါတယ် ဆိုတော့ရှင်ဘုရားကို့မရှိတာနဲ့ပဲတိပိဋကငါမဟုတ်လို့စောင့်စည်းစရာမလိုဘူးဆိုတာတော့မဟုတ်ဘူးထင်တယ်ရှင်ဘုရားဒါတော့အဲ့ဒီလိုတာဆိုလို့ရှိရင်တော့ဟိုဘလို့ခေါ်မလဲဒီသာသနာကိုကိုကဝင်လာပြီးတော့သာသနာကိုပြုရမရောက်ပဲဖြစ်ရရောက်မှာပေါ့မင်းလည်းကွာစကကြီးစကကြီးလာပြောနေသေးတယ်အဲ့ဒါနေစမှန်ခေါ်တယ်နော်ပြောချင်တာကလူလိုပြောရမယ်ဆိုလို့ရှိရင်ဟိုငါတို့ကဝင်ကြီးမှမဟုတ်ပဲ အရာရှိကြီးမှမဟုတ်ပဲဒူလူကြီးနင်းနေမှာဘူးဟုတ်တော့မဟုတ်လားတခါတလေကြာလာလဲလို့သူပြောဟေးတို့ကယောဂီမှမဟုတ်ပဲတို့လိုတော့ slow motion နဲ့မသွားနိုင်ပါဘူးသွားစရာရှိရင်တို့ကဇက်ခနဲ့ဇက်ခနဲ့ပဲဟုတ်တော့မဟုတ်လားယောဂီမဟုတ်တဲ့တို့ကဒါ slow motion လုပ်နေကြမလို့ဘူးရီရီမယ်ဆိုလို့ရှိရင်လဲတို့ကအရက်ထက်ရလာတာပဲရီမှာပေါ့ပါဇက်ပြေအောင်ဆိုတဲ့အခါကျတော့အမှန်ကလူစရာဘယ်အနေအမဆိုထိမ့်သိမ့်နေကောင်းတာပေါ့နော်ဒါတော့ငါတို့ကဘာမှရှိတဲ့အတွက်တို့လူကြီးမနေစရာမလိုပါဘူးဆိုတာ အောက်ကနေအထက်ကိုပြန်ပြီးတော့ပြိုင်တာအဲ့ဒါကိုနိစမန်လို့ခေါ်တယ်ကိုကသူတစ်ပါးကိုယုတ်သေးလေးစားပြီးတော့ဂါရဝထားရင်ဒါပဲလုပ်မလဲဩဟုတ်သားပဲနော်ငါတို့ကသင်္ကန်းနဲ့ဆိုတော့မသိတော့ပါဘူးကွာဟုတ်သားပဲငါမသိလို့ကွာဆိုလို့ရှင်တော့ဒါကသူပြန်ယူကျိုးတယ်ဒါမျိုးကြောင့်တော့ကောင်းတယ်ဟာလုံးနေစရာမလိုပါဘူးကွာငါတို့ကသူတို့လိုတိပိဋကကြီးတွေလည်းမဟုတ်ဆရာတော်ကြီးတွေလည်းမဟုတ်ဘာဘာပွဲကြီးညာပွဲကြီးတွေနဲ့ထင်ပေါ်ကြော်ကြတဲ့ဆရာတော်မှမဟုတ်ဘဲနဲ့ငါတို့ဒီလိုရှူရှူထိုင်ပေါက်တော့လည်းဘယ်သူသိတာမှတ်လို့တကယ် ဆိုတဲ့ခါကျတော့ကိုယ်ရင်မဟုတ်တော့ဘူးတိပြင်သာသနာနဲ့ပါ ထိခိုက်လာတယ်နော်ဒါမျိုးကိုနိစမန်လို့ခေါ်တယ်ဒါကြောင့်မန်သုံးမျိုးထဲမှာအခုနပြောတဲ့သေယမန်ဆိုတဲ့အထက်ပိုင်းမှာဖြစ်တဲ့မန်မျိုးလည်းမကောင်းဘူးတတိသလို့ခေါ်တဲ့အလယ်ပိုင်းမှာဖြစ်တဲ့မန်လည်းမကောင်းဘူးနေစလို့ခေါ်တဲ့အောက်ပိုင်းမှာဖြစ်တဲ့မန်လည်းမကောင်းဘူးမန်ဆိုလို့ရှိရင်တကယ်တမ်းကသူတော်ကောင်းတွေရဲ့အဲလောကမှာဆိုလို့ရှိရင် အမတန်မှအနှောက်အယှက်ဖြစ်ပါတယ် နော်သူတော်ကောင်းဆိုတာမန်နိုင်ချရမယ်မန်ကျိုးရမယ်ဒါကြောင့်ဒီအမတန်မှမြင့်မြတ်တဲ့ပုံကိုယ်တွေဆိုလို့ရှိရင်သူတို့မှာရှိသမျှမန်တွေကိုနှိမ်ချပြီးတော့နေကြတယ်ဒါကြောင့်ရှင်သာရိပုတ္တရာကြီးဟာမန်ချပြီးတော့နေတဲ့နေရာမှာအမတန်မှနော်နာမည်ကြီးပါတယ်ကျန်တဲ့ရန်တာတွေလည်းရှိကြပါတယ်သို့သောရှင်သာရိပုတ္တရာကြီးရဲ့ဂုဏ်တွေကတော့ပိုးပြီးတော့မှထင်ရှားတယ်ရှင်သာရိပုတ္တရာကြီးဆိုတာဟာသူ့ရဲ့အမျိုးဆက်လည်းအမတန်မြင့်မြတ်ပါတယ် ဘုရားသာသနာမှာကြည့်လိုက်မယ်ဆိုမြတ်စွာဘုရားပြီးရင်သူကပထမဆုံးတပည့်အကြီးဆုံးပေါ့နော် chief disciple လည်းဖြစ်ပါတယ်ပညာရာမှာလည်းအကြီးဆုံးအဲ့ဒီလိုဂုံပေါင်းစုံပြီးတော့မှဒါကဒါဒါတမကသူဂုံပေါင်းများများစွာရှိပါတယ်အဲ့ဒါလောက်ခေါင်းနေရှိပေမဲ့ရှင်သာရိပုတ္တရာကြီးကသူ့ကိုယ်သူဘာမှမရှိတော့သလိုမျိုးနေတတ်တယ်နေတယ်နော်တခါတော့ကမြတ်စွာဘုရားကိုခရီးထွက်ဖို့အတွက်ရှင်သာရိပုတ္တရာကြီးလျှောက်တယ်လျှောက်တဲ့ခါကျတော့အေးလို့မြတ်စွာဘုရားခွင့်ပြုလိုက်တော့ ရန်တော်တော်များများကရှင်သာရိပုတ္တရာကြီးနဲ့ဖြစ်နေတာကတော့ရှင်သာရိပုတ္တရာကြီးတပည့်လည်းဖြစ်နေတာပေါ့နော်ဦးဇင်းတို့စာပေမှာပြောထားတာကတော့ပညာရာကိုဟောအထူးသဖြင့်လေ့လာနေတဲ့ပုဂ္ဂိုလ်တွေကရှင်သာရိပုတ္တရာကြီးနောက်မှာပဲမမြဲမပြတ်လိုက်ပြီးတော့တပည့်ခံနေတဲ့နော်တကိုးအရာကိုအထူးလိုက်နေတဲ့ပုဂ္ဂိုလ်တွေပေါ့ဗျာ specialize လုပ်တဲ့ပုဂ္ဂိုလ်ကရှင်မောက္ကလာနောက်ကိုလိုက်တယ်တဲ့အဲ့ဒါမျိုးပိဋကသုံးပုံအရာနဲ့ပတ်သက်ရှင်အနန္ဒာနောက်ကိုလိုက်တယ်ပေါ့ဗျာသူကနဲ့သူပေါ့ထူးချွန်တဲ့ဘက်မှာလိုက်တော့ဒါတော့အဲ့ဒီလိုမျိုးသူကြီးညူရာသူတို့နော်လေ့လာရာသူတို့ဆရာတွေနောက်ကို လိုက်ကြတာကိုအဲ့တော့ရန်တော်တော်များများကရှင်သာရိပုတ္တရာကြီးနောက်ကိုခီးသွားတော့လိုက်သွားကြမှုအဲ့လိုပဲလိုက်သွားကြတယ်လိုက်သွားကြတော့အဲ့မှာရန်တစ်ပါးကအဲ့ဒါကိုသိပြီးတော့သူမကျင်တတ်ချင်ဘူး jealousy ဖြစ်တယ်ပြောမှာပေါ့လေဒီเจ้าမှာဘုန်းကြီးတွေမကြံခဲ့ဘူးပေါ့သူနောက်ကုန်လိုက်ကုန်တယ်ဆိုတော့ရှင်သာရိပုတ္တရာကြီးကကျောင်းဝင်းကနေအထွက်သွားတဲ့အခါမှာသင်္ကန်းလေးကလေတက်တော့အဖျားအစွန်းလေးနဲ့သူ့ကိုဒီလိုလေးထိမိသွားတယ်ထိတယ်ဆိုရုံပါပဲအဲ့ဒါကိုသူကမြတ်စွာဘုရားတက်လျှောက်တယ်မြတ်စွာဘုရား ရှင်သာရိပုတ္တရာကသူခရီးထွက်တဲ့အခါမှာတပည့်တော်ကိုဘေးချင်းဆောင်းတိုက်ပြီးတော့မှထွက်သွားတယ်ဗျာတပည့်တော်လည်းဘာမှမထောင်ပါဘူးတဲ့မြတ်စွာဘုရားကိုသွားပြီးတော့ရှောက်တယ်အဲ့ဒါမြတ်စွာဘုရားလည်းမဝေးသေးတော့ရှင်သာရိပုတ္တရာကြီးကိုခေါ်ပြီးတော့မှမေးတယ်အေးရှင်သာသာရိပုတ္တရာဒီယဟန်ကိုတိုက်ပြီးတော့မှအဲ့လိုခရီးထွက်သွားသလားဆိုတော့ရှင်သာရိပုတ္တရာဘာပြောတယ်လဲဆိုတော့ကာယကတတတိခန္ဓာကိုယ်နဲ့ပတ်သက်ပြီးတော့မှဒီခန္ဓာကိုယ်ကြီးကိုအမြဲတမ်းတတိထားတာကိုကာယကတတတိခေါ်တယ် နော်ဒီခန္ဓာကိုယ်ကြီးအသေးစိတ်မှတ်မှတ်နေတာရှုမှတ်နေတာကိုကာယကတတတိဒါတော့ခန္ဓာကိုယ်ကိုရှုမှတ်နေတဲ့နော်အမြဲတမ်းတတိထားစောင့်ကြည့်နေတဲ့အဲကာယကတတတိကမ္မထမရှိတဲ့ပုဂ္ဂိုလ်ဆိုရင်တော့အခုနကယဟန်ပြောတာဖြစ်နေပါတယ်ဖေဟာတဲ့ကဲအဖြေလေးကိုဘလောက်ယဉ်ကျေးတယ်လဲကြည်စမ်းနော်ကာယကတတတိကမ္မထမရှိတဲ့ပုဂ္ဂိုလ်ဆိုရင် तू ပြောတာဖြစ်နိုင်ပါတယ်ဆိုရင် तू ကကာယကတတတိနဲ့နေတာဖြစ်တဲ့အတွက်မဖြစ်နိုင်ဘူးလို့ပြောတာ အဖြေကဘလောက်ယဉ်ကျေးတယ်လဲပြောတာနော်တစ်ဖက်သားကိုလည်းဟိုချိုးချိုးဖက်ဖက်ကြီးမပြောဘူးဆိုတော့ကာယကတတတိမရှိတဲ့ပုဂ္ဂိုလ်များကာယကတတတိကမ္မထမရှိတဲ့ပုဂ္ဂိုလ်တွေဆိုတော့ဖြစ်နိုင်ပါတယ်ဗျာတဲ့ဒါကတဲ့ဒါတော့ तू ကတော့ကာယကတတတိပဲပွားနေပါတယ်လို့ဆိုလိုတယ်မရှိရင်တော့ဖြစ်မှာပေါ့ဘာဖြစ်လို့လဲကိုယ်ခန္ဓာကိုယ်မှာဘာဖြစ်တယ်ဆိုတော့တတိမထားဘူးဆိုရင်သူမြောက်တိုက်မိတာတိုးမိတာနင်းမိတာရှိတယ်လေဒါတွေကဟုတ်တာပဲ ဆိုတော့ကိုယ်ခန္ဓာကိုဆံပြားအစာခြေပြားအဆုံးအကုန်လုံးကိုရှုမှတ်နေတဲ့ဒီရန်တာဖြစ်တဲ့ဒီရှင်သာရိပုတ္တရာကိုရောကြီးကတော့ဒါ तू ကတော့အမြဲတမ်းရှုနေတာတဲ့ဒီကမ္မထံကိုဒါရင်မဟုတ်သေးဘူးတဲ့ तू ကခန္ဓာကိုယ်နဲ့ပတ်သက်လို့ဘလို့တွေသဘောထားတယ်လဲဆိုရင်အဲ့ဒီမှာပါတယ်နော်ဦးဇင်းသိုံလေးပဲနည်းနည်းရေးထားတယ်တပြည့်တော့မြေကြီးကဲ့သို့လဲသဘောထားတယ်ဗျာတဲ့ဒီခန္ဓာကိုယ်ကြီးကို မြေကြီးဆိုတဲ့သဘောမျိုးကခန္ဓာကိုယ်အဲမြေကြီးပေါ်မှာမကောင်းတာတွေကောင်းတာတွေညစ်ပတ်တာတွေနန်းတာတွေစောတာတွေဟာအကုန်လုံးတခါတည်းကျင်းနေလဲတူတဲ့မြေကြီးပြင်ပေါ်လဲပြစ်ချလိုက်တယ်မကောင်းတဲ့အညစ်အကြေးမှန်သမျှလဲဒီမြေကြီးပဲနန်းတာစောတာလဲဒီမြေကြီးပဲဟုတ်တယ်မဟုတ်လားဟာမဒီနေ့ခက်လို့ပြောမယ်ဆိုရင်အစိတ်တော့ဖြစ်စေတာလဲဒီမြေကြီးမော်ပါပဲအကုန်လုံးပြစ်ချပလိုက်တာဒါပေမဲ့ဟာမင်းတို့ကောင်းတယ်ငါ့ဘောပြည့်ရလေချင်းกว่าလွတ်ရလေချင်းกว่าလို့ဒီလို complain တာရှိရလားမရှိဘူးမရှိဘူးဒီတိုင်းပဲရေထဲလဲပြစ်ချတာပဲနော်ဟာတခါတည်းပင်လဲတဲ့မြုပ်ချပလိုက်တာပဲ နော်လေထဲတွေလည်းပါနေတာပဲဒီအနံ့နေမီးနေလည်းရှို့လိုက်တယ်မကောင်းဘူးဆိုမီးရှို့ချလိုက်ဟာငါမင်းတို့ကဒါကြီးတွေများလာရှို့ရတာကွာနန်လိုက်တာကွာကမီးတာကတရမီးရှို့တာမျိုးစဉ်းစားကြည့်ဆေးရကြီးမီးရှို့တာမျိုးစဉ်းစားကြည့်စမ်းဘလောက်နန်လဲဒါတိပြင်းနန်တာတွေရှိသေးတယ်နော်ဆိုတော့အဲ့ဒီလိုတွေနဲ့ရှို့တာလည်းမီးကဟာငါဒါကြီးတွေနဲ့မရှို့ကြနဲ့ကွာမှုမွေးကြံကြံအမွှေးတန်းလေးဆိုမင်းတော်သေးတယ်မတကာရင်ဟုတ်လားမီးကအဲ့လို complaint တက်တာရှိလားမရှိဘူး तू ကတော့အဲ့ဒီလိုပဲတဲ့နော်သူ့ကိုယ်ကိုယ် तू သဘောထားတာနောက်ပြီးတော့မှအဝတ်ဆုပ်ကဲ့သို့ မိဖို့ကြောင့်တော့မှတခါတည်းလက်ခုစုပ်လက်နည်းစုပ်နော်ရှေ့သမျှအညက်ပတ်နန်စောအကုန်လုံးတုတ်တာဒီလက်ခုစုပ်ကိုဘယ်သူကတန်ဖိုးထားလို့လဲဘယ်သူမှလည်းတန်ဖိုးမထားဘူးနန်နန်စောစောမဲမဲတူတူစီရောကြီးရောအကုန်လုံးဒါနေပဲတုတ်ချပလိုက်တာပဲသူ့ဘဝကိုအဲ့ဒါလိုလက်နည်းစုပ်လိုပဲသဘောထားပါတယ်ဗျာတဲ့ပြီးတော့ဂျိုးဂျိုးနေတဲ့နွားလိုပဲနွားတို့များဟာဂျိုးရှိရင်ဂျိုးအကြောင်းပြုမှန်ရှိတယ်ဂျိုးလည်းမရှိတော့ဂျိုးလည်းကျွရအဲ့ဒီနွားကနမတောင်မှသူကရံမဆောင်ရတော့ဘူးသူကြောက်တယ်လေဆိုတော့အားလုံးကိုသူအရှုံးပေးပါတယ်လို့ဆိုလိုတာ အားလုံးကိုအရှုံးပေးပါတယ်လို့ဆိုလိုတယ်ပြီးတော့တရောင်းစားလိုပဲတဲ့တရောင်းစားဆိုတာကသူတို့ဘိုင်းရှိကိုသွားပြီးတော့တနာစရာပုံလေးလောက်ရတယ်မဟုတ်လားအတန်လေးရဆောက်လို့ညဉ့်ညဉ့်ညူညူကလေးဖြားနေတဲ့ပုံလေးနဲ့ဟာအကိုကြီးတို့မကြီးတို့ပေးကြပါကမ်းကြပါစသည်ဖြင့်ပေါ့သူတို့ပုံလေးကသူများဘာမှလေးစားခြင်းစရာဂုံမရှိတဲ့ပုံမျိုးလေးနှိမ်ပြီးတော့နေတယ်တဲ့ဒါတော့တပည့်တော်ကလည်းအဲ့ဒီလိုမျိုးကိုကိုကိုလည်းပဲနှိမ်ချပြီးတော့နေပါတယ်ဗျာဆိုတော့ဒီမြတ်စွာဘုရားကိုရှင်သာရိပုတ္တရာကြီးရဲ့တိဟနာရလို့ခေါ်တယ်အဲ့ဒီနော် အဲ့ဒါတော့ချင်းသိဟောက်တဲ့ကဲ့သို့သူ့ရဲ့ကျင့်သုံးပုံတွေပြောတဲ့ခါကျတော့ဟိုယဟန်က तू ကမဟုတ်ဖက်နဲ့ဖះသွားဂုံးတိုက်တာကိုအဲ့ဒါတော့ तू ကြားတော့မနေနေတော့ငိုပြီးတော့မှတခါဖះသွားပြီးတော့ပြန်တောင်းပန်တယ်ဆိုတော့မြတ်စွာဘုရားလည်းအေးတဲ့မဲ့ဒီလိုတွေဟိုရင်ဖြစ်တယ်ဟာမကောင်းဘူးပေါ့လေဆုံးမပြီးတော့မှဒီရှင်သာရိပုတ္တရာကြီးကိုလည်းတောင်းပန်မှုပြောတယ်ရှင်သာရိပုတ္တရာကိုလည်းမြတ်စွာဘုရားအေးတဲ့ခွန့်လွတ်လိုက်ပါကွာဆိုတော့တပိတော့ခွန့်လွတ်ပါတယ်ဖះတဲ့သူ့ကိုခွန့်လွတ်ပါတယ်ဒါတင်မကသေးဘူးသူကဘာပြောသေးလဲ အခုနကသူ့ကိုဂုံတက်တဲ့ကိုတော်ကိုတောင်းမှရှင်ဘုရားတဲ့တပည့်တော်မှားတာရှင်တပည့်တော်ခွန့်လွတ်ပါတဲ့ကဲဆိုတော့သူတော်ကောင်းတို့မြေဒီမှာမိမိနော်အခုလိုမျိုးမမှားပါဘူးဒါမှားတယ်လို့ပြောလို့မရပါဘူးတကယ်လို့မသိလိုက်မသိပါသာပေါ့နော်အမတ်တမဲ့ဖြစ်သွားကြတဲ့ဆိုရင်လည်းတောင်းပန်မဝင်မလေးဘူးဒါတော့ကိုဖြစ်သွားတဲ့ကိစ္စကိုတောင်းပန်လိုက်ခြင်းအပြင်စိတ်ထဲမှာကြီးပြီးတော့မှလည်းစိတ်ထဲမှာပေါ့သွားတယ် ကိုမှမှန်တည်ရသားကြီးမှားတာကြီးကိုမတောင်းပန်ဘူးဆိုရင်အမှန်ကကိုယ်သိကကြတယ်လို့ထင်ပြီးတော့ဒီလိုဆိုတော့မတောင်းပန်ဘူးသူ့ဆိုတော့ငါမလုပ်နိုင်ဘူးအောက်ကြတယ်ဘာဖြစ်တယ်ညာဖြစ်တယ်ဆိုတော့တောင့်ခံတယ်ဆိုတာအမှန်တည်းပြောရင်သူတော်ကောင်းတရားမကျင့်နိုင်တဲ့ပုဂ္ဂိုလ်တွေမှာဒီမာနာကြီးကအထက်မှာတောင့်နေတာဦးဇင်းတခါတော့ကပြောဘူးတယ်လေမွေတကောင်ကတခါတည်းတန်ချောင်းလက်လက်ကြီးချောချောကြီးမြင်နေတာကိုသူမြှို့စရာကောင်ဆိုတော့မျောလိုက်တယ်ဒါပေမဲ့တန်ချောင်းကြီးဖြစ်နေတဲ့ခါကျတော့အတောင်ကြီးတဲ့အထက်ပါသွားတယ်မွေဆိုတဲ့အမျိုးကတွန့်ပြီးတော့သွားတာတွန့်လိုက်တဲ့ခါကျဒီတန်ချောင်းကြီးကသူ့ဘက်ကို ဖောက်တာပဲဒါတော့ကိုယ်တည်ကြောင်းဘသူကြံလဲဆိုကိုယ်ပဲကြံတာဒါတော့ကိုယ်မာနဒီကိုကို အမျိုးနှိမ့်အောင်နော်ဒီမာနကိုအကြောင်းပြုသူများကိုပဲပဲဆက်ဆက်ပြောမယ်ဆိုမယ်ဆိုအဲ့ကံနေကြောင်းတခါတိုင်းအဘယ်ပုံလဲကြာနေနေငရဲလဲရောက်နေတာပဲဆိုတော့ဒီဒုက္ခရောက်အောင်ဘသူဖြစ်လဲဟောဒီမာနကပဲဖောက်လိုက်တာဒုက္ခပေးလိုက်တာပဲကိုကိုဒါကြောင့်မိမိတို့ဟာဒီလိုမျိုးရှိခဲ့တယ်ဆိုဩသူတို့ဘာကိုတောင်းပန်တယ်ဆိုတာကိုတွေ့လက်ကောင်းတယ် သူတို့အတွက်လည်းကောင်းတယ်ဒါသူတို့ကောင်းလန့်စေဖျားလန့်စေပဲဆိုပြီးတော့မိမိတို့အနေနဲ့အဲ့လိုမျိုးရှိခဲ့မယ်ဆိုရင်ဝင်မလေးသင့်ပါဘူးရှင်သာရိပုတ္တရာကြီးကိုအတူယူပြီးတော့နော်ဒါကြောင့်ဒီမာမာနနဲ့ပတ်သက်ရင်ရှင်သာရိပုတ္တရာကြီးဟာအမတန်မှအတူယူစရာကြီးညူစရာအမတန်ကောင်းပါတယ်ဒါမာမာနနဲ့ပတ်သက်ပြီးတော့ဒါကြောင့်မလို့တချို့ကကိုယ်ပတ်ဝန်းကျင်မှာရှိနေတာကိုကိုတောင်တကယ်ရှိတာမဟုတ်ဘူးနော်ကိုရှိတာရောမရှိတာရော ထားလိုက်ပါတော့အဲ့ဒါလေးတွေကိုစိတ်ကူးကြံစည်ပြီးတော့ ဘာခေါ်မလဲငါတို့ကဘလူကညာလူကနဲ့ဘယ်နာသွားလဲဘလောက်မျက်နာပွင့်နာပဲဘာဖြစ်တာပဲနဲ့အဲလူလောကမှာတော့ရှိကြတာပေါ့လေဦးဇင်းတို့ဘုန်းကြီးလောကလည်းလည်းရှိတာပါပဲပြောတာပြောရပါတယ်နော်ဆိုတဲ့ခါကျတော့ဒါတော့မပြည့်တဲ့အိုးကတော့ဘောင်မခတ်ကြတာပါပဲဆိုတော့အဲ့ဒီလိုမျိုးတွေဖြစ်တော့အဲ့ဒီမိမိရှိနေတဲ့ဂုံလေးတွေကိုလေအခြားအခြားနေရာတွေမှာလဲဘလို့သွားလဲငါတို့ကဘလို့မျက်နာပွင့်နာဘလို့ဖြစ်တာညာလို့ဖြစ်တာပေါ့လေဒါကရှိကြတာကိုအဲအဲ့တော့음 အထက်တန်းကျတဲ့ပုဂ္ဂိုလ်တရားယောက်ကကိုယ့်ကိုလာပြီးတော့လေးလေးစားစားဆက်ဆံရင်ဟေးငါတို့ဘယ်လိုပုဂ္ဂိုလ်ကတောင်လာပြီးတော့ဘယ်လိုဆက်ဆံရတာစသည်ဖြင့်ဒီလိုလေးတွေရှိတယ်ဒါတော့ရည်လဲရည်စရာတကယ်လဲတကယ်အဖြစ်ရဦးဇင်းဒီမလာခင်တုန်းက1990နဲ့6ခုလောက်ကပေါ့နော်6ခုလောက်ကစွန်းစားတစ်ခုသွားတယ်အဲ့တော့ဦးဇင်းတို့စွန်းစားတဲ့ထက်မှာ၅ပါးပေါ့လေအဲ၄ပါးပေါ့ဟိုဘက်ကတစ်ပါးနဲ့၅ပါးစွန်းစားတော့ အဲဦးဇင်းတို့ဗရနဲ့မှာကသူကဘွဲရဆရာတော်ကြီးတပါးပါတယ်ပေါ့နော်ဧကမပဏိတဘွဲရကမ္မထာနာစရိယဘွဲရဆရာတော်ကြီးတပါးဦးဇင်းတို့ဖွင့်မှာကောင်းဆောင်ဆိုတော့ဟိုသွားတဲ့ခါကျတော့အဲ့ဒီရက်ွက်ဥက္ကဋ္ဌရက်ွက်ဥက္ကဋ္ဌကိုတော့လည်းပင့်ရတယ်ဘာဖြစ်လဲဆိုတော့ဒီရက်ွက်တက်ရှိတဲ့အလူမှန်သမျှသူ့ကိုပင့်ရတယ်ဆိုတာနဲ့သူလည်းတပါးထည့်ထားတာကိုသူကလည်းတပါးထည့်တဲ့ခါကျတော့အဲ့ဒီကိုတော့ကသူကကြွလာတဲ့ဆရာတော်ကိုအရှင်ပြဘနဝါလည်းဖျက်တိခတာဝန်ရမေးရတယ်ဦးဇင်းတို့အရှင်ပြဝါကြီးလို့ရှင်ရင်ဦးဇင်းတို့ကဒီအယုသိပေးရတယ်ကြော့ရတယ်ထုံးစံအရဝါကြီးတဲ့ပုဂ္ဂိုလ်တရားဟောရတယ် ဆိုတော့မေးလိုက်လို့သူ့ထစ်ကြီးမန်းကြီးတယ်လို့ပြောရင်သူတရားဟုတ်လို့မရတော့ဘူးလေမရတော့တဲ့ခါကျဝါလမဲမဲဒီတိုင်းမရှိရနေမျက်စိမိတ်ထိုင်ရက်တောင်ကြီးကာပြီးတော့နေတဲ့ခါကျတော့သူကရှိရအလဲတက်တက်ထိုင်ထားမှတော့ဂျန်တဲ့ဘုန်းကြီးဘေးရပဲထိုင်ပေါ့ဆိုတော့ခါကျတော့အဲ့ဒါသူ့ဘာသာသူဩဃာတာလဲဆိုပြီးတော့အရှင်ဘုရားဟောပါဘုရားဟောမလားဘုရားတောင်မမေ့တော့သူကတခါတည်းဆူတန်းပေးချပြထားပဲပြီးတော့ပြီးတော့သူကနေသူတရားတွေပဲဟောဆရာတော်ဘုရားဘဏ္ဍဝါရှိပြီလဲဘုရားဆိုတော့အဲ့ဒီကျဝါပြောလို့တော့ဝါ15ဝါလောက်ကွာနေ နော်ဆံငါဝါလောက်ကွာနေတော့ဦးစင်းတို့ဖွဲ့ရဆရာတော်လည်းဘာတော့မပြောရှာပါဘူးဒါပေမဲ့ तू ကအပြန်ကြတော့ तू ကပြောတယ်အဲ့ဆရာတော်อืมဒီကိုတော့ဟိုရင်ပေါ့လေကိုအသက်ကိုရွယ်နေတဲ့ကိုနဲ့ဟိုကြွလာတဲ့ဆရာတော်အသက်ရွယ်လည်းမင်းမဧကမပဏိတဆိုတော့ तू မသိဘူးထင်တယ်တရားလဲဆိုတော့အဲ့ဒါနှစ်ဖက်လုံးကြည့်လေနှစ်ဖက်လုံးကြည့်ဦးဇင်းကနှစ်ဖက်လုံးမကောင်းဘူးပဲနော်ဧကမပဏိတကဘာပြောစရာလို့လဲကမ္မထာနာစိတ္တပွဲတွေရတော့လဲဘာပြောစရာလို့လဲဟုတ်တော့မလားဒီတိုင်းလေးနေလိုက်ပိုမကောင်းပေဘူးလား ကိုယ့်အသက်ကပုံမမြင့်မေဘူးလားနော်ဟိုကလည်းပဲကြွလာတဲ့ဆရာတော်ကိုနော်ရဟန်းတို့ထုံတန်းစင်လာရအယူသေးပေးရမှာပဲရှ िख ိုးရမှာပဲတိခါဝါကြီးတဲ့ပုဂ္ဂိုလ်သူသာသနာမှာမြတ်စွာဘုရားချမှတ်ပြီးသားပဲเนาะဟာရှင်ဖျားပဲဟောပါရှင်ဖျားရက်ွက်ဆိုရင်ဟိုကလည်းပေးမှာပါပဲဟုတ်တော့ခွင့်ပြုမှာပါပဲဒါပေမဲ့မတော်လို့မပေးငါဟောရမှာမဟုတ်စုကတော့ तू ကလည်းဘယ်တော့မှကြက်ထားတဲ့တရားမှမသိဘူးမဟောရမှာစိုးလို့ထင်တယ်ဒါခါတဲ့အတင်းဟောတာပဲစွန်းဆောင်မနဲ့ နွေရာသီဆိုတော့နေရာလည်းပူသူတရားကမပြီးနိုင်ဦးစင်းကလည်းမနေ့ကဆုံးကစားလို့မကောင်းကြာစံပြုံးတယ်ဆိုတော့ဘက်ကတကြိုးကြုံနေဖြစ်ပြီတရားမဆုံးနိုင်ဘူးသူတို့သူတရားမပြီးမချင်နာနေ7နိုင်15လောက်မှဆုံးစားရတယ်ဆိုတော့ခါကြတော့ဒါလေးတွေစဉ်းစားကြည့်ပေါ့နော်ဟိုကလည်းရက်ွယ်ဥက္ကဋ္ဌဆိုရမန်းဦးဇင်းတို့ဖွဲ့ရပါတဲ့ဆရာတော်ကလည်းဧကမှာဗဏိတကမ္မထာနဲ့စရိယမန်းမကောင်းတာတော့နှစ်ပါးလုံးဘယ်မှမမကောင်းပါဘူးဗျာနော်ဒါဒါတွေကမရှိသင့်ပါဘူးဒါတော့ကိုယ်နယ်ပယ်မှာကိုယ်ပတ်ဝန်းကျင်မှာ ဒါကိုလည်းဖြစ်ချင်းဖြစ်လာမှာပဲဒါဆိုတော့အဲ့ဒါမျိုးလေးတွေကကိုအတွက်ကတော့ဆင်ခြင်ဖို့ပြောတာပါဩဒါတွေကဖြစ်တတ်တယ်နော်ဒီဟာတွေကငါတို့ကိုမြောက်ကြမြောက်ကြဖြစ်အောင်လုပ်တာဆိုတော့ငါတို့ကဒါလေးတွေရှိလို့တောင်မှနှိမ်ထားအောင်မှရှိတာတောင်ထုတ်မပြောကြဘူးသူတော်ကောင်းတွေကပြောရမှာရှစ်လွန်းလို့ဆိုတော့အဲ့ဒီလိုလေးနေနေပိုးပြီးတော့မှလည်းဂုံရှိတယ်ကိုယ်အတွက်လည်းပိုးပြီးတော့မှမှန်ချိုးပြီးသားဖြစ်တယ်ရှင်သာရိပုတ္တရာကြီးလိုစိတ်ထားနေကောင်းတာပေါ့ဒါတော့ကို့မှာအတူယူစရာရှင်သာရိပုတ္တရာတို့လိုဟိုတဲ့ပေါ့နော်ရဟန္တာကြီးတွေလည်းရှိဖို့လိုတယ် အဲ့ဒါကိုမလိုက်နာနိုင်လို့ဖြစ်နေတဲ့ပုံကိုယ်တွေကလောကမှာကဲစရာဆိုတော့လက်နှစ်ဘက်လုံးသိဖို့လိုပါတယ်။ဒါကြောင့်ဦးဇင်းတို့တကယ်တရားကိုရှားကြပြီဆိုလို့ရှိရင်သူတော်ကောင်းဖြစ်အောင်ကျင့်ကြတဲ့အခါမှာဒါလေးတွေအရေးကြီးပါတယ်နော်။ဦးဇင်းတို့ရှိရသွားကြတဲ့ရန်တာမထိမြတ်ကြီးတည်းရဲ့ခြေရာနောက်ကိုဦးဇင်းတို့ကထတ်ချက်မကွာလိုက်နိုင်ဖို့အရေးကြီးပါတယ်။ဒါကြောင့်အဲ့ဒါမျိုးတွေဟာစေကုတဲ့မှာလဲစေကုရင်ပြီးတော့မာမနာတွေဖြစ်တဲ့အတွက်မကောင်းလို့မြတ်စွာဘုရားကဒါတွေကိုပယ်ဖို့အဲမိတ်ရှိထားခြင်းဖြစ်ပါတယ်။နောက်ကထာနံပါတ်5ဆက်သွားကြအောင်စို့နော်။ ဣဇတမေဝုပသမေနာအညာတော်ဘေခုတန္တိမေသေးယဧဇတံဥပါသံတတနတ္ထိအထာကုတောနိရတ္တဝါရတ္တဖို့ကိုရလိုသောယဟန်သည်မိမိတန်တာ၌သာလျင်ဝါမိမိဤတတိပဋ္ဌာန်စသောအာယုကမ္မထာ၌သာလျင် ရာဂစာသောကိလေသာတို့ကိုငြိမ်းပြောက်စေရာဤမိမိဤအစ္ဆဒကမ္မထမတပါသော အတ္တကိလမထစာသောအကျင့်မှားမှကိလေသာဤငြိမ်းခြင်းကိုမရှာမိလေရာမိမိတန်တန်၌ဝါမိမိဤတတိပဋ္ဌာန်စာသောအာယုံကမ္မထ၌ကိလေသာအပူဘေးမှငြိမ်းအေးပြီးသောယဟန်အား အတ္တကိုဆွဲ၍ဖြစ်သောတတတအယူဝါဒမရှိတော့အတ္တဤကုံဆုံးခြင်းကိုဆွဲ၍ဖြစ်သောဥစ္စေဒအယူတိကအဘယ်မှာရှိပါတော့အန်နီကောင်းပြီယန္တာဖြစ်ဖို့အတွက်အားထုတ်နေတဲ့ယဟန်ပေါ့နော်ဒါကတော့မိမိလူသားတယောက်နည်းနည်းဆိုတော့ဒါလူလက်အတူတူပါပဲယန္တာဖြစ်ဖို့အားထုတ်နေတဲ့ပုဂ္ဂိုလ်တယောက်နည်းနည်းလို့ပြောရင်ရပါတယ် မိမိတန်တာ၌သာလျင်ဝါမိမိဤတတိပဋ္ဌာန်စားသော အာယုံ ကမ္မထာ၌သာလျင်ရာဂစားသောကိလေသာတို့ကိုငြိမ်းပြောက်စေရ၏မိမိအစ္ဆတကမ္မထာမှတပါသော အတ္တကိလေမထာစားသောအကျင့်မှမှကိလေသာဤငြိမ်းခြင်းကိုမရှာမိလေရာဆိုတော့အဲ့ဒီနှစ်ပိုက်ကဘာပြောချင်တာလဲဆိုရင်မိမိရဲ့တန်တန်အတွင်းထဲမှာငြိမ်းဖို့အတွင်းမှာပဲပြန်ရှာလို့ဆိုလိုတယ်ပထမပိုက်ကနော်မိမိရဲ့ငြိမ်းအမှုအတွက်ကို အပြင်ဘက်မှာမရှာနဲ့တဲ့အဲ့တော့ဦးဇင်းတို့ဗုဒ္ဓဘာသာမှတပါးလို့ပြောပြောရင်ရနိုင်တယ်ဗုဒ္ဓဘာသာမှတပါးကအာကိုရသည်အပြင်ဘက်မှာရှာရတယ်နော်ဘယ်ဖရာကိုဘယ်ထာဝရကိုဘယ်နတ်ကြီးကိုဘယ်ပြမကြီးကိုရှ िख ိုးရင်သူတို့လိုချင်တဲ့စူပြည့်မယ်ရောက်မယ်ရမယ်ဒါအပြင်လားအတွင်းလားဆိုတော့အပြင်အပြင်ဒါပေမဲ့ဖရာကတော့ ကိုယ့်ရဲ့ကျင့်စဉ်အဖြစ်တော်လကောင်ငြိမ်းချမ်းမှုအဖြစ်တော်လကောင်ဘယ်ကိုရှာခိုင်းတယ်လဲဆိုတော့အတွင်းကိုရှာပါတဲ့ဆိုတော့ကိုယ့်ရဲ့အာဒီကိုအတွင်းမှာရှိတယ်ဒါတော့အပြင်ကမလိုဘူးလားဆိုတော့အပြင်အကူအညီနည်းနဲ့ဆရာအဖြစ်တော့လိုတယ်ဒါပေမဲ့တကယ်ဖော်ထုတ်ရမှာကကိုစွမ်းအားကကိုထဲမှာဖြစ်နေတာဒါကြောင့်ဒီမှာမိမိတန်တာ၌သာလျင်ဆိုတာမိမိရဲ့တန်တန်အတွင်းမှာရှိနေတဲ့ကိလေသာအပူကိုငြိမ်းအေးဖို့ဆိုရင်ဟောဒီကိလေသာကိုနိုင်တဲ့အကျင့်သည် အတွင်းထဲမှာပဲရှိတယ်ဒါတော့ဘာတွေလဲဆိုရင်တတိပဒံစတဲ့အကျင့်တွေကျင့်ဖို့ဘောရိပိခယ139ပါးကျင့်ဖို့ဒါတွေကမိမိတန်တမှာဖြစ်မှာမိမိတန်တမှာဖြစ်တဲ့ကိလေသာကိုတတ်လို့ရမှာဆိုတော့ဟာငါငါတန်တမှာကိလေသာတွေဒီလောက်ထောင်းထနေတာကွာနော်ဆိုးလုံးလို့မရှိရတမာဒီလေးပညာလေးငါပေးစမ်းပါဆိုလို့ဘယ်လိုလုပ်ရမလဲမရဘူးဒါတော့ကိုယ်တန်တမှာရှိတဲ့ကိလေသာကိုတတ်ဖို့ကိုယ်တန်တမှာရှိတဲ့တတိပဋ္ဌာန်တွေပဲကျင့်ရမယ် ဒါတော့အတွင်းမှာပဲအားကိုပြန်ရှာလို့ဆိုလိုတယ်ဒါတော့မိမိတဏ္ဍာမှာရှိနေတဲ့အပူတွေမိမိဖြစ်နေတဲ့ဒုက္ခတွေတန်တရားကလွတ်မြောက်ဖို့စင်ကြယ်ရာရောက်ဖို့ဆိုလို့ရှိရင်ဒီပြင်ဒီပြင်အခြားခြားသောပြင်ပကနတ်တွေဖရာတွေထာဝရတွေမြမာတွေတရားတွေဒါတွေကအားကိုရမဟုတ်ဘူးတဲ့မြတ်စွာဘုရားကမြတ်စွာဘုရားအနေနဲ့တောင်းမှငါတို့ဘုရားဆိုတာဟေးတဲ့တပတ်တာဝကတွေကိုဟောယုံဟောနိုင်တာပဲနီးပေးယုံပဲပေးလို့ရတယ်ဒါတော့မင်းတို့ရဲ့ကိလေသာကလွတ်ဖို့ဆိုလို့ရှိရင်မင်းတို့ကိုယ်တိုင်ကျင့်ရမှာတဲ့ ဒါသဘာဝကြတယ်ဗုဒ္ဓဘာသာရဲ့ပြောကြားချက်ကနော်တကယ်လက်တွေ့ reality practical နှစ်ခုလုံးဘယ်လိုပဲကြည့်ကြည့်ဦးဇင်းတို့ဘုရားလွတ်မြောက်ဖို့အတွက်ကိုဦးဇင်းတို့ကိုယ်တိုင်ကြိုးစားရတယ်လွတ်လွတ်ကလေးပဲလူတိုင်းလူတိုင်းကြောင်းနေခဲ့ရတယ်ကိုနေခဲ့တဲ့ကြောင်းဘွဲရအောင်ဆိုပါတော့အဲ့ဒီဘွဲရအောင်ဘယ်သူကနေပြီးမှများလာပြီးတော့လှုပ်ပေးတယ်လေကိုစာမိုးဘွဲအောင်ခြင်းကိုဘဲမကြည့်ရဘူးလား ဒါတော့ကိုကြည့်ရတာပဲကိုကြည့်တဲ့အခါကျတော့အဲ့ဒီကြည့်တဲ့အတွက်ကြောင့်ကိုစာမွေးအောင်တာဒါကိုဘသူအောင်ဘသူအောင်လုပ်လို့လို့ပြောလို့ရမလဲလို့မရဘူးကိုပဲလှုပ်တာပဲကင်တာကောင်းပြီဒီနေ့ခက်ကဘာကြီးသူ့တိုင်းနေပြည်တွေအကုန်လုံးအခုတီထောင်ကြတယ်နော်စစ်တဖြစ်တုန်းကဗျာပုံဘွားကနေပြီးတော့မှတီထောင်လာကြတာပဲဟုတ်တယ်မဟုတ်လားနော်မဖြစ်သေးတဲ့နိုင်ငံတွေဖြစ်အောင်တီဒီနေ့ရှိနေတဲ့အဆင့်အတန်းကိုရအောင်မိမိတို့ဆန်းရဆန်းရဖရားတွေကလှုပ်တာလားလူတွေကပဲလှုပ်တာလား လူတွေကပဲလုပ်တာပဲဒီအသိဉာဏ်ဒီပညာဒီအတွေးခေါ်တဲ့နဲ့တိဆောက်ကြတာပဲဆိုတော့ဘုရားကအဲ့ဒီလိုအတွေးအခေါ်ဉာဏ်ပညာရအောင်မင်းတို့ရှားရမယ်ဒါတော့ဘဝလွတ်မြောက်ရေးကိုလည်းဒီတိုင်းပဲညွှန်ကြားတယ်မတို့တတ်သိတဲ့ပုံကိုယ်တွေနားလည်တဲ့ပုံကိုယ်တွေဆိုတာနော်ကျင့်စဉ်ရအောင်ပေါက်အောင်အဲပေါက်မြောက်အောင်ကျင့်ပြီးတဲ့ပုံကိုယ်ဘုရားတွေဆိုတာကတဲ့ကျင့်နီးကြံနီးလိုက်နာနီးကိုဟောလို့ရတယ်ပြောလို့ရတယ်လမ်းညွှန်လို့ရတယ်ဒါပေမဲ့အဲ့ဒီကျင့်ကြံအဲအဲ့ဒီလမ်းတိုင်းကျင့်ကြံလိုက်နာဖို့ကတပည့်တော်ကတွေတာဝန်တယ် ဒါသိပြီးတော့သဘာဝကြတယ်ရှင်းလဲရှင်းတယ်ဒါတော့မဖြစ်နေနေရကွာအကုန်လုံးကနေမင်းတို့ဒူးထောက်တာဆူတောင်းလဲအကုန်လုံးပြည့်မယ်ဆိုလို့ရှိရင်ဥစဉ်တို့လည်းသားဆူတောင်းပါဘောဟုတ်တယ်မဟုတ်လားအနောက်ဘဝကြမှာပြည့်မယ်ဆိုလို့ရှိရင်လည်းပဲလူဆိုတာကအကျွေးဆိုရင်မကြိုက်ဘူးနော်ဒီနေ့ပတ်စံပေးတယ်ခင်ဗျနောက်ဘဝကြမှာလာဦးကြလေကြုတ်ပေးမယ်ဆိုရင်ဘယ်သူကြိုက်မလဲဘုရားဘာသာမှာတော့မဟုတ်အေဟိပတိကိုလို့ပြောထားတယ်မိမတို့ကျင့်လို့ရှိရင်နောက်လာလိမ့်မယ်နောက်တော့တာမှရှိတယ် နော်မိမိတို့ကျင့်လို့ရှိရင်ဟောဒီပစ္စုပန်ဘဝမှာပဲမိမိတို့ငြင်းအေးကိုရနိုင်တယ်ဆိုတော့မြတ်စွာဘုရားဟောထားတာရှိတယ်နောက်နောက်ဆုံးပုရပေဒသုံးပါပထမဆုံးကာထာမှာစာဟောတာပုရပေဒဆိုမသေးခင်တေပြီးမှလို့ပြောတာပုရဆိုတာရှိဘေဒဆိုတာဟောတေတာပစ္စည်းသွားတာပြောတာနော်ဟောအခုဒီမှာရောက်နေတဲ့ဟောကျော်သူတို့တောင်မှအဲ့ဒါကိုမသိမီဆိုပြီးတော့မှတရားတော်ဆိုသူဆောင်းပါရေးတာဖတ်လိုက်ရသေးတယ်မသေးခင်ကတည်းလို့ဆိုလိုတာကသေပြီးမှခံစားမှာဘူးမသေးခင်ကတည်းလို့ခံစားမှာလို့ဆိုလိုတယ် ဒါတော့ကိလေသာတဏှာရကကိမှုဆိုရင်တဏှာရကကြောင့်ဖြစ်မဲ့ပြဿနာတွေမရှိတော့ဘူးအဲ့ဒီအပူဒုက္ခမပေးတော့ဘူးဆိုရင်ဒါလက်ရှိငြိမ့်တာမဟုတ်ဘူးလားမသေးခင်ငြိမ့်တာအဲ့ဒါကိုနောက်တော့ကပုရာပေရတုတ်လို့ခေါ်တယ်ဒါကြောင့်မြတ်စွာဘုရားကဟောဒီပြောတာကိုကြင့်ကြလိုက်နာမယ်ဆိုရင်ဟောဒီအချင်းကစပြီးတော့မှကိလေသာတွေငြိမ်သွားမယ်အေးသွားမယ်ပေါ့သွားမယ်ဆိုရင်လက်ရှိငြိမ်းချမ်းမှုမဟုတ်ဘူးလားတဲ့အဲ့ဒါလိုဟောတယ်ဟာနောက်မှမဟုတ်ဘူးဒါတော့အဲ့ဒါကိုလည်းပဲကဲမင်းအေးချမ်းသွားအောင်ကြင့်လိုက်တာဟာ သူများကျင့်တာလားမင်းကျင့်တာလားသူများပေးတာလားမင်းမင်းဘာသာမရအောင်လုပ်တာလားတဲ့ဟာကိုယ့်ဘာသာကိုလုပ်ရတာအေးအဲ့ဒါကိုယ့်ဘာသာကိုလွတ်မြောက်ရေးကိုကိုယ်တိုင်ကျင့်တာပဲဘယ်သူကလာပေးတာမဟုတ်ဘူးဒါတော့ဒီမှာပြောချင်တာကမိမိရဲ့အတွင်းမှာရှိနေတဲ့ကိလေသာ အပူငြိမ်းဖို့ဆိုရင်မိမိအတွင်းမှာရှိတဲ့တတိပဋ္ဌာန်တရားကိုပဲရှာပါတဲ့အပြင်ဘက်မှာရှိနေတဲ့အတ္တကိလမထာအကျင့်ဟိုအကျင့်ဒီအကျင့်သီလပတ္တပရမတအကျင့်အများကြီးရှိတယ်ဒါတွေကိုသွားရှာမနေနဲ့တဲ့အဲ့ဒါတွေက တကယ်ကိလေသာငြိမ်းချောင်မဟုတ်ဘူးဆူတောင်းနေလို့လည်းမပြည့်ဘူးဆူပေးဖရားဆိုရင်လည်းပဲလူတွေကတယောက်တစ်မျိုးတောင်းတာနဲ့အဲ့ဒီဖရားလည်းကြိုင်ထွက်ပြေးလိမ့်မယ်နော်ပြည့်လို့မှတောင်းလို့မှမပြီးနိုင်ပဲဘယ်ဖရားကပေးနိုင်ပါလဲဒါတော့ဆူတောင်းလို့ပြည့်တဲ့ဖရားဆိုတာလည်းမရှိဘူးဝိဇ္ဇနုဘုရားကဆူတောင်းလို့ပြည့်တဲ့ဘုရားဆိုတာ तू ကမပြောဘူးလှုပ်ပြီးကမှမိမိရဲ့ရည်ရွယ်ချက်တွေကိုဆူတောင်းတာကိုတော့ပြောတယ်ဒါကမိမိရဲ့ကုသိုလ်လုပ်ပြီးတော့ နော်ဆူတောင်းတာမျိုးကရှိတယ်ဒါပေမဲ့ဘာမှမလုပ်ဘဲနဲ့သွားဆူတောင်းအဲ့ဒါအကုန်ရတယ်လို့ဦးဇင်းတို့ဘုရားတော်ပိဋကသုံးပုံနဲ့ဟောထားတာမတွေ့ဘူးဦးဇင်းတို့ပိဋကသုံးပုံလည်းမနှံ့ပါဘူးဒါပေမဲ့ဖတ်ဘူးလေ့လာဘူးသိများတော့ဘယ်နေရာမှမတွေ့ဘူးနော်အဲ့တော့မိမိရဲ့တတိပဌာန်စားတဲ့အာယုံကမ္မထာနဲ့ကိလေသာပူပြီးမှငြင်းအေးပြီးတော့အဲ့ဒီစခန်းပေါက်အောင်နော်မိမိတို့အဲရန်တာဖြစ်အောင်လို့ဆိုတော့ဒီနေရာမှာရန်တာထိပြောမှာပဲဟိုပို့ပြီးတော့ကောင်းမယ်ပေါ့နော် ရဟန္တာဖြစ်အောင်ကျင့်ကြံပြီးပြီဆိုလို့ရှိရင်တဲ့တသံတရားလုံးကအထင်မှားအောင် လုပ်တယ်အတ္တမရှိဘဲနဲ့ရှိတယ်ရဲ့လို့လှည့်ပြီးတော့မှဒီမြစ္စနန္ဒလျာကိုစိတ်ကနေတွေ့တဲ့အာယုံ6ပါးတွေကိုခံစားတာကဟောဒီအတ္တကလေးနဲ့ငါတို့ဘဝတွေဖြတ်ပြီးခံစားခဲ့တာပဲဆိုတော့အတ္တဒိဋ္ဌိဒါလည်းပြုတ်သွားမယ်တဲ့ဒါအတ္တဒိဋ္ဌိကလေးကတပွားပြီးတပွားတပွားပြီးတော့ဒီလို ခန္ဓာကိုယ်တွေတော့အထီးမှကွဲကျင်ကွဲမယ်ဆင်းရဲချမ်းသာကွဲကျင်ကွဲမယ်ဒါပေမဲ့ तू ကတော့မသေးဘူးဒါလေးကဒီဘက်ဘဝပြီးရင်ဟိုဘက်ကိုသွားဟိုဘက်ဘဝပြီးဟိုဘက်ကိုသွားဒီလိုလေးသွားနေတာဆိုတော့အခွန်ကြီးနေတူတဲ့ခန္ဓာကိုယ်ကတော့အိုးပြီးတော့သေချာရိတ်ခတ်လိမ့်မယ်အတ္တဆိုတဲ့ဆိုးလေးကတော့ပြောင်းသွားတယ်ဆိုတဲ့အဲ့ဒီလိုတွေးခေါ်မှုတတ္တရဒိဋ္ဌိလည်းကင်းစင်သွားလိမ့်မယ်တဲ့ဟာသိပြီဘာမှမဖြစ်တော့ပါဘူးကွာလို့ယုံကြည်တဲ့အုပ်စေတာလည်းပြတ်လိမ့်မယ်ဒါတော့တတိပဒံစတဲ့အကျင့်ကိုကျင့်လိုက်ပြီဆိုလို့ရှိရင်တေကာယဒိဋ္ဌိ အတ္တဒိဋ္ဌိတတ္တဒိဋ္ဌိဥစ္စရာဒိဋ္ဌိဆိုတဲ့ဒိဋ္ဌိတွေလည်းအကုန်လုံးပြတ်သွားပါလိမ့်မယ်ဒါတော့ရှိသမျှခန္ဓာရှိသမျှတန်တရားကဆွဲကြတဲ့ခန္ဓာပေါ်မှာဆွဲတဲ့အတ္တတတ္တဒဥစ္စရာဆိုတဲ့ဒိဋ္ဌိတွေဆွဲပြီဆိုရင်ဘယ်ခန္ဓာမှာမှအဆွဲမကြံတော့ဘူးဘယ်ခန္ဓာလေးတော့ကြံသေးတယ်ဟေးလို့ပြောစရာမရှိတော့ဘူးတဲ့ရှိသမျှအဆွဲကုန်ပြီလို့ဆိုလိုတယ်ဒါကြောင့်အဲ့ဒီအဆွဲကုန်လို့အဆွဲကင်းတဲ့ရန္တာဖြစ်အောင်ဟာ ဘယ်မှာရှာမလဲဆိုရင်မိမိရဲ့တန်တန်မှာတတိပဒံစတဲ့တရားကိုပဲရှာပါအပြင်မှာမရှာနဲ့လို့ဆိုလိုတယ်။ကဲကောင်းပြီဒါနံပါတ်5ကထာရဲ့အတိပ္ပယ်ဖြစ်ပါတယ်။နောက်နံပါတ်6ကထာကိုဆက်ကြစို့။မေဇေယထာသမုဒ္ဒတဟူမီနောဇာယတိထိတောဟောတိဧဝံထိတောအနေဇတ္တ ဥဒတံဘိက္ခုနကရေယကုခိန်စီမြန်မာပြန်ဆိုလိုက်ပါ ကဒေါသမောဟမာနဒိဋ္ဌိကိလေသာနဲ့ကံတရားပေါင်းကို မပြုလုပ်တော့ပြီကောင်းပြီဒီနေရာမှာမြတ်စွာဘုရားကယန္တာရဲ့ဂုံပုတ်ကို သမုတ်တရားတွေကတည်ငြိမ်မှုရှိနေတဲ့ရေပင်လယ်ရေ11ကရေကြီးနဲ့ရေဒုကြီးနဲ့နှိုင်းပြီးတော့မှသမုတ်တရားကြီးအလယ်၌ လိုင်းတဘိုးမရှိပဲရေတီတည်ငြိမ်နေတဲ့ကဲ့သို့တုံလုတ်တတ်သော ကာမတဏှာမရှိသဖြင့်အစ္ဆတကမ္မထံဖြင့်ငြိမ်းအေးငြိမ်းချမ်းရေးရပြီးသောယဟန်သည်လောကရန်လှိုင်းလင်မုန်တိုင်းတို့ကြောင့်ရိမ့်ရိုင်တုံလုတ်ခြင်းမရှိတည်ငြိမ်စွာယက်တည်နေ၏ဒါမြတ်စွာဘုရားမြတ်စွာဘုရားကနေပြီးတော့ယန္တာဖြစ်သွားတဲ့ခါမှာတည်ငြိမ်မှုကိုတည်ငြိမ်နေတဲ့ပင်လယ်ရေပြင်ကြီးနဲ့ဥပမာပေးတာဖြစ်ပါတယ်တစုံတစ်ခုသောအတွင်းယံအတွင်းအာယုံအပြင်အာယုံကိုကျူတော့ ဂိုင်းတော်ပမာလွန်စွာတိုးပွားတတ်သောရာဂဒေါသမောဟမာနဒိဋ္ဌိကိလေသာနဲ့ကံတရားအပေါင်းကိုမပြုလုပ်တော့ပေပြောမယ်ဆိုလို့ရှိရင်ဒီကိလေသာတွေကိုပယ်လိုက်ပြီးပြီလို့ဆိုလိုပါတယ်ဒါတော့ကောင်းပြီဦးဇင်းတို့ဥပမာလေးအပိုင်းကိုဦးဇင်းတို့ပထမလေ့လာကြည့်ကြစို့ဒီစာတွေကတခါတလေမှာဦးဇင်းတို့စာတွေရဲ့ဖွင့်ဆိုချက်တွေဟာတခါတလေကြတော့ပြောခြင်းတဲ့အကြောင်းအရာတွေဥပမာပေးကမှာပို့ရှုပ်တာလည်းရှိတယ်နော်ဥပမာဆိုတာက သူခက်နဲ့သူပြောတဲ့စကားလုံးကိုသုံးတာဖြစ်တဲ့အတွက်ခက်တွေဝေးသွားပြီကြာသွားပြီဆိုရင်နောက်ခက်ပေါင်းထောင်ချီလာတဲ့အခါကျတော့အဲ့ဒီစကားလုံးတွေမူရင်းအဓိပ္ပာယ်တွေကိုဖော်ရတာတော်တော်ခက်ပါတယ်အဖွင့်ကျမ်းတွေကိုမကြည့်ရင်ဒိုတိမဟုတ်တကယ်ဆရာသမားတွေရဲ့အယူအဆတွေပေါ့နော်သူအဲ့ဒါတွေကိုမကြည့်ရင်ဦးဇင်းတို့အယူအဆမှန်အောင်ယူဖို့တော်တော်ခက်ပါတယ်ဒီနေ့သဘာဝကြအောင်ယူတတ်ဖို့ခက်ပါတယ်ဒီနေရာမှာကျမ်းဂန်မှာဖွင့်တာကပင်လယ်ရေပြင်ကြီးကိုသူတို့ရှေးတုန်းကတိုင်း တိုင်းထွာတာလားမှန်းဆတာလားမသိဘူးပေါ့ဗျာဒီနေ့ခေတ်လို oceanography တွေဘာတွေလည်းရှိချင်မှရှိမယ်ပေါ့နော် oceanology တွေလည်းမရှိသေးဘူးလေဆိုတော့ဒီ oceanography တွေဘာတွေမရှိတဲ့အတွက်ကြောင့်မလို့ဒီ ocean ကြီးကိုသူတို့ကမျက်စိအမြင်နဲ့ပဲမှန်းပါပဲနော်ပြီးတော့မှဧဝရက်တောင်ကြီးပေါ့ဗျာဟိမွန်တာတောင်ကြီးဆိုလို့ရှိရင်လည်းပဲရှေးတုန်းကတော့ဒါရွှေတောင်ကြီးတွေငွေတောင်ကြီးတွေဆိုတော့မှန်းတာကိုတိမ်အောင်ပြောင်းတော့ပဲဖြူလိုက်ဝါလိုက်ညိုလိုက်နေလိုက်ဆိုတော့ဒါကြောက်တံပရမများတွေရှိတယ်ဆိုပြီးတော့ပြောတယ်ထင်တာပဲဘာဖြစ်လဲလဲဒီနေ့ခက်မှာလည်းတိမ်တိမ်တောက်ရင် တောင်ကြီးတွေကဝါထိန်ပြီးတော့ရွှေတောင်ကြီးလိုဖြစ်သွားတာနော်နေပူတဲ့ခါကျတော့လည်းဖြူးနေတော့ငွေတောင်ကြီးလိုဖြစ်မှာပေါ့နောက်တစ်ခါတလေကျတော့လည်းစိမ့်လဲလဲလို့အယောင်လေးတွေဖြစ်တယ်လေဆိုတော့အဝေးကနေမသွားနိုင်တဲ့ခါကျတော့ဒါတွေကိုပဲယတနာတွေထင်ပြီးတော့မှတင်စားကြတာဇာယိဆရာတွေဒီလိုလည်းဖြစ်နေတာပဲအခုဒီနေရာမှာသမုဒ္ဒရာကိုရှေးတုန်းကဟိုးရှေးတုန်းကအိန္ဒိယဆိုတာတော့မရှိသေးဘူးပေါ့လေအိန္ဒိယယူဆကယူဇနာပေါင်း8000လောက်နဲ့တယ်တဲ့သူကပင်လက်အောက်ကိုဆိုတော့ယူဇနာပေါင်း8000လောက်ကနံပါတ်1ပြဿနာကစတာကအဲယူဇနာဘလောက် ရှိတယ်လေတယူဇနာဘလောက်ဝေးတယ်လဲဆိုတာဘလောက်အတိုင်းတွာရှိတယ်လဲဆိုတာကိုအငင်းပွားတာကစနေတယ်ဆိုတော့ထားပါတော့၈000လေးတောင်ကိုအဲ့ဒီခက်တုန်းကဥပမာပေးတာကပင်လယ်ရေပြင်ကြီးရဲ့နော်အဲ4000ကအပေါ်ပိုင်းဟိုးအလယ်ဘက်က4000ပြီးတော့နောက်ထပ်အောက်4000သုံးလွှာလွှာကြီးလိုက်ပေါ့နော်ပင်လယ်ရေထုကြီးကိုလွှာလိုက်တဲ့အခါကျတော့အပေါ်4000လောက်အပိုင်းကပင်လယ်လှိုင်းနေရဲ့ရိုက်ခတ်မှုလေရိုက်တက်မှုကြောင့် သူကရေထဲလှုပ်နေတယ်တဲ့ဒါသူတို့ယူဆပြောတာနော်ဟိုးအောက်ခြေမှာပင်လက်ကျမ်းပြင်မှာရှိနေတဲ့ဒီ၄000အပိုင်းကြတော့လည်းပဲပင်လက်ကျမ်းပြင်နဲ့ကတ်တဲ့အပိုင်းကြတော့လည်းပဲပင်လယ်ထဲမှာရှိတဲ့ဒီ marine animal ကြီးတွေရဲ့အကြီးကြီးတွေရှိတယ်ဆိုပါတော့ဗျာရှေးတုန်းကတော့ဝေလာငါးကြီးတွေဘလူကြီးတွေညာလူကြီးတွေနဲ့အောက်မှာသွားတယ်တဲ့ဒါတော့သွားတဲ့အတွက်ဒီကောင်ကြီးတွေသွားနေတဲ့အတွက်လှိုင်းကလှုပ်ပြန်ရောတယ်ဒါတော့အလဲပိုင်းမှာရှိနေတဲ့၄000ဆိုတဲ့အပိုင်းပေါ့နော်ပင်လယ်ရေတုရဲ့၄000အလဲပိုင်းအပိုင်းကကြတော့သူတို့က ရေမလှုပ်ဘူးတဲ့ငြိမ်နေတဲ့နော်ဒါတော့ဒီအတိုင်းထွားတဲ့ကဒီနေ့ခေတ်မှာပြောရတာကျတော့တော်တော်လေးပြောရတာလက်ခံမှုခက်တယ်ရှေ့အယူဆလိုပဲဒါတော့ဦးဇင်းအဲ့မှာမာစီဆိုရိုကြီးရဲ့အယူဆကိုအဲ့ဒါတွေကြိုက်တယ်ဘာဖြစ်လို့လဲဆိုလို့ရှိရင်မာစီဆိုရိုကြီးကအဲ့ဒါလိုဖြစ်လာပြီဆိုရင်ခက်နဲ့ညှိအောင်ပြန်ညှိတယ်နော်ဦးဇင်းတို့ထားပါတော့ဗျာကံအကြောင်းတွေပြောတဲ့ခါတည်းမှာဒီလူဖြစ်ပေါ်လာပုံတဖြည်းဖြည်းနဲ့ဖြစ်ပေါ်လာပုံအကြောင်းတွေကိုပြောတဲ့ခါမှာဆရာဝန်ကြီးတွေနဲ့တကက်ကိုတိုင်ပင်ပြီးမှသူကလေ့လာတာ စတော်ကြီးကအဲ့လောက်ထိတိကျတယ်နော်အရင်မပြောဘူးဝိဇ္ဇုတို့ဘယ်ကနေဘာပြစ်တယ်ညာပြစ်တယ်ဆိုပြီးတော့မှဒီရက်ကတန်ယုံထဲမှာဟောတာတာရှိပါတယ်အိန္ဒကတန်ယုံမှာဗရမန်ကလန်လန်ဟောဒီကလန်လောက်ဒီအဘူရရေမြုပ်ရင်းကြီးဘာညာစသည်ဖြင့်ခဲမှာငါးပြဘယ်လိုလူဖြစ်တယ်ဘယ်နှပတ်မှာဘာဖြစ်တယ်ဘာမွေးတယ်ဆိုတော့ဒါတွေကိုလူဖြစ်ပေါ်လာပုံကတကယ်ဆရာဝန်ကြီးတွေနဲ့မေးပြီးမှမြတ်ဆရာတော်ကြီးကညှိတာအမြဲတမ်းသူကတိကျမှုကိုလိုတယ်အခုဆရာတော်ကြီးကဒီရေပြင်ပြဿနာနဲ့သူကဘာပြောတယ်လဲဆိုတော့ အေးတဲ့ဒါကသူတို့ခက်သူတို့အတိုင်းထွာဆိုတော့ဒါကပေးတယ်မိုင်းနေနဲ့တွေ့ကျင်လဲဒါကသူတို့အတိုင်းထွာပဲမှတ်မှာပါတဲ့ဒါတော့သူတို့ပြောသလိုပဲရည်တူကျုကိုတာမင်းည၃ဘိုင်းပဲပိုင်းကြည့်လိုက်ပေါ့နော်အပေါ်ဘိုင်းကလှုပ်မယ်အောက်ဘိုင်းကလည်းသူတို့ပြောသလိုလှုပ်မယ်ဆို11ကိုဆိုလိုတာဖြစ်မယ်ဒါကတခုစာအတိုင်းပြောတာနောက်တစ်ခုဖြစ်နေကြရှိတာကတဲ့ပင်လေဆိုတာကရေကကမ်းခြေနီးရင်ပိုလှိုင်းလှုပ်တယ်အတွင်းဘက်ကိုရောက်သွားရင်လှိုင်းသေးတယ်ဆိုတော့ မိုင်150နေရာလောက်အတွင်းဘက်ကိုရောက်ရင်လည်းဒါပင်လယ်11လို့ပြောရင်ရတာပဲတဲ့ဆိုတော့အဲ့ဒီ11ကျတော့တိတ်ရေကလှိုင်းမလှုပ်ဘူးတဲ့လှိုင်းသေးတယ်ပေါ့လှိုင်းငြိမ့်တယ်ပေါ့ဒါတော့အဲ့ဒီလိုအလယ်မျိုးလည်းဖြစ်နိုင်ပါတယ်ဖြစ်တင်ပါတယ်လို့ဆရာတော်ကြီးက तू နော်ယူဆပြတာတော်တော်ကောင်းပါတယ်ဒါတယ်မကဘူးဆရာတော်ကြီးကဘာဘာထပ်ပြောတယ်လဲဆိုတော့ဒီပင်လယ်ကြီးရဲ့အနဲ့နဲ့ပတ်သက်ပြီးတော့မှဦးစင်းတော်မှာ oceanography တခါမှလည်းမဖတ်ဘူးတဲ့အတွက်မသိဘူးဆရာတော်ကြီးအဲ့ဒါကိုသိတယ်ဦးစင်းတို့ဂွမ်ရဲ့အနောက်မြောက်တောင်တောင်နားမှာ ဒီဖိလစ်ပင်ကျွန်းရဲ့အရှိဘက်နားလောက်မှာကျွန်းစုတွေရှိတယ်အဲ့နာမှာပင်အနည်းဆုံးမှကဘာမှာနော်ဦးဇင်းတို့အေဝရက်တောင်ဆိုတာကဘယ်လောက်လောက်ရှိမလဲဆိုရင်ပြပေါင်း2900နဲ့29ပဲပဲမြင်တယ်ဒါပေမဲ့အဲ့ဒီနေရာမှာရှိတယ်ဂွမ်ရဲ့အနီးမှာရှိတယ်မရီယာနာဆိုတဲ့ trench ကတော့ပေပေါင်း35998ပင်နှစ်တည်းအဲ့ဒါဦးဇင်းမသိဘူးဆရာတော်ရှိသေးတယ်နည်းနည်းလေးပဲပေနည်းနည်းပဲကွာတော့ဦးဇင်းကဝီကီယာနဲ့ကြည့်လိုက်တယ် နော်ဆရာတော်ကြီးဘာသာပြန်တဲ့နာမည်လေးနဲ့တကယ်အင်္ဂလိပ်လိုစိတ်လုံးလေးလို့နည်းနည်းလေးကွာတယ်ဒါတော့အတန်တွက်ထားပါတော့ဒါမရီယာနာထရန့်မှာအနည်းဆုံးတယ်ဆိုတော့ဧဝရတောင်ကအမြင့်ဆုံးဆိုပေမဲ့အပေါ်ကိုတက်တဲ့တောင်ထက်အောက်ကိုနစ်တဲ့ကြောက်ကပိုးပြီးတော့နစ်တယ်နော်မရီယာနာထရန့်ကအဲ့ဂွမ်ရဲ့အနောက်တောင်တော့ဖိလစ်ပိုင်ကျွန်းစုရဲ့အရှိပနာမှာရှိတယ်အဲ့တော့အဲ့ဒါနဲ့မကသေးဘူးကမ္ဘာရဲ့မြောက်ဖျားမှာတဲ့နော်ဟိုထားပါတော့ဒီပင်လယ်အမြင့်ကတဲ့ပေပေါင်း 18500ဘာနီလောက်ရှိမယ်စသည်ဖြင့်ဆရာတော်ကြီးကတော်တော်လေ့လာတာဆိုဆရာတော်ကြီးကဒါကြောင့်မလို့ကြံကံကိုတခုကိုအဲ့လိုလောကနဲ့ရှင်တဲ့အခါမှာဒီတကယ်လက်ရှိလောကရပညာရှင်တွေရဲ့ပြောဆိုမှုတွေကို တိုင်းထွာမှုတွေယူဆမှုတွေကိုလည်းသူကလက်ခံတယ်မငြင်းဘူးနော်ဒါတော့ဦးဇင်းတို့တခါတလေဘာသာရေးမှာတချို့နေရာတွေအစွန်းမထွက်ဖို့အရေးကြီးတယ်ဒါကြောင့်ဆရာတော်ကြီးကအဲ့ဒီလိုမျိုးအစွန်းမထွက်အောင်လောကရပညာရှင်တွေရဲ့ပြောဆိုမှုစကားကိုလည်းလက်ခံတယ် နောက်ပြီးတော့ဒီနေ့ခေတ်လူတွေလည်းပဲလက်ခံနေအောင် तू ကညှိပေးတယ်ဒါတော့ခုနကဇော်ရကြီးပြောတဲ့နေရာက तू ကမိုင်းကိုအတိအကျမထိုးဘဲနဲ့ပင်လယ်ရေကိုခုနကပထမကြမ်းကန်တဲ့ဆိုရင်အပေါ်လွှာအလဲလွှာအောက်လွှာလို့သုံးလွှာပြောရင်အလဲလွှာဖြစ်တင်ပါတယ်တဲ့ဖြစ်တင်တာနော်ဒါတော့ရင်းငိမ့်နေဆိုတဲ့သဘောကကန်းဆက်မှာပိုလှုပ်ရှားတာဖြစ်တဲ့အတွက်ပင်လယ်ပြင်ကြီးကိုမိုင်ကန်းဆက်ကနေ200လောက်ဆိုရင်ပုံငိမ့်တာဖြစ်တယ်လို့အဲ့ဒီလိုအပိုင်းမျိုးကိုလည်းဆိုလိုတာဖြစ်နိုင်ပါတယ်တဲ့ဒါတော့ပြောချင်တာကတော့ဒီပင်လယ်အကြောင်းနဲ့တာတွေလှုပ်တာတွေကအဓိကမဟုတ်ဘူး ရေတူကြီးငိမ့်ပြီးတော့မှနေတဲ့ဂုံတတ္တိနဲ့ရန်တာရဲ့ဂုံတတ္တိကိုနှိုင်းကျင်တာပဲဒါတော့ဦးဇင်းတို့ဒီလူတွေမှာတော့အာယုံ၅ပါးတစ်ခုခုတွေ့ပြီဆိုရင် ကိုယ်အကြိုက်နဲ့တွေ့တဲ့ခါရင်အကြိုက်နောက်ကိုပါပြီးတော့လှုပ်ရှားမှုဆိုတာရှိတယ်နော်ဒါတော့တရားရှိတဲ့ပုဂ္ဂိုလ်ကတော့တရားရှိသည့်အလျောက်တော့အတွင်းထဲမှာထိမ့်နေမှုရှိတယ်သို့တော့မရှိတဲ့ပုဂ္ဂိုလ်ကတော့မရှိတဲ့လျောက်ပါဇက်ကလည်းပြောတယ်ခန္ဓာကိုယ်လည်းအမူအရာတွေပြစ်ပြီးတော့ဟာတခါတည်းထိမ့်မနိုင်သိမ့်မရအငမ်းမရနော်အိန္ဒိတွေမရဖြစ်တယ် အဲ့ဒါဘသူလက်ချက်လဲဆိုရင်တဏှာလက်ချက်တဲ့ဘသူလက်ချက်တဏှာလက်ချက်ဒါတော့လူတွေကိုလှုပ်လှုပ်ရှားရှားအိမ်ဒီတွေမရတနည်းအရှက်ကွဲအောင်တနည်းပြဿနာဖြစ်အောင်တနည်းထောင်ကြအောင်တနည်းအပယ်ရအောင်ဘသူလုပ်တယ်လဲဆိုရင်တဏှာပဲဒီလှုပ်အောင်လုပ်တယ်ဆိုတာကံမြအောင်လုပ်တယ်လို့ပြောတာကိလေသာကိလေသာကအထက်ကလှုပ်ပြီဆိုတော့ကာမဝက်ကလာပြီလေကာမဝက်ကလာတဲ့အခါကျတော့ तू ကလှုပ်တော့မယ်လေလှုပ်တဲ့အခါကျဝိပါကဝက်သွားပြီလေဟိုဘက်မှာမကောင်းတာတွေလှုပ်ပြီဆိုမှတော့ဘဝတွေကမကောင်းတာတွေရောက်နိုင်တယ် ဆိုတော့အဲ့ဒီလိုမျိုးဖြစ်တာဒါတော့အဲ့ဒီလူတွေကိုလွတ်အောင်တတ္တဝါတွေကိုလွတ်အောင်လုပ်တတ်တယ်တဏှာကိုပယ်သတ်ပြီးပြီဆိုတဲ့အခါကျတော့သူတို့ကအာယုန်တွေကို လာပြီးတော့တွေ့ပေမဲ့လည်းပဲဘာမှမဖြစ်တော့ဘာမှမဖြစ်တော့ဆိုတော့သူတို့ကောင်ကကြံတဲ့ပုံကိုယ်တွေမှာလှုပ်လှုပ်ရှားရှားနဲ့ဟိုလိုဒီလိုဖြစ်နေတဲ့အချိန်ကမှရန်တာများကတော့အိန္ဒိရိယရကလေးနဲ့ငိမ့်ငိမ့်ကြောက်ဟိုကြောက်စင်းတူကြီးတွေလို့အခုနောက်ကပင်လဲရေအတွင်းထဲကနဲ့တဲ့ရေတူကြီးလို့ငိမ့်နေတာကိုပြောတာ နော်သူတို့မှာဒီပြင်အာယုန်နေနဲ့တွေ့လို့လည်းပဲဘာတစ်ခုမှလှုပ်ရှားမှုမဖြစ်တော့ဘူးတဲ့ဒါကြောင့်တစုံတစ်ခုသောအတွင်းအာယုန်အပြင်အာယုန်ဘယ်လိုအာယုန်ပဲဖြစ်တော့တဲ့နော်အဲ့ဒီမှာလည်းပဲတခါလာသေးတယ်ဒီအာယုန်တွေကိုဟောပြဿနာဖြစ်အောင်လုပ်တဲ့အရာတွေပေါ့နော် ဥပမာကဘာနဲ့လာတယ်လဲဆိုရင်သူ့ရဲ့မူရင်းဥပမေယလို့ခေါ်တဲ့အဲအနိုင်ရှင်ခံရတဲ့ဟာကတော့ယာကဒေါသမောဟမာနဒိဋ္ဌိ ဒါကိလေသာ၁၀ပါးတည်းကပထမ၅ပါးကြံတဲ့၅ပါးကိုလည်းကိလေသာဆိုပြီးတော့သူကခြုံယူတာပဲပြောမှဆိုကိလေသာ၁၀ပါးပြီးတော့မှကံတရားအဲ့ဓာတွေကသူတို့ကအမတန်မှထူထူထဲထဲတစ်ခုပြီးတစ်ခုဂွင်းဆက်ဂွင်းဆက်ဂွင်းဆက်နေနေဇက်တိုက်ဇက်တိုက်ဖြစ်တတ်တဲ့အတွက်ကြောင့်မလို့ကျူတော်ကြီးနဲ့တူတဲ့၊ဂိုင်းတော်ကြီးနဲ့လည်းတူတဲ့ဒါတော့ကျူတော်ဂိုင်းတော်ကိုမရောက်ဘူးမတွေ့ဘူးရင်တော့သိချင်မှသိမှာဝိဇ္ဇနတို့ကျူတယုံလောက်များ မြေပြင်ပေါ်မှာကြာပြီးအဲ့ဒီကျူကတခါတည်းအမြစ်လဲဆွဲတယ်ဘေးကလည်းငပြောပုတ်ကြီးလို့ဖွာထွက်သွားတာအဲ့ဒါပြီးတခါတည်းပွားပွားပွားပွားပွားပွားသွားတာအဲ့ဒီကျူတော့ကမခုတ်ဘဲနဲ့ထားလို့ရှင်တမိုးလောက်တာကြော်ပြီးလို့ရှင်ကျူတွေချစ်ချင်းပွားသွားတာအဲ့ဒီကျူတော့ဟာမြေကြီးတဲ့ကိုဝင်ပြီဆိုလို့ရှင်တဒောင်လောက်ရှိတယ်အမြစ်တွေရှုပ်ထွေးပြီးတော့မှအမတန်တူးရခက်တယ်။ကိုင်းတော့ကလည်းဒီတိုင်းပဲ။ဆိုတော့အဲ့ဒီမှာ तू ကမြေမြင့်တဲ့ပြင်ကြီးတစ်ခုလုံးကိုအမြစ်တင်နဲ့ဖုံးပြီးတော့မှအတက်တရဒီလိုထွက်ထွက်သွားတာ ဒါတော့ तू ကအောက်ကိုလည်းဒူးကြည့်ဒူးထူတယ်အပြင်ကိုလည်းအတက်ထွက်တယ်မဆုံးတော့ဘူးလို့ဆိုလိုတယ်ဒါတော့ဥစဉ်တော်ကိလေသာကအောက်ကိုလည်းဒူးထူတယ်အပြင်ကိုလည်းအတက်ကထွက်ရဲ့မသေးတော့ဘူးလို့ဆိုလိုတာနော်ကျူပုံကျူတော့တို့ကင်တော့တို့ဆိုတော့တော်ယုံတောင်ကျူတော့ကင်တော့မိလောင်လို့မသေးဘူးလောင်သွားတယ်အဲ့ဒီမိလောင်ပြီးနောက်တမိုးကြလို့ရှင်ကျူတို့ကြံတို့ကိုင်းတို့ဆိုတာကမိလောင်ပြီးပိုးတော်တန်နေတယ် မယုံရင်ရှို့ကြည့်ဟုတ်လားပိုးတန်တယ်ဒါတော့မီးလောင်ပြီးရင်ကျန်တဲ့ဟာက အမြက်ပါသေးပေမဲ့ကျူတို့ကြံတို့ကိုင်းတို့ကတော့ပြုံပြုံပဲဒါတော့ဦးဇင်းတို့ကိုလှုပ်ထားတဲ့ကုသိုလ်လေးတွေအားထုတ်မှုလေးတွေကတော့မီးလို့ကဲသွားလေးရောဟာဆိုပြီးတော့ကိုကတော့အပြင်းတိုက်တာပဲသူတို့ကတော့ပြုံပြုံပဲမဖြုံဘူးမဖြုံဘူးဒါတဲ့ခါကျတော့ကိုကတော့ဟာငါဒီကောင်တော်တော်ညင်လောက်ပြီးအောင်မိတာမိကိုရှုပ်ပစ်တာကိုကတော့ထင်တယ်ဒါပေမဲ့ အချိန်တန်တော့အတက်ထွက်လာတာပဲဒါကြောင့်အဲ့ဒီဟာတွေကိုဦးဇင်းတို့အမြင့်ပယ်ရခက်လို့ကျူတော်ကြီးတွေ၊ကိုင်းတော်ကြီးတွေနဲ့ဥပမာပေးတာဒါတော့အမတန်ခက်ပါတယ်ဆိုတော့ကျူတော်ကိုင်းတော်နဲ့တူတယ်ခုနကရာဂဒေါသမောဟမာနတိထိစေတတိကိလေသာ10ပါးတွေအဲ့ဒီအကြောင်းပြုပြီးတော့လုံးမဲ့ကံနေကံအကြောင်းပြုဖြစ်မဲ့ဝိပါကဝတ်တွေဆိုကြပါစို့ရဟန္တာများမှာကျတော့မရှိတော့ဘူးတဲ့ပယ်ပြီးပြီတဲ့ဒါကြောင့်ဒီကိလေသာတွေရဲ့ဓာန်ကြောင့်မလို့လှုပ်လှုပ်ရှားရှားသွားသွားလောလာတန်တရားမှာလည်နေရတဲ့ဒီမူရင်းကိလေသာတွေပယ်လိုက်ပြီးပြီဆိုရင်ဒီ တာဥပါတိတေတာနိဗ္ဗာန်လို့ခေါ်တယ်ကိလေသာပယ်ပြီးတဲ့အချိန်ကမှဈာထဲမှာပြိနိဗ္ဗာန်မဆန့်ခင်ဈာထဲမှာတော့ तू ရှိနေဦးမယ်အဲ့ဒီတော့ဒီဈာထဲမှာ तू နေရတဲ့အချိန်ခါလေးမှာဦးဇင်းတို့ကိလေသာမပယ်နိုင်သေးတဲ့ရိုးရိုးပုဂ္ဂိုလ်တွေပုထုဇဉ်တွေဆိုကြပါစို့အဲ့ဒီရဲ့အနေထားနဲ့ရန်တာရဲ့အနေထားဒီရန်တာမြတ်မှာကျတော့ကြောက်ရွံ့ကြီးများလို့ရေတူကြီးတွေလို့စင်တူကြီးတွေလို့တည်ငြိမ်မှုရှိတယ်ဘာအာယုံနဲ့တွေ့တွေ့အိမ်ဒီတွေပြစ်တယ်ဆိုတာမရှိဘူး ဝိဇ္ဇနောပုရုဇဉ်တွေမှာတော့ဟာရောက်ရကိုခါပြီးတော့မှနော်လိုရင်လဲလိုလို့မလိုရင်လဲမလိုလို့ဟာမာနကတမျိုးဒိဋ္ဌိကတမျိုးအမျိုးမျိုးဝင်ပြီးတော့တခါတည်းကိလေသာတွေကအောက်လဲထူတယ်အမြင်လဲဆင်းတယ်ဘေးလဲအတက်ထွက်တယ်အဲ့ဒါတော့ဘဝတွေကဘေးကိုအတက်ထွက်ထွက်ထွက်ထွက်ပြီးတော့သွားတာကိုင်းတော်ကြီးလို့ဆုံးတယ်ဆိုတာမရှိဘူးမြေကြီးပြင်ရှိသမျှသွားလေရောလို့ဆိုလို့တန်တရားရှိသမျှချဲ့ပြီရောတဲ့ဒါရန်တာများမှာကျွန်တန်တရားဆုံးပြီနှခမ်းရောက်ပြီကိုင်းကောင်းပြီဒါတော့ဒီနေရာမှာဒီရန်တာများမှာကြတော့ ဒီဘာကြောင့်မလို့ဦးဇင်းတို့ခုနကစကလုံးကြံခဲ့တယ်အိဇဒတဏ္ဍမှာငြိမ့်ပြီးတဲ့ငြိမ့်ချမ်းရေးရပြီးတဲ့ကိလေသာပယ်ပြီးတဲ့ယန္တာများမှာကျတော့လောကဒဏ်လိုက်လေမုန်တိုင်းတို့ကြောင့်ရင်းရိုင်တုံလှုပ်ခြင်းမရှိတည်ငြိမ်စွာယက်တည်နေ၏မုန်တိုင်းတိုက်ပြီးဆိုလို့ရှိရင်ဒီနိုင်ငံဆိုပြောကြပါသေးတယ်ထိုနေတို့လာတယ်ဆိုရင်ဟာအကုန်လုံးတခါတည်းနော်တချို့တိုက်ကြီးတွေဆိုတိုက်ကြီးတွေတောင်တော်တော်ဒုထူတာတောင်အကုန်လုံးတိုက်သားမကွဲရင်တောင်မမှန်နေတော့ကွဲထွက်သွားတာတက်ပင်နေအိမ်နေအကုန်ပြုတ်ထွက်သွားတာ နော်ဒါပေမဲ့တကယ်ကြောက်သားအတိပြီးတဲ့ solid ပြီးနေတဲ့ကြောက်တောင်ကြီးကြတော့အဲ့ဒီခုနဒိုနေတို့ကဘာလုပ်လို့ရလဲဘာမှလုပ်လို့မရကြောက်သားအတိလေခုစဉ်ပြောအတိကြောက်သားကြောက်သားအတိပြီးတယ်ပြောတာနော်စောရကတက်မှာဆိုလို့နည်းနည်း geologist တွေဘာလို့ရှင်ပြောမှာဦးဇင်းသိတယ်ဦးဇင်းတို့အီတလီကိုသွားတဲ့ခါကျတော့ကပ်ပလီဆိုတဲ့ကျွန်းလေးဟောဗမာပြက်ကပ်ပလီပဲမဟုတ်ကပ်ပရီတယ်လေကပ်ပရီဆိုတဲ့ကျွန်းလေးရှိတယ်အဲ့ဒီကျွန်းလေးကိုသွားပြီးတော့ကြည့်ကြတယ် င်လေတဲ့ကျွန်းဆိုတော့အပေါ်မှာကြည့်တဲ့ tourist တွေဘာညာပေါ့ဗျလိုက်ပို့ဘာညာဒါရှူခဲ့မှာပဲပြီးတော့အဲ့ကျွန်းလေးကိုတပတ်ပို့တယ်ပို့တဲ့ခါကျတော့ဘာသွားတွေ့လဲဆိုလို့ရှိရင်တောင်ကြီးကပင်လယ်ဘက်ကနေကြည့်တော့မတ်မတ်ကြီးအဲ့တော့အဲ့ဒီမတ်မတ်ကြီးတောင်မတ်မတ်ကြီးမှာ လေးတိုက်စားမှုကြောင့်တောင်ကြီးအခေါင်းကြီးဖြစ်နေတာအခေါင်းကြီးအောက်ကဒီလိုကြီးလှိုက်ကြီးဖြစ်နေတာဒါတော့အဲ့ဒီအပေါ်မှာတောင်ကပုဆိုတော့အဲ့ဒီအပေါ်မှာထိတ်တဲ့မှာတက်ပြီးတော့အိမ်တွေလောက်ကလည်းဆောက်သေးတယ်ဆိုတဲ့ခါကျတော့ဒီတောင်ကြီးကတဲ့လေးတိုက်စားမှုကြောင့်အပေါက်တွေဖြစ်ပြီးတော့တောင်ရဲ့ပုံသဏ္ဍာန်ဟိုလိုပုံသဏ္ဍာန်အမျိုးမျိုးပြောင်းတယ် တော့じゃအဲ့ဒီလိုတောင်မြုပ်တွေ့မိရင်ဥစဉ်လာစောရကတက်မှာဆိုလို့ solid အတည်ပြည့်တဲ့ကြောက်တောင်လို့ပြောထားတာလေတက်ရင်မရိမ့်ဘူးဆိုအာအရှင်မြတ်ရိမ့်အောင်မကောက်တောင်ကြီးပေါက်တောင်ထွက်သွားတယ်လို့ပြောမှာဆိုလို့နော်ဒါကြောက်စားအတည်ပြည့်တဲ့တောင်ဟာဒီပြင်နော်အိမ်တို့တက်ပယ်တို့လို့မရိမ့်မဲ့နဲ့ तू ကဒီမှာမတ်မတ်ကြီးပဲကြံနေကြတာဘာကြောင့်ကြံလဲဒါကိုစဉ်းစားကြည့်ပေါ့နော်တက်ပင်တို့အိမ်တို့ဆိုတာကြောက်တောင်ကြီးလောက်လဲမခိုင်ခံ့ဘူးဒါလောက်လဲမကြီးကျယ်ဘူးမလေးဘူးမတည်ငြိမ်ဘူးဆိုလိုတာက မတည်ငြိမ်တဲ့အတွက်ကြောင့်မလို့လေကဖြစ်စည်းနိုင်တဲ့အရာမှန်သမျှကိုဖြစ်စည်းပေမဲ့ကြောက်တောင်ကြီးကြတော့ဖြစ်စည်းနိုင်ရလားမဖြစ်စည်းနိုင်ဘူးဒါတော့ရဟန္တာများမှာအဲ့ဒီကြောက်တောင်ကြီးလိုပဲတဲ့ဦးဇင်းတို့ကဒီကောင်းခြင်းမကောင်းခြင်းဆိုရဲဒီလက်လာဖားတွေယာခြင်းမယာခြင်းစသဖြင့်လောကဓာတ်လိုက်လေမုန်တိုင်းလာပြီဆိုရင်ตาတော့တစ်မျိုးတစ်ခါကြတော့လည်းတစ်မျိုးအတက်ရောအကြရောနှစ်မျိုးလုံးဒဏ်ခံရတယ်ရဟန္တာများမှာကြတော့အတက်လည်းဒဏ်မရှိတော့ဘူး အကြာလည်းဒါမရှိတော့ဘူးတည်ငြိမ်စွာပဂတိနေနေတဲ့ခါကျတော့ကြောက်တောင်ကြီးမှာမုံတိုင်းတွေတိုက်သွားပြီမဲ့မုံတိုင်းကကြောက်တောင်ကိုလှုပ်နှိမ်လောက်တဲ့အာမရှိသလိုပဲကိလေသာတွေကပုထုဇဉ်တွေကိုသွတ်သွတ်ခါအောင်တခါတည်းဘဝပြည့်စည်သွားအောင်ဒဇစီဖြစ်သွားအောင်လှုပ်နှိမ်တော့လဲကြောက်တောင်ကြီးနဲ့တူတဲ့ရန်တာကြတော့ဘာမှမလှုပ်နှိမ်တော့ကြောက်တောင်ကြီးကတော့ငြိမ်ငြိမ်မကြံခဲ့တယ်အဲ့ဒီလိုမျိုးဦးဇင်းတို့ပုထုဇဉ်တွေကြတော့ အသားပါအသားတွေနဲ့ဒီလိုစောက်ထားတယ်အိမ်လိုပဲတဲ့လေမွန်တိုင်းတိုက်ပြီဆိုရင်ထုံနေတို့တိုက်ပြီဆိုရင်ဒဇစီပြစ်ထွက်သွားတာဘဝတွေပြစ်မသွားဘူးလားပြစ်တယ်ယူတယ်ကြောင်းတယ်အကုန်လုံးဖြစ်ကုန်တာပဲနော်လူတွေလည်းသေကုန်တယ်ဒါတော့ဘဝတွေဒဇစီပစ္စည်းသွားတာဒါတော့ရန်တာမြတ်မှာကြတော့အဲ့ဒါလိုမဟုတ်တော့ဘူးတဲ့ကြောက်တောင်ကြီးအလားတီတီငိမ့်ငိမ့်ကလေးနဲ့ယက်တည်နိုင်ပြီအခုနာကပြောတဲ့ကိလေသာတွေကိုလည်းပယ်ပြီးပြီတဲ့အဲ့ဒါရန်တာများရဲ့ဂုံတွေပဲနော် ကောင်းပြီနောက်တစ်ခါကျတော့ဦးဇင်းတို့နောက်နံပါတ်9ဆက်သွားကြစို့နမိတဘုရားရှင်ကနေပြီးတော့မှအခုပြောခဲ့တဲ့အထီအောင်ကခုနံပါတ်6ဂါထာထီအောင်ကမြတ်စွာဘုရားကယဟန္တာတွေရဲ့ဂုဏ်တွေကိုပြောနေတာယဟန္တာဆိုတာဓာရီဓာရီပယ်ပြီးပြီးဓာရီဓာရီနော်ဒီလိုဂုဏ်တွေနဲ့ပြည့်စုံတယ်ဒီလိုလောကဓာတ်တွေကိုခါနိုင်တယ်ဆိုတာယဟန္တာတွေရဲ့ဂုဏ်ဒါပေမဲ့ယဟန္တာဘလို့ဖြစ်အောင်ကျင့်မလဲဆိုတဲ့ကျင့်ဤ မပါသေးဘူးမပါသေးတဲ့အတွက်ကြောင့်မလို့ဟောဒီပရိသတ်ထဲမှာနားထောင်နေကြတဲ့နတ်ပြည်မှာပရိသတ်တွေကမြတ်စွာဘုရားကတော့ရဟန္တာတွေရဲ့ဂုဏ်ကိုတခါတည်းတခန္တနာကြီးပေါ့နော်ချီးကျူးသွားလိုက်တာဒါပေမဲ့ရဟန္တာဖြစ်အောင်ဘလို့ကြင့်မလဲဆိုတာမြတ်စွာဘုရားမပြောသေးဘူးတဲ့သူတို့ကသိကျင်လာတယ်သိကျင်တဲ့အတွက်အဲ့ဒီသိကျင်တာကိုပဲနေမိတာဘုရားကတော့အင်းတရားနာတဲ့နတ်ပြည်မှာတွေကတော့နော်သိကျင်နေပြီဒါတော့သူတို့သိကျင်တာလေးကိုငါမေးဥမပဲဆိုပြီးတော့အဲ့ဒီမှာနံပါတ်9ဂါထာကိုစမေးပါတယ်အဲ့ဒီနေမိတာဘုရားရှင်က ပဂတိဘုရားရှင်ကိုရှောက်တောင်းပန်တဲ့ကာထာကလေးရွတ်ဖတ်ပူဇော်ကြစို့အာဂိတ်တယီဝိဝတ္တစေခုတခိဓမ္မံပရိဒဝိနယံပฏิပဒံဝတေတိဗဒ္ဒန္တေပါတိမောက္ခံအထဝါပိတမာတိဆိုလိုက်ကြမြန်မာပြန် Ahem. <clears throat> ကောင်းပြီဒါတော့မြတ်စွာဘုရားရဲ့ဂုံဘုဖြစ်တဲ့ဝိဝိတဆိုတဲ့စကားလုံးလေးကိုပွင့်လင်းသောစစ်ခုရှိတော်မူသောအိုရှင်တော်မြတ်ဘုရားအရှင်ဘုရားသည်အတွင်ပါဘေးရန်များကင်းပြောက်ကြောင်းဖြစ်တဲ့ကိုယ်တိုင်ဆက်ရောက်မြတ်မောပြုအပ်သောအမြိုက်နိဗ္ဗာန်တရားကိုဟောကြားတော်မူခဲ့ပါပြီနိဗ္ဗာန်တရားဆိုတာရန်တာဖြစ်တယ်အောင်ပြောတာပါပဲဆိုတော့အရှင်ဘုရားဤစင်ကြယ်ကောင်းမြတ်မြေဝဲအပ်သောနိဗ္ဗာန်ရောက်ကြောင်းအကျင့်ကောင်းကိုဟောပြတော်မူပါဦးလောအဲ့ဒီကိုရောက်ဖို့အတွက်အကျင့်တွေဘယ်လိုကျင့်ရမလဲ အဲ့ဒါကိုဒီပြတော်တို့ဟောပြပါအောင်တဲ့စောင့်ထိန်သူကိုတန်တရားဝတ်မှလွတ်စေတတ်သောပါတိမောက္ခတံဝရသီလကို၎င်းပါတိမောက္ခဆိုတဲ့စကားလုံးကမိမိကိုစောင့်ထိန်မယ်ဆိုရင်တဲ့အဲ့စောင့်ထိန်တဲ့ပုဂ္ဂိုလ်ကိုဘေးဒုက္ခမရောက်အောင် အပယ်ဘေးကိုမကြအောင်စောင့်ရှောက်ပေးတတ်လို့ပါတိမောက္ခတံဝရသီလလို့ခေါ်တယ်။ဒါကြောင့်ဒီယဟန်နေဆိုတာပါတိမောက္ခတံဝရလို့ခေါ်တယ်ဦးဇင်းတို့ဝိနိသိက္ခာပုဒ်တင်နေရတာကိုဒါကြောင့်အဲ့ဒီလိုသီလမျိုးကိုလည်းဟောပေးပါအောင်တဲ့ထိုမှတပါး စိတ်ကိုအာယုံနဲ့ကောင်းစွာထားတတ်သောတမာတိကို၎င်းတီလာနဲ့မပြီးသေးဘူးနော်စိတ်ကိုတည်တည်ငြိမ်ငြိမ်အာယုံတစ်ခုမှထားနိုင်အောင်တမာတိကိုလည်းပဲဟောပြပါဦးတဲ့တီလာနဲ့တမာတိနှစ်ပါးအဲ့ဒီတော့ဦးဇင်းတို့လေ့လာစရာလေးစက္ခု၅မျိုးဆိုတာလေးဦးဇင်းအရင်တုန်းကတော့မပြောခဲ့သေးဘူးလို့ထင်ပါတယ်ဒီနေ့အထိအောင်ဒါလေးကိုဘုဒ္ဓတာပြလေ့လာကြည့်ကြစို့ဘုရားမြတ်စွာမှာစက္ခု၅မျိုးရှိတယ်မျက်လုံး၅မျိုးရှိတယ် ဒါတော့အဲ့ဒီမှာမျိုးလုံးငါးမျိုးရှိတယ်ဆိုတာကိုကြည်ချင်းအဖြစ်ဘုရားမြတ်စွာဘလို့ကြီးညိုစရာကောင်းတယ်လဲဆိုတာဘုရားမြတ်စွာဆိုတာကရှိသမျှလူတွေရဲ့တတ္တဝါတွေရဲ့စကြဝဠာအနန္တမှာလာတဲ့နတ်ပြမတတ္တအကုန်လုံးအကုန်လုံးပဲလာသမျှလူတွေရဲ့ပြဿနာကိုဒဏ်ခံဖြေရှင်းရတဲ့မြတ်စွာဘုရားဒါစဉ်းစားကြည့်နော်သူရှိအကုန်ရောက်အောင်မယ်ဆိုတဲ့အခါကျတော့အကုန်လုံးကိုဖြည့်ရှင်းမဲ့ပုံကမျိုးလုံးတစ်လုံးနှလုံးနဲ့နေတော့အလုံးမဖြစ်တော့ဘူးဟုတ်လားဒါကြောင့်မလို့ရှိသမျှမျိုးလုံးတွေကိုအကုန်လုံးရအောင် သိအောင်မြင်အောင်ပါရမီဖြည့်ခဲ့ရတာနော်ပါရမီဖြည့်ခဲ့ရတာဒါတော့အော်မြတ်စွာဘုရားကမျက်လုံးနဲ့တစ်လုံးပြီးတစ်လုံးတစ်လုံးပြီးတစ်လုံးရအောင်ဖြည့်ခဲ့တာပါလားဒီမျက်လုံးတွေရဖို့ဆိုတာနည်းနည်းနောနောပါရမီတွေမဟုတ်ဘူးနော်ကို့မှာဘွယ်လေးတစ်ပွဲရဖို့တောင်ဘလောက်ခက်ခဲအောင်ပင်မအောင်လုပ်ရတယ်လေဒီဓမင်းစားဖို့ဘွယ်လေးတောင်မှမြတ်စွာဘုရားကအဲ့ဒီလိုမျိုးညံဆိုတဲ့မျက်လုံးကြီးတွေကိုပွင့်အောင်လုပ်ရတာဒါကြောင့်ပွင့်လင်းတော်မူသောတွေ့လားမြတ်စွာဘုရားရဲ့ညံဆိုတော့ပိတ်လို့မရဘူးတကားပိတ်ထားလို့လည်းဒါ ရတဲ့အညာမဟုတ်ဘူးရတာမရဘူးအကုန်လုံးမြင်နေတာဒါကြောင့်ပွင့်လင်းတော်ဆိုတာအသိဉာဏ်အမြဲတမ်းရှိနေတာကိုပြောတာသူ့ရဲ့မျက်လုံးဒီမျက်လုံးတည်းဟူသောအသိဉာဏ်ပညာတွေကအချိန်တိုင်းအခါတိုင်းမှာဆင်ခြင်လိုက်တာနဲ့အသိဉာဏ်ကိုရှိတဲ့အတွက်မျက်လုံးဟာအမြဲတမ်းပွင့်နေတယ်လို့ခေါ်တယ်နော်သူ့ရဲ့အသိဉာဏ်ကိုဘယ်သူမှပိတ်လို့မရဘူးကောင်းပြီနံပါတ်1အလုံးသိကြတယ်မန္တစစ်ခုဆိုတာကဗဂတိမျက်လုံးကိုပြောတာဒါကြောင့်အဲ့ဒီဗဂတိမျက်လုံးဆိုတာနေပြီးဖြစ်ညာဖြစ်ဖြစ် ကိုယ့်ရဲ့ပတ်ဝန်းကျင်မှာတယူဇနာတဲ့အများယူဆတာကတော့9မိုင်လောက်ရှိတယ်ပေါ့ဗျာထားပါတော့ဗျာ10မိုင်ပဲစဉ်းစားကြည့်ပါဦးနေ့နေ့ညညအကုန်လုံးကိုဒီတိုင်းဘာညံဘာဆမ်းမှမဝင်ပိုင်းနဲ့ဒီတိုင်းပကတိမြင်ရတယ်တဲ့မကောင်းလားအေးအဲ့ဒီမျိုးလုံးတာရရင်ဦးဇင်းတို့ပြိတ္တပေးလိုက်ခြင်းနဲ့ပေးရင်လည်းရီနိုသွားပြီးတော့ထိုးပြမှာတည်ကြတယ်ကနန်းနဲ့အကုန်တည်ပြီးတော့ဟုတ်လားဟိုလူလက်ထက်ဘာရှိတယ်ကွာငါတော့ဘာချလိုက်မယ်ဆိုပြီးတော့လေ ဦးဇင်းတို့လူတွေကတော့ဒီလိုမျိုးလုံးရရင်နော်တရားအထုတ်ဖို့မဟုတ်ဘူးသူကသွားပြီးတော့မှတခါကက်စီနိုပြေးပြီးတော့မှဂမ်ဘလင်းလုပ်ပလိုက်မှာဆိုတော့ तू ကဘာမှဉာဏ်နေဇာနေမဝင်ရပဲနဲ့ကိုပဂတိတယူဇနာပတ်ဝန်းကျင်မြင်လို့ရတယ်တဲ့နောက်နံပါတ်2ကတော့ဒေဝစေကိုအဝေးမှာရှိတဲ့အရာဝတ္ထုပစ္စည်းမှန်သမျှတွေကိုမြင်လို့ရတယ်တတ္တဝါတွေကအားလျော်စွာဟိုဘဝဒီဘဝသူတို့ရဲ့ကံအလျောက်ပြောင်းရွှေ့တာတွေကိုလည်းမြင်နိုင်တဲ့ဒါဒေဝစေကိုဉာဏ် ။နောက်ပညာစစ်ခုတဲ့ဝိပဿနာဉာဏ်မဲ့ဉာဏ်ဖွဉာဏ်ပစ္စုခဏဉာဏ်ဝေတာရိဇဉာဏ်ဓာတပလဉာဏ်ဆိုတဲ့ဉာဏ်မျက်စိဒါဉာဏ်နည်းနည်းဆိုင်တယ်။မဲ့ဉာဏ်ဖွဉာဏ်လောက်ပဲမှတ်ထားပေါ့ဗျာ။နော်သိများများမမှတ်မိရင်နော်။နောက်ဗုဒ္ဓစစ်ခုအဲ့ဒါလည်းသိပြီးတော့စိတ်ဝင်စားဖို့ကောင်းတယ်။မြတ်စွာဘုရားအဲ့ဒီဗုဒ္ဓစစ်ခုကအဓိကအလုံးလုံးရတယ်။အိန္ဒိရိယပရောပရိယတဉာဏ်ဆိုတာအဲ့ဒီသူရှိမှတရားနာနေတဲ့ပုဂ္ဂိုလ်ရဲ့အိန္ဒိရိအနုအယင်အိန္ဒိရိဆိုတာသူတို့ရဲ့ပါရမီလို့ပြောခြင်းပြော။ သူတို့လေ့လာခဲ့တဲ့အသိဉာဏ်ဘလောက်ရင့်တယ်လဲဘလောက်အခမ်းပါတယ်လဲပြောရမယ်ဆိုလို့ရှိရင်တော့ college မှာသွားမယ်ဆိုလို့ရှိရင်တော့ placement test ဖြေတာနဲ့အတူတူပဲဟုတ်တယ်မဟုတ်လား college ကိုသွားမယ်ဆို placement test မဖြေဘူးလားဖြေတော့အဲ့ဒီ placement test ဖြေတာသူ့အရေးချင်းကိုသိဖို့မဟုတ်လားလို့ဆရာတွေကဖြေအဲ့ဒီတိုင်းပဲသူ့ရဲ့ပါလာခဲ့တဲ့ပါရမီဘလောက်ရှိသလဲဆိုတာ placement test ဖြေတဲ့အနေနဲ့သူတို့ကိုဒါကြည့်လိုက်တာပဲ။အော်ဒီကောင်ကတော့ဒီလောက်ပါတယ်ဒီလောက်ရတယ်ဆိုတော့အဲ့ဒီညံပါလို့ဖះသိတာ။ပြီးတော့အာသယာနုတ္တယညံ အာတယဆိုတာကတတ္တဝါတွေရဲ့အတွင်းမှာကိန်းနေတဲ့အလိုအာတယ तू ဘာကိုလိုချင်တာလဲဘာသိချင်တာလဲဘာဖြစ်ချင်တာလဲ तू စန္ဒအာတယအလိုပြောတာအနုတယဆိုတာကအတွင်းထဲမှာခံနေတဲ့ကိလေသာ तू မှာတော့ဘယ်ကိလေသာရှိနေတယ်ဘယ်ကိလေသာတွေအာနော်တယ်ပေါ့နော်များနေတယ်ပေါ့အဲ့ဒါလို့သိတာဒါကြောင့်မလို့မြတ်စွာဘုရားကပုဂ္ဂိုလ်တယောက်ကိုပြောမှဆိုညံဆိုတဲ့ဓာခွက်ကနေမှထည့်ပြီးတော့အကုန်အသေးစိတ်ခွဲပလိုက်တာသူ့မှာဘယ်ဓာတ်ကဘယ်လောက်ရှိတယ်ဘယ်ဓာတ်ကဘယ်လောက်ရှိတယ်ဘယ်ဓာတ်ကဘယ်လောက်ရှိတယ်လို့ခွဲတယ်လို့ပဲ နော်လက်ထက်ကိုထက်ကွဲလိုက်တာမြတ်စွာဘုရားတပ်ပြီးတဲ့ညာဒီနေ့ဒီခုနဗုဒ္ဓဆေကုဆိုတဲ့ဒီညံဆိုတဲ့လက်ကြီးတဲ့ကိုထက်ပြီးတော့ခွဲလိုက်တော့ဓာတ်တွေအကုန်ထွက်လာတယ်သူပါရမီဓာတ်ခံဘလောက်ရှိတယ်ကိလေသာဓာတ်ခံဘလောက်ရှိတယ်ဘယ်ကိလေသာတွေထိုးနေတယ်သူစန္ဒာတွေဘာရှိတယ်ဆိုတာသိတော့အသေးစိတ်ခွဲပြီးမှကင်ကောင်းပြီဒီယောဂဒါနဲ့ပေးဒီယောဂဒီစိနဲ့သွားဆိုပြီးတော့မှအဲ့ဒီကြမှာတရားဟောတာဒါကြောင့်မလို့တတ္တဝါတွေကိုအနာနေစိတ်တက်အောင်ပေးတိုက်ရိုက်လိုတာကို တဲ့အောင်ဟောနိုင်တဲ့အတွက်တထိုင်နဲ့နဲ့အဲ့ဒါလိုတတ်တော်တွေချွတ်တန်းဝင်တာပေါ့ဦးဇင်းတို့လိုတခါတော့ဝလုံးရှင်နေမရဘူးလာသမျှအာနာပါနာကြီးပဲမပေးဘူးဟုတ်လားဆိုတော့ तू ကလိုအပ်တယ်လို့ပေးသွားတာလေကဲကောင်းပြီတမတစိတ်ကုစရာတသဗ္ဗညုတဉာဏ်ကိုပြောတာပါနော်အားလုံးကိုသိလို့မြင်လို့ရတယ်တဲ့ထဝန်းကြအကုန်လုံးကိုသိမြင်နိုင်လို့ရတယ်တဲ့ဒါတော့မြတ်စွာဘုရားဒီအဲ့ဒီမျက်စိ၅မျိုးမျက်လုံး၅မျိုးစက္ခု၅မျိုးကိုသူ့နေရာနဲ့သူလိုအပ်တယ်လို့လိုတဲ့နေရာမှာ သုံးသွားတာအထူးသဖြင့်အများဆုံးသုံးရတာကတော့ဒီဓမ္မတာစက္ကုဆိုတာတပ္ပညုတဉာဏ်ဗုဒ္ဓစက္ကုလို့ခေါ်တယ်အခုနအိန္ဒိယဗရောပတိယဉာဏ်အဲ့ဒါတွေကတော့တရားဟောတဲ့မသုံးမနေရသုံးကိုသုံးရမယ်နော်ဒေဝစက္ကုလိုအပ်တဲ့ခါတွေမှာသုံးတယ်မန္တစက္ကုဆိုတာတော့နေ့စဉ်သွားလာလှုပ်ရှားတဲ့ခါမှာသုံးရတယ်ပြီးတော့အဲပညာစက္ကုဆိုတာတော့ဒီဉာဏ်နဲ့ပတ်သက်တဲ့နေရာတွေမှာသုံးတယ်ဒါတော့သူ့နေရာလေးနဲ့သူအကုန်လုံးလိုအပ်တဲ့နေရာမှာအဖြေရှိအောင်လို့ဒီဉာဏ်၅မျိုးကိုရအောင်ကိုဖြည့်ရတာဒီမျက်လုံး၅မျိုးရအောင်ပါရမီဖြည့်ခဲ့ရတာ ဘသူတွေ့လဲဆိုတော့ဦးဇင်းတို့တွေ့နော်ဦးဇင်းတို့တွေ့အဲ့ဓာတွေကိုသူအတွက်ရသူအတွက်ခံစားရမယ်ဒီပင်္ဂရာဖျားချင်လေးကတည်းလို့လွယ်လွယ်ကလေးလက်တကန်းလို့ရန်တာဖြစ်ဖို့အလိုကလေးမတီးတီးမှလွတ်ချပလဲရတာဟာတခါတည်းစီစိန်တွေဥစ္စာတွေတိုင်းပြည်တွေမင်းစီစိန်တွေအပေါင်းမြောက်များစွာ ပြီးတော့မှတခါတည်းနော်ဘာခေါ်မလဲနန်းစီစိန်တွေမြောက်များစွာပြီးတော့မှตาတွေ ဇနီးမယားတွေသူကိုယ်တိုင်ရဲ့မျက်လုံးတွေအင်္ဂါခြေလက်တွေနော် ပြီးတော့မှနောက်ဆုံးအသက်ပါစွန့်ရတာဒီဟာတွေရဖို့သူလိုချင်လို့လားသူအတွက်သိဖို့လားဆိုတော့မလိုဘူးလေသူအတွက်မဟုတ်ဘူးတတ္တဝါတွေကိုကဲတင်ခြင်းလို့ကဲတင်ခြင်းရင်သိမှဖြစ်မယ်သိခြင်းရင်မင်းဒါရအောင်ဖြစ်ဆိုတော့ဟောသူဖြစ်ရတယ်ကဲဝေတန္တရာမင်းဘဝတော့ငါပါရမီဖြည့်တဲ့နေရာမှာ तू သူသားလေးပြောတဲ့စကားလုံးဆိုဘလောက်များဦးစင်းတို့ဟို ဘယ်လိုခေါ်မလဲရင်နာစရာကောင်းတယ်လဲပေါ့နော်မိဘဘက်ကကြည့်ရင်ဒီသူ့မှာသားသမီးဆိုတာမိဘတွေကသားသမီးကိုထိရင်မချစ်အောင်ခံရတယ်သားသမီးဆိုတာကကိုယ့်အသက်နဲ့လဲတောင်ချစ်ကြတယ်ကဲကြတယ်ဒါပေမဲ့စူးစကားပုံသားကဒီလောက်ချမ်းချမ်းတန်းတန်းကြီးလက်တွေကိုကြိုးကြီးတွေနဲ့တုပ်ပြီးတော့ရိုက်နှက်ခေါ်သွားတာကိုဖေးအေးလောက်တဲ့ပုဂ္ဂိုလ်ကဒီတိုင်းကြည့်နေတာအဲ့ဒါတော့သားလောက်တဲ့ပုဂ္ဂိုလ်ကနေနောက်ပြန်လှည့်ပြောအဖေးတဲ့အဖေးမှာလူသားတို့မှာရှိအပ်တဲ့နှလုံးသားမှာရှိသေးရဲ့လားကြောက် သားကြီးများဖြစ်နေပြီလားဘာမှခံစားမှုမရှိတဲ့ကြောက်သားကြီးဖြစ်သွားပြီလားလို့သားကပြောတာကိုဖေအေတယောက်အနေနဲ့ခံစားကြည့်ပါလားလို့ဒါတော့ तू အမတန်ချစ်တဲ့သားနဲ့သမီးကိုဒီစုစကားလက်ထဲကိုသားသားချော့ချော့မြူမြူခေါ်သွားရင်တော်သေးတယ်ကျိုးနေတုတ်ရိုက်ခေါ်သွားတာမလိုက်ချင်လိုက်ချင်ရက်ကန်ရက်ကန်ဖြစ်တဲ့ကလေးတွေကိုအဲ့ဒီအချိန်မှာသားကလှဲ့ပြောတာဒါကိုတခါတဲ့စစ်ကနာကြီးလို့လို့ ဟာလေလင်းနေမြတော့ကင်ပြီးအော်မဖြစ်သေးဘူးငါတတ္တဝါတွေအတွက်ပါရမီဖြည့်ဖို့အတွက်ဖြည့်လာတာငါပြည့်ကနေ့ကြမှာဒီလိုလုပ်လို့မဖြစ်ဘူးဘုရားတမညုတညာဒါမပိုင်လည်းမရဘူးဆိုပြီးတော့အဲ့ဒါကိုသူ့ရဲ့အဋ္ဌံပါရမီဖြည့်မှဆိုလို့တခါတည်းမျိုးလုံးမှိတ်ပြုတ်ကင်ငါတာရေးဘုရားဖြစ်ကကြမှာတွေ့ကြဆိုဆိုရမျိုးနဲ့ဖြည့်ရတာကဲဘုသူတို့လည်းမေကို့အတွက်ဝိဇ္ဇနတ္တဝါတွေအတွက်ဒါတွေကိုကြည်ညိုရမှာနော်ဒါတော့အခုကြည့် မြတ်စွာဘုရားဒီအဲ့ဒီပါရမီတွေဖြည့်ခဲ့တာဒီဒီလိုမျက်စိ၅မျိုးမန္တစိကုဒိဗ္ဗစိကုပညာစိကုဗုဒ္ဓစိကုသမန္တစိကုဆိုတဲ့မျက်စိ၅ပြားရအောင်လို့အဲ့ဒီရတော့ဘာဖြစ်လို့လဲတတ္တဝါတို့ဒါမှကဲနိုင်မှာကောင်းပြီမျက်စိဟောဒီပွင့်လင်းတော်မူတဲ့ငါမျက်လုံး၅လုံးအမြဲတမ်းအချိန်ပြည့်ပွင့်လင်းတော်မူတဲ့မြတ်စွာဘုရားတဲ့နိဗ္ဗာန်ရောက်ကြောင်းတရားတွေကိုပြောသွားပါပြီယန္တာရဲ့ဂုံတုတွေလည်းပြောသွားပါပြီဒါတော့ဒီပြီတို့ဟောဒီနိဗ္ဗာန်ရောက်ဖို့ယန္တာဖြစ်ဖို့ဘလို့အကျင့်နဲ့ကျင့်ရမှာလဲနော်ပါတိမောကသံဝရသီလအကျင့်နေ စိတ်ကိုတည်ငြိမ်စွာထားနေတဲ့တမာရီအကျင့်တွေကိုဒီဗီဒီယိုတို့ကိုဟောပြပါအောင်လို့ကျင့်ပုံကျင့်နည်းကိုတောင်းပန်လို့အဖြေကိုနံပါတ်၈ကစပြီးတော့မြတ်စွာဘုရားဟောတော်မူပါတယ်အားလုံးဖတ်ပြီးတော့ပူဇော်ကြရအောင်စေခုဟိနေဝလောလတ္တဂါမကထာယအာဝရယေသောတံရတေသနာနုဂိစေယနသမမာယေထဂိဉ္စီလောကသမေမြန်မာလို ဒါကပြောမယ်ဆိုရင်တော့ဦးဇင်းတို့ဝင်းနီးမှာရှိတဲ့ဟာတွေကိုဝင်းနီးမှာတော့တိတ်ခါဘုံနဲ့ဒီတိတ်ခါဘုံဒါလွန်ကျွရင်ဒီပြစ်တင်စေဒီပြစ်ကိုဒီလိုကုစားစေဆိုပြီးတော့ဟောမှာကတော့ဦးဇင်းတို့ဝင်းနီးတိတ်ခါဘုံရဲ့ပုံစံတဲ့ဥပဒေရဲ့ထုံးစံတဲ့ပညာထားပါတယ်ဒါတော့ဒီမှာဒီသုတ်တံဘက်ကနေပြောတဲ့အခါကျတော့ဒီဝင်းနီးမှာလုံးမဲ့အရာကိုဦးဇင်းတို့ကတိတ်ခါဘုံအမြင်နဲ့မပြောဘဲနဲ့အိန္ဒြေကိုစောင့်ထိန်တဲ့အနေနဲ့ပြောတယ် ဆိုတော့တိခါဘုတ်ဆိုတာကကိုနှစ်နှုတ်ကိုထင်ရတာကိုနှစ်နှုတ်ဆိုတာဖောက်ပြန်ရင်ဘယ်ကဖောက်တယ်လဲဆိုတော့မျက်စိနဲ့နာလျှာကိုကဖောက်တယ်စိတ်ကတော့ထားလိုက်တော့နော်ဒါတော့ဒီမျက်လုံးဒီနာဒီနှာခေါင်းဒီရှာဒီကိုအဲ့ဒီငါးနေရာဒီဥပဒေဖောက်တဲ့နေရာပဲနော်ဒါတော့ဥပဒေဖောက်တဲ့နေရာဆိုတော့အဲ့ဒီဥပဒေဖောက်မဲ့နေရာတွေကိုမဖောက်အောင်လို့ဓွာရတွေကိုလိုက်ပိတ်ခိုင်းတာပဲဒါကြောင့်နံပါတ်1စေကူရီနေဝါလောလတ်တာမျက်လုံးမလျှက်ပေါ်မလော်လီနဲ့မျက်လုံးမကမြင်နဲ့လို့ပြောတာပဲဟုတ်လား ဒါတော့ယန်းနေအနေနဲ့ပြောမှဆိုဟေးတဲ့ယန်းနေနဲ့မသိတော့တာမကြည့်နဲ့ကိလေသာဖြစ်မဲ့အရာတွေမကြည့်နဲ့လို့ဆိုလိုတယ်ဆိုတော့မျက်စိကိုစောင့်ထိန်ဒါမျက်စိစောင့်ထိန်ခိုင်းတာမဟုတ်လားလို့နောက်နံပါတ်1ကလည်းပဲဂါမကထာယအာဝရရေသောတံလွယ်လွယ်ပြောကြပါစို့ဗျာကိလေသာဖြစ်မဲ့အရာတွေနားမထောင်နဲ့ကွာတဲ့အကုသိုလ်ဖြစ်မှာတွေမင်းနားမထောင်နဲ့ဟိုအကြောင်းဒီအကြောင်းတွေပြောတာနားထောင်မနေနဲ့ဒီနေ့ခေတ်လို့ပြောမယ်ဆိုလို့ရှင်တော့ ပြောမယ်ဆိုလို့ရှိရင်ဘယ်မင်းသားကဘလို့ဘယ်မင်းသမီးကဘလို့ဘယ်မော်ရဲကဘလို့ဘယ်တတိကဘလို့ဘသူကဘာကုံဘလောက်ကုံတမင်္ဂလာဆောင်တာတဲ့ဘယ်ဟိုတယ်မှာတဲ့နဲ့ပြောကြဘူးလားလူတွေပြောတယ်လေနိုင်ငံရေးအကြောင်းလည်းပြောတယ်လောကအကြောင်းလည်းပြောတယ်ဒါတွေအဲ့ဒါမျိုးတွေကတရားသမားအတွက်ကတော့ဘာမှဟောတယ်မဖြစ်ပါဘူးတဲ့အကုသို့ဖြစ်တာပဲတမာရီဖြစ်တာပဲလို့ဆိုလို့တယ်ဒီလိုအမျိုးနားမထောင်နဲ့ပိတ်ထားဒါကိုဆိုလို့တယ်ဒီနေရာမှာတော့ရွာသူနေရွာနေသူလူလို့ဂါမကထာယဆိုပြီးတော့ဟိုတော့ကတော့ပြောရမယ်ဆိုရင်ရွာဆိုတဲ့အနေထားက ဘုရားတို့ခက်တာကဆိုရင်တော့ဘုရားလက်ထက်တုန်းကဆိုရင်ရွာမှာနေတဲ့သူတွေကနည်းနည်းတောအနေနဲ့ပြောမှဆိုရင်လည်းရိုင်းနေပေါ့ဗျာရိုင်းတဲ့ခါကျတော့စကားပြောတာရောအနေထားရောအတွေးခေါ်ရောနောက်ကြတယ်ရိုင်းတာဖြစ်တဲ့အတွက်ရွာကလူတွေကဗဇက်နှုတ်မဆောင်စီဘူးပြောချင်ပွားချင်ပွားချင်ဟောင်းလဲဟောင်းပွားဟောင်းပွားနဲ့ပြောတယ်ပေါ့ဆိုတဲ့ခါကျတော့တင့်တာရောမတင့်တာရောအတ်တာရောမအတ်တာရောရှောက်ပြောတယ်ဆိုတော့အဲ့ဒီနှိမ့်တဲ့စကားလုံးတွေဆိုရင် तू ကရွာသူရွာရွာမှာနေသူလူတွေရဲ့အကျင့်ဆိုတော့နှိမ်ပြီးတော့ပြောတယ်နော်ဟီနော ကမ္မောဘောဓုစနိကောအဲ့ဒါတွေအဲ့ဒါတွေပဲကြည်လေဟိုစပြီးတော့မှဟိုရင်ပေါ့ဓမ္မစစ်ကြာမှာစာတုံးကဒီလိုပါခဲ့တာလေအေးအဲ့ဒါနဲ့အတူတူပဲဒီကာမကထာရဆိုတာဂမ္မောဆိုတဲ့စကားလုံးနဲ့နေတူတယ်ဒါတော့ကောင်းပြီအကျဉ်းချုပ်ပဲပြောကြပါစို့အာကုသို့ဖြစ်မဲ့အရာကိုနားမထောင်နဲ့တဲ့ဒါတော့လူရောယဟန်ရောအတူတူပဲမှတ်လိုက်ပါပြောတာကတော့ယဟန်အတွက်ပြောတာ ရတေသနာနုဂိတိယရှာလည်းပဲတွေ့ကြရဟိုစားတည်ခြင်းစီစားခြင်းကြီးမများနေလို့ပြောတာပဲနော်ဒါတော့ရှာကဇိန်ဝါရှာထိမ့်ပါလို့ပြောတာနော်ရှာကနော်တော်တော်ဒုက္ခပေးတယ်တေတိတိဒုက္ခပေးတာဟိုကလေးစားခြင်းဒီကလေးစားခြင်းနဲ့နော်သွားမရှိတာတောင်းမှတခါတည်းကိုယ့်ကိုဆုံတဲ့ထက်ရောက်ဝါသေးတာနော်တော့အဖိုးကြီးတွေဆိုတော့အာဂတ်တွေပါတယ်လည်းမရှိဘူးလေမရှိတဲ့ခါကျတော့ကွင်းတိကမာလို့ဝါလို့မရတော့ဆုံတဲ့ထက်ထောင်းဝါတာကရှာဘလောက်ကမြင်းတယ်လဲဆိုတော့အဲ့ဒီလိုမျိုးတွေ့တွေ့ကြရတယ် မစားကျင်နဲ့တဲ့ဒါတွေကစားမယ်ဆိုလို့ရှိရင်ဟာမပြီးနိုင်တော့ဘူးမပြီးနိုင်တော့ဘူးသူကချက်ချက်သွားတာခုနကျူတော့လို့ပဲဘေးရှိသမျှနေရာရှိသမျှအကုန်ထွက်မှာပဲအတက်ကအဲ့ဒါကိုဆိုလိုပါတယ်ပြီးတော့နတ်ဆမာမမယေထကိစီလောကသမေဒါတော့တုတ်တန်တွေကိုကြည့်တဲ့အခါမှာဦးဇင်းတို့ဖြန့်ကြည့်ရတယ်ပြောချင်တာကမြတ်စွာဘုရားကမျက်စိနာနာလျှာကိုဒီ၅ဘောက်ကိုပိတ်ချင်တာပိတ်ချင်တဲ့အခါကျတော့သူ့ကိုနာမည်တက်ပြီးတော့ပိတ်တာကမျက်လုံးပိတ်လိုက်ပြီးနားပိတ်လိုက်ပြီးရှာပိတ်လိုက်ပြီးဒါပေမဲ့ဘာနဲ့ဘာကြံသေးလဲ နှာခေါင်းနဲ့ကိုကြံသေးတယ်အဲ့ဒီဟာတွေအတွက်ကို तू ဟာတိမ့်ကြုံပြီးတော့မှအေးကြံတဲ့အရာတွေမှလည်းမတတ်မနဲ့ကွာမဖြစ်စင်းနေဟေးကင်ပြောလိုက်တာပြီးရောနှာခေါင်းလည်းမကြံဘူးကိုလည်းမကြံတော့ဘူးဒွါရပေါက်၅ပေါက်ပိတ်ခိုင်းလိုက်တာထိန်တော့မင်းတို့ပြောတာနော်ဒါတော့ဒါတော့တရားအထုံးမဲ့ပုဂ္ဂိုလ်ရဟန်းမှမဟုတ်ဘူးပေါ့နော်ရဟန်းတွေကတော့သူတိခါဘုံနဲ့အခုလိုပညာလိုက်တာပေါ့ဟိုမှာတော့သင်္ခိယတိခါဘုံတွေရှိပါတယ်နော်ဝိနည်းတိခါဘုံတွေရှိတယ်ဆိုတော့အဲ့ဒါတွေနဲ့ပညာလိုက်တဲ့ခါကျတော့ခြုံလိုက်မယ်ဒီတိခါဘုံတွေကို တိခါဘုတ်တွေကိုမပြောချင်ဘူးဆိုဟေးမျက်လုံးနဲ့ပတ်သက်သမျှမင်းဆောင်နှာခေါင်းနဲ့ပတ်သက်တာဆောင်နားနဲ့ပတ်သက်တာဆောင်ရှာနဲ့ပတ်သက်တာဆောင်ကိုယ်နဲ့ပတ်သက်တာဆောင်ဆိုရင်တိခါဘုတ်မပြောဘဲနဲ့ပြီးသွားရောဒါဓွာရဥပိတ်တယ်လို့ခေါ်တယ်နော်ဟိုကတော့တိခါဘုတ်နဲ့အကြောင်းအားလျော်စွာနော်ဘယ်သူကိုအကြောင်းပြုဘယ်ဥပဒေပြညတ်ဆိုတာလောကမှာပြညတ်တယ်လို့ပဲပြညတ်ထားတာကောင်းပြီယောဂီအနေနဲ့ကြတော့ကောလူတွေအနေနဲ့ကြတော့ကောဆိုရင်လူတွေအနေနဲ့လည်းတစ်ခါတလေကြရင်ယောဂီဟုတ်ဟုတ်မဟုတ်ဟုတ်တချို့နေရာမှာစောင့်ရတယ် နော်စောင့်နေဆိုတာကဘာလဲဆိုရင်ကို့အတွက်ဒါကိုမြင်လိုက်လို့အကုသို့ဖြစ်မယ်ရံပွားမယ်ဆိုရင်မကြည့်မကြားတာမကောင်းပေဘူးလားကို့အတွက်တလုံးနှွင်းနှွင်းနဲ့ဒါကြီးအကုသို့ဖြစ်မယ်ဆိုရင်နားမထောင်မရှောင်တော့မကောင်းပေဘူးလားရှောင်တယ်ရှောင်တာကောင်းတယ်ကဲမရှောင်ဘူးကြားလိုက်တယ်မြင်လိုက်တယ်ဆိုရင်ဒါကြီးကတလုံးနှွင်းနှွင်းနဲ့မကြင်မနှက်တွေဒေါသတွေကဘာလို့ဖြစ်မလဲကဲလောဘဆိုရင်လည်းကိုယ်ပဲဖြစ်မယ်ဆိုတော့အဲ့ဒီလိုမျိုးပေါ့နော်လူဖြစ်ဖြစ်ရဟန်းဖြစ်ဖြစ်မသင့်တော်ဘူးငါပြန်ဒုက္ခပေးမယ်ဆိုရင်တော့ကိုဒုက္ခကို အမှန်ကတော့ကိုယ့်ကိုယ်ချစ်မရှာသင့်ဘူးပေါ့နော်ဒါတော့မရှာသင့်ဘူးဒါတော့ရဟမယောဂီမှမဟုတ်ဘူးဗဂတိယောဂီဟောမဟုတ်လူတွေလည်းပဲအကုသို့ဖြစ်မယ်ရံပွားမယ်ဒုက္ခများမယ်ဆိုရင် မကြည်သင့်ဘူးနော်နားမထောင်သင့်ဘူးရှောင်သင့်တယ်ဒါကိုဆိုလိုပါတယ်ဒါကြောင့်ယဟန်မြတ်မှာကတော့လည်းပဲယဟန်တော်ရိုးရိုးတော့မဟုတ်ဘူးပေါ့နော်တကယ်ကိုတရားကိုနည်းနည်းချက်ချက်အားထုတ်နေတဲ့ဒီ စိတ်ဓာကုတ်တာဆိုရင်မထီတစ်ပါးရှိတယ်ဒီလိုလည်းငါနိုင်ငံမှာဟိုးတော့ကအဲ့ဒီမထေကြီးကတောထွက်လာတဲ့အချိန်ကစပြီးတော့ဒီကုရန္ဒကဆိုတဲ့ကြောက်လှိုင်ကူကြီးတစ်ခုရှိတယ်နော်ကုရန္ဒကဆိုတဲ့ကြောက်လှိုင်ကူကြီးမှာသူကဝင်ပြီးတော့မှဒါကိုကြောင်းအဖြစ်နဲ့ပေါ့ဗျာသတင်းသုံးပြီးတော့မှတရားထုတ်တာသူတို့သူ့ရဲ့မျက်လုံးကိုဘယ်တော့မှအပေါ်ကိုမော့ကြည့်တယ်ဆိုတာမရှိဘူးတဲ့ ဒီကြောက်တောင်ကြီးရဲ့အကူဝါဝမှာဂန်းကိုပင်ကြီးရှိတယ်ဂန်းကိုပင်တစ်ခါမှမောမကြည့်ဘူးအော်အမုံလေးတွေကြာလို့အပွင့်ဘက်ကလေးကျွေးမအော်ဂန်းကိုပွင့်မကြိမ်မယ်နော်အဲ့လိုဆိုတော့အဲ့လိုကိုကြည့်ကိုမကြည့်တာနောက်တော့အဲ့ဒီရန်တာအဲ့ဒီဒီဒီစိတ်တော်ကတော့မထေရရှိတယ်ဆိုတာကိုလာပြီးတော့ရဟန်းငယ်တွေလာကြော့ကြတာပေါ့နော်မထေရကြီးဆိုတော့လာပြီးတော့အယုသေးပေးကြတဲ့ခါကျတော့သူတို့ကြတော့လာကြတဲ့တလို့ဦးဇုံကဒီထေရဝါဒဓမ္မအသင်းနဲ့ဝင်တယ်လို့ပေါ့ဗျဟိုရုပ်တွေကြီးဒီရုပ်တွေဟာဆရာတော်ကြီးတွေပဲဟာဟိုဘိုးတော်ဝင်တွေဘာမှညာရှောက်ကြည့်တာလေစီးကြည့်တဲ့ခါကျတော့ဦးဇုံတို့ကြတော့မျက်လုံးကတခါတည်းကြီးကန်းတောင်းမှောက်ကို ဟာဆရာတော်ဘုရားဆရာတော်ဘုရားနေတဲ့လန်ကူကြီးကဗုဒ္ဓဝင်ရုပ်စုံရုပ်တုတွေနဲ့ရုပ်ပကြီးရုပ်တွေနဲ့အမတန်လှတာဘုရားဘာညာနဲ့သူကရှောက်တောင်းအဲ့တော့ဇရုကြီးရတယ်အေးကွယ်တဲ့ငါနေတာအနှစ်60ရှိပြီတဲ့မင်းတို့လိုမျက်လုံးကောင်းတဲ့ပုံကိုယ်တွေမြင်မှပဲပြောမှပဲငါတော့သိတော့တယ်ဆိုတော့မင်းတို့ကတော့တော်တော်ကိုမျက်လုံးသက်ရမ်းတာပဲလို့ပြောတာငါနှစ်60ရှိပြီနေတာဘာရုပ်မှမသိဘူးတဲ့ကဲဒါစစ်ကူကိုစောင့်စည်းတာ အဲ့ဒီလိုမျိုးပေါ့နော်အကျိုးရှိမဲ့နေရာမျိုးကိုစောင့်ထိန်ပါတဲ့ဘာဖြစ်လဲလဲဆိုတော့ဒီအယုတ်ကလေးတွေဆိုတာကလည်းပဲနော်ဘာယုတ်ပဲဖြစ်ဖြစ်ပြတခါတလေကြလို့ရှိရင်ဦးဇင်းတို့ကဒီအယုတ်ရဲ့ပုံပုံမပွဲနဲ့ကာလာကိုကြည့်ပြီးတော့စိတ်မှာခံစားမှုဆိုတာရှိတယ်နော်အဲ့ဒီထက်မှမှလိမ်မတူတဲ့ဝိသေဘာကဆိုတဲ့ယောက်ျားနဲ့မိန်းမမိန်းမနဲ့ယောက်ျားဆိုတဲ့ပုံတွေကွဲရင်ဝါရာကတခါလာပြန်ရောနောက်ကတန်းစီလို့နော်အဲ့လိုမျိုးဒါတော့ဒီလိုအယုတ်ကိုမြင်တာနဲ့ပဲဒါတွေဖြစ်နေတဲ့ခါကျတော့ ဒီရဟနာမထေရကြီးကစိတ်တော်ကုဒ္ဓမထေရကြီးကသူဘေးနာရှိတော့ဘာမှကိုမကြည့်တာသူကလည်းစက်ကုန်တွေချပြီးတော့နေတာတဲ့ဒါတော့အဲ့ဒီမထေရကြီးတို့စောင့်ထိန်တာမျိုးလို့ပေါ့နော်အကျိုးရှိမယ်ဆိုရင်တရားထုတ်တဲ့ပုဂ္ဂိုလ်များစောင့်ထိန်ရပါတယ်တဲ့ဒါကြောင့်မိမိတို့ရှားတို့ခုနပြောတဲ့ကြံတာတွေပေါ့နော်နားတို့ရှားတို့ဆိုတာလည်းဒီတိုင်းပဲအကုသို့ဖြစ်မဲ့နေရာမှာရှောင်ကျဉ်ရမယ်အစားအသောက်တွေကိုလည်းပဲနော်ဒီရသတဏှာလွန်ကဲပြီးတော့မိမိတို့ကျမ်းမာရေးကိုကျမ်းမာရေးအတွက်ကမှတပါးပေါ့နော်ရသတဏှာအတွက်တက်တက်မဲ့ကိုမှတချို့က မစားဘူးလို့စားတာရှိတယ်ဒါကိုစားပြလိုက်မှလူလောကမှာနော် ကြွားလို့ရမယ်ဆိုရင်လည်း तू ကစားပြတယ်ဦးဇင်းတို့ကြတာမဝိုင်ဘာမှကိုမစားချင်ဝါတဲ့အရာပဲစားတယ်နော်ဒါတော့ဝါပြီးလို့ဗိုက်ထက်ရောက်ပြီးဆိုလည်းပြီးပြီနော်ဒီနေ့ပဲမမမိုးပါတယ်သူလူတဲ့မုံဘာကောင်းလဲဆိုငါလာမမင်းနဲ့ငါဗိုက်တင်တာပဲတည်တယ်ရှာဟုတ်ပဲဘာမှမသိဘူးလို့ပြောလိုက်တယ်ဟုတ်တယ်ဒီတိုင်းပဲပြောလိုက်တာဆိုတော့ဦးဇင်းတော်ကဗိုက်ထက်ရောက်ဝါဖို့ပဲလေပြီးပြီလေဗိုက်တင်သွားပြီးရောဗိုက်တင်ဒီကောင်ငိမ့်တယ်ဗိုက်မတင်ရင်တော့မငိမ့်ဘူး ဒါတော့သူ့အစာကျွေးပြီးပြီးပြီလေဒါတော့ဒီကောင်ကဒီထက်မှလာអော်တာကိုអော်တဲ့ခါကျတော့သူငြိမ်သွားဖို့အဓိကပဲဆိုတော့ဘာအယောင်ဘာအသားဘာသူဘယ်ကချစ်တာဘယ်ဟိုတယ်ကလုပ်တယ်ဆိုတာတွေကလူလောကမှာကြွားစရာဖြစ်နေကြွားကြတာပဲအဓိကခန္ဓာကိုယ်ရဲ့အစာရောက်ဖို့ပဲဆိုတော့အဲ့ဒီလိုလေးအစာဆိုတာခန္ဓာကိုယ်တည်အောင်အသက်ရှင်အောင်ပဲဆိုတာလောက်ဆိုရင်တော့တိတ်ကြီးမများတော့ဘူးပေါ့နော်ကျမ်းမာရေးနဲ့ညွညွတ်တာလောက်ဆိုတော့ရှာနဲ့ပတ်သက်တာတော်တော်အလုံးကျင်းသွားတယ်တော်တော်အထုပ်ကလေးပေါ့သွားတယ် ဒါကြောင့်မိမိတို့ဒီယဟန်များဖြစ်လို့ရှိရင်တော့တဲ့ဒီယသတနာမပေါ်အောင်ဘလို့စားရမလဲဆိုတော့စစ်ကူးရည်လေးနဲ့ဥပမာလေးပြောပြထားတယ်တကယ်တော့မဟုတ်ဘူးနော်တော်ကြတကယ်တမ်းထင်တယ်ဥမာဆိုလို့ဟိုးတော့ငါတဲ့နော်လက်မရနှစ်ယောက်မြို့တစ်မြို့မှာယောဂပိုးတွေဝင်လို့ဒီနေ့ခေတ်လို့ဆိုရင် SARS ယောဂမျိုးလို့မြင်လည်းမမြင်ရဘူးထိလိုက်တာနဲ့သေရော ဆိုတော့မြင်လည်းမမြင်ရတဲ့ယောဂရက်ွက်တည်းဝင်ပြီဆိုတဲ့ခါကျတော့ဒါလူတည်းရဲ့ဝင်တယ်လို့ပဲလေအကုန်လုံးထွက်ပြေးကြရတာမြို့ပြစ်ပြီးတော့မှဘန်ဒန်လုပ်ပြီးတော့ပြေးတဲ့ခါကျတော့တက္ကန္တရာကြီးတွေဖြတ်ပြီးဘာသာဆရာမမပါဘူးမပါတဲ့ခါကျတော့အကုန်လုံးငတ်ပြတ်ပြီးတော့လူတွေကတဖြည်းဖြည်းအာရင်ချုံရင်းတဲ့ခါကျတော့သေတော့မအေးရောက်ပြီဒါတော့မိမကိုပြောတယ်ဒါလေးတည်းကဒါလေးကခန့်ငယ်ငယ်လေးဆိုတော့မိမရဲ့ငါငါတက်ပြီးတော့မှအသာစားပြီးတော့နင်တို့အဲ့ဒီတက္ကန္တရာကြီးကြုံသွားကြဒီတော်ကြီးကြုံသွားကြဆိုတော့နောက်တော့မိမလည်းပြောတယ် အဲ့လိုလည်းမဖြစ်ဘူးတဲ့ရှင်မရှိရင်ကျမတို့ဘသူအာကိုပြီးတော့ဒီလန့်ဘလို့လို့ကုမလဲဆိုတော့ကျမကိုကျမကိုဇာပြီးကကျမရှင်တို့တားဖတ်သွားကြဆိုတော့အာတဲ့ရှင်မကြီးဒီလိုလည်းမဖြစ်ဘူးတဲ့ဒါတော့တို့လင်ရမရရလို့ရှိအောင်မယ်ဆိုလို့ရှိရင်တော့တားဆိုတာတော့ရနိုင်သေးတယ်ဒါတော့တို့ကိုင်း သားလေးတည်တဲ့အခါကြမှာပဲသားလေးအသားကိုစားပြီးဒီကန္တာရဒီဒုက္ခကြီးကိုကြော်အောင်သွားရင်မကောင်းဘူးလားဆိုတော့လင်မယားနှစ်ယောက်သဘောတူပြီးတော့ဒီသားလေးကိုတည်တဲ့အခါကျတော့အသားစားရတယ်အသားစားတဲ့အခါမှာဟေးငါသားလေးရဲ့ပေါင်သားလေးကတော့ကောင်းလိုက်တာငါသားလေးရဲ့ရင်ုံသားလေးကတော့ကောင်းလိုက်တာလို့အဲ့ဒါလို့ရှိရလားဖယ်ရှိမလဲမဖြစ်တာလို့အသက်ရှင်ဖို့အတွက်ကလေးကိုကျင့်ဖိတ်ပြီးတော့မှမတက်တာလို့ဒါစားရတာကဲစားခြင်းနဲ့တဏှာပါရဲ့လား အဲ့ဒါလိုစိတ်နဲ့စားပါတဲ့တကယ်စတိုရီမဟုတ်ဘူးเนาะဒါကအိမ်တော်ကြဒီဖေမေတော်တော်ရစ်စက်တာဘလို့သွားပြီးတော့မလုံနဲ့ဒါဒါစစ်ကူးရင်ပြောပြတာเนาะမြေတွေကြမနေနဲ့ဟုတ်ဆိုတော့အဲ့ဒီလိုမျိုးနဲ့စားတဲ့ခါကျတော့ဒီအစာပေါ်မှာဘလို့လို့ရင်အုပ်သားလေးရဘလို့ပေါင်သားလေးရဘလို့လက်မောင်းသားလေးရဘလို့ရှိသေးရလားမရှိပေမဲ့ဦးဇင်းတော်ကင်တာကီသွားလို့ရှင်တော့တောင်းပန်လေးရမှစားရင်နာပေါင်လေးကြမှာစားရင်မရှိဘူးလားရှိတယ်ကိုသားအသားစားကြည့်ပါလားလို့ဒါဆိုရင်ဖြစ်ဦးမလားအဲ့လို အေးအစာဆိုတာအဲ့လိုရသတနာကင်းအောင်အဲ့လိုနည်းနေစားရတယ်တဲ့နော်ဒါတော့လူဒီမှာလည်းပဲပေါ့ဗျာနော်ရဟန်းဒီလိုမဟုတ်တော့လည်းပဲအဲ့ဒီလိုမျိုးကြုံသွားလို့ရှင်ပို့ပြီးတော့ကိုယ်အထုတ်သေးတာပေါ့ဒီဒုက္ခတွေကရာသတနာပေးတဲ့ဒုက္ခတွေပဲလေနော်ညာတော်အဖြစ်ယောဂတော်တော်များများကဥတုကြောင့်ဖြစ်တာနဲပါတယ်အစာကြောင့်ဖြစ်တာများပါတယ်ဟုတ်လားကိုင်နံပါတ်6သွားကြစို့ဗျာဖတ်သေးနာယတာဖတ်သေးနာယတာဖုဋ္ဌတ္တ ပရိဒေဝံဘေခုနကရေယကုဟိံစီဘဝောစနာဘိဇဗ္ဗေယဘေရဝေတုစနာတံတံပဝေဒေယမြန်မာပြန် ဟုတ်ပြီဒါတော့မြတ်စွာဘုရားကတောထွက်ပြီးတော့အာထုတ်ကြမဲ့ပုံကိုယ်တွေတို့ကိုသူကဒါတွေနဲ့တွေ့မယ်မင်းတို့တော်လုံးမမဖြစ်နဲ့လို့ပြောတာအဲ့ဒီစကားကိုပြန်တေချာကြည်စမ်းမနဲ့တူလဲဆိုရင်ယဟန်တီးတဲ့ဆင်းရဲကြမ်းတမ်းသောယောဂါစုအတွေ့ဆိုးများနဲ့တွေ့ထိရသောအခါငိုကြွေးမြည်တမ်းခြင်းကိုမလုပ်ရမငိုနဲ့လို့ပြောတာနော်ဒါရှင်းရှင်းလေးပဲဒုက္ခတွေ့မငိုနဲ့ တစုံတစ်ခုသောကာမဘဝစားသောထိုထိုအတုဂရိဘဝတို့ကိုလည်းပဲမတောင်းတရအဲ့ဒါလို့လို့အဲ့ဒါတွေမတောင်းနဲ့လို့ပြောတာရှင်သစ်တေကြဆတဲ့ဘေးရန်တို့ကြောင့်လည်းပဲကြောက်မနေနဲ့မတုံလုံးနဲ့တဲ့အဲ့တော့ဦးဇင်းတို့တော်လိုင်းပန်းချန်ကြီးထဲမှာဘိုးကျောင်းဆန်းကနေပြီးတော့မှဂျပန်ကိုတော်လာနဲ့မယ်ဆိုတော့ဘာပြောလဲငါစစ်တပ်ထဲမှာစစ်သားလုံးမယ်ဆိုရင်အိတ်เสียစားเสียဒါပဲရှိတယ်ဘုရားလည်းအဲ့ဒီလိုပြောတာပဲဒါကြောင့်မလို့တကယ်ရှေ့တန်းမှာသွားကြတဲ့ပုံကိုယ်တွေဆိုတာ သူတို့လည်းပဲတေးသေးချီချီစစ်တက်ရမယ့်ခါကျတော့မင်းဘာလေးရမှညာလေးမှဘာရိတ်ခါရမှညာရိတ်ခါရမှလို့လုံးလုံးမဖြစ်ဘူးအိတ်ဆရာမြကြီးစကြကြောက်ခက်ဒီလိုစိတ်ဓာတ်နဲ့သွားမှတော်လိုင်းရအောင်မြင်မှာအခုဦးဇင်းတို့ကဒီလောကမှာရှိနေတဲ့တော်လန်ရစ်တဲ့အစာပေါင်းများစွာဓာတ်တင်လက်နဲ့ပေါင်းအင်အားလူအင်အားပါဝါအင်အားဘာမှမဆိုင်ဘူးဒါတော့စောစောကတည်းကအဲ့ဒီလိုစိတ်ဓာတ်ကိုမှတက်လှမ်းပြီးတော့မပြင်းရင်နည်းနည်းလေးဖြစ်လိုက်တာနဲ့အဟင်းအမေ့ရှိပြန်တာကောင်းတယ်ဆိုပြီးရောမရတော့ဟုတ်ရဲ့လားဒါကြောင့်ဖေရမင်းငုံမဲမချန်နေတဲ့ပြီးရောဗျာကဲ ခန်းလို့ပြောတာအဲ့ဒါဖြစ်သမျှအောင်ပဲမခံနိုင်မလုံးနဲ့နော်အဲ့ဒါလို့ဘုရားကပြက်ပြက်ပဲဒါတော့ဒေါက်တာတဲ့ပုံကိုယ်တွေကိုဒါပဲရှိတယ်တဲ့လာအောင်မဲ့နောက်ထပ်ပို့ဆိုးတယ်နော်ကောင်းပြီဒါတော့ဒီလိုယောဂဆိုလဲတွေ့မှာပဲမြစ်တေချင်းနေချင်းနဲ့ကြိုက်တာရှိမှာပဲနော်ဟိုဟိုမြစ်ကတော်တွေဘာတွေမတော်ဘူးနော်သိချင်မှသိမယ်ဦးဇင်းတို့ဟောဒီ တင်ကန်းရောင်ခတ်ဝါဝါဆိုလို့ရှိရင်လေဘုန်းကြီးတွေထောင်းဆောင်းတဲ့ထီရောင်မိုးအများရွာလို့တာထီဖွဲ့မဆောင်းလေနဲ့မှက်ကြီးတွေအကြီးကြီးတွေဝင်ကြိုက်တာတခါတည်းနွားကြိုက်တဲ့မှက်ကြီးတွေကြိုက်တာဦးဇင်းခံဘူးတယ်အာထီကိုတခါတည်းရုပ်ပြေးရတာနော်အဲ့ဒီကြမှာအော်မှက်ကြိုက်တယ်ဆိုတာအဲ့ဒါလောက်ကြမ်းပါလားလို့သိတာကြိုက်လိုက်ပြီလို့ရှိရင်သွေးစုစုကြီးမဲမဲကြီးတွေထွက်လာအောင်ကြိုက်တာနွားတွေမှာကြိုက်တဲ့မှက်အဲ့ဒါတော့တောတွေမှာသွားရင်ဟောဒီသင်္ကန်းအယောင်မကြိုက်လို့အဲ့မှက်ကလည်းကြိုက်တာတမျိုးကြိုက်တယ်သင်္ကန်းဝိုင်ပို့ကြိုက်တယ်နော်အဲ့ဒါလိုတွေလည်းရှိတယ်တဲ့ ဒါကြောင့်အဲ့ဒီလိုမှစ်ခြင်းရဲ့အတွေ့အကြုံတွေယောဂဇိုးတွေဘာဇိုးတွေဆိုတာကရှိသေးတယ်ဒေသမှာဒါတော့အဲ့ဒီလိုမျိုးတွေ့ပြီဆိုရင်မငိုနဲ့တိခံဒါကိုဆိုလိုတယ်ကောင်းပြီအဲ့ဒီလိုမျိုးလောကကြီးကိုစွန့်နော်လူဘဝတွေမှာနေရမယ်လူလောကတွေကာမဂုဏ်စည်းစိမ်တွေကိုစွန့်ရဟန်းဘဝဆိုလို့ရှိရင်လည်းရဟန်းဘဝမှာယဟန်နုအလျောက်မြို့မှာရွာမှာနေမယ်ဆိုလို့ရှိရင်သူစည်းစိမ်သူ့အလေးနဲ့သူနေနေမယ့်အကိုစွန့်စွန့်ပြီးလို့တခါတည်းကြေကုတ်ကြက်ခဲ အားထုတ်တဲ့အခါမှာလည်းပဲဒီကုသိုလ်လေးကြောင့်ဘာလေးဖြစ်ရပါလို့ညာလေးဖြစ်ရပါလို့လို့တန်တရားလေးကြောင့်ကာမရူပအရူပဘဝမင်းမဆူတောင်းနဲ့တဲ့။ကဲ။လှုပ်တော့လှုပ်ပါရဲ့ဒါပေမဲ့လေချောင်းတဲ့ကိုဆူတောင်းရင်တခါပြန်လဲထွက်သွားပြန်ရော။ဒါကြောင့်လွတ်ရေးကိုတာဘုရားကဦးစားပေးတာ။ဒါကြောင့်ရတဲ့ကာမဘဝတွေဘာတွေကိုသွားပြီးတော့မှဟာငါတို့တော့ဒီဘဝမှာဇန်နေလို့ဇန်မြင့်ကလေးဖြစ်ခြင်းနဲ့ အောင်တန်းဖြစ်လို့အထက်တန်းဖြစ်ခြင်းနဲ့ပညာမတတ်လို့ပညာတတ်ခြင်းနဲ့မလှလို့လှခြင်းနဲ့အတန်မကောင်းလို့ကောင်းခြင်းနဲ့ဆိုလို့ရှိရင်ကုသိုလ်တော့လုပ်ပါရဲ့ဒီကုသိုလ်နဲ့ဘာနဲ့လဲကာမဂုဏ်ပစ္စည်းနဲ့ပြန်မလဲလဲရမရောက်ဘူးလားရောက်တယ်ဒါမျိုးအဲကြောင့်မတောင့်တနဲ့လို့ဆိုလိုတယ်နိဗ္ဗာန်ရောက်ရေးပဲဥတည်ချထား direction ကိုပေးတာဒါကြောင့်ဒီနေရာမှာရှေးခေတ်တုန်းကတထေသားတွေကအဲ့ဒါလိုပဲနော်အိမ်အောင်ကြာပြီးတဲ့အခါမှာငငယ်ရွယ်ရွယ်နှစ်ပေါ့ဗျာနော်ရဟန်းတွေဝတ်ကုန်ကြတယ် ယန္နေဝတ်ကုန်တဲ့ခါကျတော့သူတို့ကသူတို့ခံယူခြင်းနဲ့သူတို့သာသနာကြီးညူပြီးတော့ဝတ်တာလည်းရှိမယ်တချို့ကြတော့လည်းပဲလူငါတို့ကလူဘွားတော့ကနေနေဒါကြောင့်နတ်ဘဝဖြစ်လို့ရှိရင်ပုံမြင့်လိမ့်မယ်လို့နတ်ဘဝလူချင်းလို့ကျင့်တာလည်းရှိပေသေးတယ်ဒါကြောင့်မလို့တချို့ကအဲ့ဒီလိုမျိုးပြောတဲ့စကားလုံးတွေကဒီပြန့်နှံ့သွားတဲ့ခါကျတော့ ထားပါတော့နော်ယောက်ျားတစ်ယောက်ကအမျိုးသမီးရှိကနေပြီးတော့မှခွန်းတောင်းပြီးရဟန်းဝတ်သွားတဲ့ခါမှာသူတို့ကငငယ်ရွယ်ရွယ်လေးပဲရှိသေးတယ်အခုမှအိမ်အောင်ကြကစားဘာမှမကြသေးဘူးသူခွန်းတောင်းပြီးရဟန်းဖြစ်တယ်ဆိုတဲ့ခါကျတော့သူတို့ဘလို့ထင်လဲဆိုရင်ငါတို့ယောက်ျားတွေကနောက်ဘဝကျရင်နတ်သမီးတွေရခြင်းလို့ရဟန်းဝတ်တာဒီလိုအစွဲရှိနေကြတာဒါလို့ဆိုတော့မေ့တယ်ရှင်တို့နောက်ဘဝကျမှပေါင်းရမယ်နတ်သမီးဆိုတာကဘယ်လိုလဲကျမတို့ ਨੇ ဘာထူးပါသလဲလို့မေ့တယ်ရှိကနော်ဒါကြောင့်မလို့အဲ့ဒီလိုမျိုး ရဟန်းဘုရားမှာတော့ဒီကုတ်ကြက်ပင်ပင်ပန်းပန်းတော့ကျင်ပါရဲ့နောက်ဘုရားကျရင်အဲ့ဒါလိုချင်လို့ဟိုဟာဖြစ်ချင်လို့ဒီဟာဖြစ်ချင်လို့ရဲ့လို့အဲ့ဒီလိုဘုံဘုရားတဏှာနဲ့မတောင်းတနဲ့လို့မြတ်စွာဘုရားဒီနေရာမှာပြောတာနော်ဘာဖြစ်လို့လဲတန်တရားကကောင်းလဲဒီဒုက္ခရှိတာပဲမကောင်းလဲရှိတာပဲဆိုတော့တန်တရားလွတ်ရေးကိုသာဦးစားပေးပါတဲ့ကောင်းပြီနောက်ပြီးတော့ဘေးဒုက္ခကြုံလို့ရှိရင်လည်းမကြောက်ကြမတုန်လောက်ပါနဲ့တဲ့ဒါကတော့နည်းနည်းလေးတော့စဉ်းစားစရာရှိတယ်ဗျဥစဉ်ကနည်းနည်းတော့ complain ရအပေါ်ဝရင်ပေါ့နော်အကုန်လုံးတော့သဘောမတူချင်ဘူး ။ဘာဖြစ်လို့လဲဆိုလို့ရှိရင်ဘေရုခဆိုတာကဝိဇ္ဇုတို့ခုနပြောတယ်ပဲအမျိုးမျိုးရှိတယ်ပေါ့နော်။တားရဲတလိษံဘေးရှိတဲ့နေရာမှာလည်းပဲစိတ်ကကြောင်းကြမှုရှိနေတဲ့အတွက်တမာတိမရနိုင်ဘူး။အခုနပြောသလိုပဲနော်မိချင်းကြီးတွေကအတော်ကြီးကြီးကြမ်းကြမ်းကြိုက်တယ်ဆိုလဲအဲ့ဒီဒုက္ခလည်းမသက်တာဘူး။မွေတွေဘာတွေရှိရင်လဲစိတ်ကမတည်ငြိမ်ဘူး။မွေဆိုတာမျိုးကလည်းအပေါ်တက်ရှင်လက်တက်လာတာ။စောင်းနဲ့လည်းခွေချင်ခွေနေတာ။အိုးနဲ့လည်းခွေချင်ခွေနေတာအကိုင် အဲ့ဒါလိုနေရာမျိုးမှာနေမယ်ဆိုလို့ရှိရင်ခြေထောက်ကလေးရှိတဲ့ထန်းလှုပ်ဖို့အတွက်ကိုဘယ်ရင်သွားမရမလို့ဖြစ်နေတာအောက်ထက်ဖက်ထက်မှာမွေရှိသလားအောက်ထက်ပါရှိလဲမသိဘူးဆိုတော့ကံတရားအထုတ်တဲ့ခါမှာစိတ်ကတည်ငြိမ်မှုရပါအောင်လားမရနိုင်ဘူးတော်တော်ခက်တယ်နော်ဦးဇင်းတော်တွေတော်တွေသွားကြည့်မှသိတာပြီးတော့တပုံတကံပြီးနော်ဦးဇင်းတို့ဟိုဘုန်းကြီးတစ်ပါးပြောဘူးတယ်နေဆက်မှာအဲ့ဒီရွာဒေသတွေကသူတို့တိုင်းရင်းသားရွာတွေဆိုတော့တပုံကအများဆုံးအဖြစ်နေတယ်ဒါတော့စစ်တပ်ကလိုင်းသူတို့ကဆုတ်သွားရော ဒါစစ်တပ်ဆုတ်တဲ့ခါသဘုံကပြန်လာရောဒါတော့စစ်တပ်နဲ့သဘုံက तू ဟိုသွားလာဟိုဘက်ဒီဘက်ဖြစ်နေရောဖြစ်လာတဲ့ခါကျတော့သဘုံဆုတ်သွားလို့စစ်တပ်ဝင်ရင် तू ကဗမာလိုလက်တက်တဲ့ခါကျတော့ तू ကသဘုံရဲ့တရှုဆိုပြီးတော့ဘုန်းကြီးကိုခေါ်ခေါ်ပြီးတော့ရိုက်မေးတာတဲ့ကဲရှင်မြမသက်တာပါဘူးတဲ့တပည့်တို့စစ်တပ်တဲ့ဘာသာနှစ်ခါရှိပြီးတဲ့အရိုက်ခံရတာကဲဆိုတော့အဲ့ဒီလိုနေရာမျိုးတွေမှာနေမယ်ဆိုလို့ရှင်ဘလို့လို့တရားအထုတ်လို့ဖြစ်မလဲသဘုံကလည်းပဲအရှင်ဘုရားတို့ဗမာစကားတက်တယ်ဆိုတော့တော့ချစစ်တပ်နဲ့ထောင်လိုင်းရေးဆိုပြီးတော့သဘုံရိုက်ရင်လည်းခံရတယ်ဒါကြောင့်မတည်ငြိမ်တဲ့နေရာတွေမှာ အားထုတ်ဖို့ဆိုတော့တော်တော်ခက်သားပဲနော်ခုနသို့တော့မြတ်စွာဘုရားတချို့အကျိုးရှိမယ်ဆိုလို့ရှိရင်တော့နော်မိမိတို့အကျိုးရှိမယ်ဆိုလို့ရှိရင်တော့အဲ့ဒီနေရာမှာအဲနေပါလို့ဆိုလိုတယ်ဒါတော့တန်ကိစ္စတာမဏေအကြောင်းလေးပြောပြပေးမယ်တန်ကိစ္စတာမဏေကငငယ်ကတည်းလို့သူကအကိုရင်ဘဝနဲ့ကရုံတုံးတာတောင်မပြီးသေးဘူးရန်တာဖြစ်ခဲ့တယ်ဆိုတော့ဒီနေ့မှာအသက်ကြီးမှရန်ဝလာကြတဲ့ပုဂ္ဂိုလ်30ကနော်မြတ်စွာဘုရားရှင်မှာကမ္မထံတောင်းပြီးတော့တော်တော်သွားတရားအထုတ်မယ်လို့လို့တော့ သူတို့သွားအထုတ်မဲ့နေရာကတရားတော့ရမယ်သို့တော်လည်းသူတို့အန်တရယ်နဲ့ကြုံမယ်ကြုံတဲ့ခါကျတော့မြတ်စွာဘုရားကအေးမင်းတို့မသွားခင်ရှင်သာရိပုတ္တရာကြီးကိုကြော့လဲအောင်ဆိုတော့သွားကြော့တော့မြတ်စွာဘုရားငါရှင်လွတ်လို့ရှင်တော့အချောင်းရှိမယ်ဆိုတော့ဆင်ကျင်ကြည့်လိုက်တော့သူတို့သွားတဲ့တောထဲမှာတဘုံရှိနေတယ်တဘုံရှိတော့ခိုင်းဒါတော့သူ့ကိုသူတို့တဘုံပေးကဲနေအောင်တော့ဆိုပြီးတော့ကိုရင်လေးထည့်လိုက်တာကိုရင်လေးကခုနကိုရင်ငငယ်ရှိသေးတယ်သို့တော်သူကရန်တာကြီးရန်တာကြီးဆိုကိုရင်လေးထည့်လိုက်တဲ့ခါကျတော့တူတူပဲပြောကြပါစို့ပြတော်ထဲမှာနေတဲ့ခါကျတော့တဘုံတွေကသူတို့ရန်နေလာပြီးတော့ဖမ်းတယ် သူတို့ကသူတို့လုပ်ငန်းတွေဘာတွေမှာအောင်မြင်အောင်ဆိုပြီးတော့မှရစ်ပူဇော်ရမယ်ရစ်ပူဇော်တော့လူတွေရဲ့သွေးနဲ့တက်ပြီးတော့မှပူဇော်ရမှာဆိုတော့ရဟန်းကိုလာတောင်းတဲ့ခါကျတော့အကြီးဆုံးကနေစတောင်းတာဟာသူလိုက်မယ်ဟာမလိုက်နဲ့ရှင်ပြဒီလိုလိုက်မယ်ဟာတဲ့နောက်ဆုံးဆုံးသွားတာ30စီပြီးတော့ကိုရင်ကပြောတယ်ရှင်ပြဒီပြီးတော့လိုက်မယ်ဟာကိုရင်မင်းလိုက်လို့မဖြစ်ဘူးရှင်သာရိပုတ္တရာကိုရောကြီးကငါတို့ကိုမင်းတို့ကိုရင်ကိုထက်လိုက်တယ်ဆိုတော့ငါတို့ကကိုရင်ကိုထက်လိုက်လို့မဖြစ်ဘူးကိုရင်ပြန်ပါမှဖြစ်မယ်ဆိုတော့ရှင်ဘုရားဘာမှမပူနဲ့ဒီပြီးတော့အတွက် ကိုတော်ကြီးပေါ့နော်ရန်တာကြီးကဒီသာရိပုတ္တရာကိုတော်ကြီးကတပည့်တော်ကိုဒါတိလို့ကိုတပည့်တော်ထဲတာရှင်ပြတော်စိတ်မပူနဲ့ဆိုပြီးတော့ခုနကရစ်ပူစော်ခံရမယ်တပုံနောက်လိုက်သွားတာဟိုကြတော့အစင်သိမဲဒါတွေတဝင်းဝင်းနဲ့မိဖို့ကြက်လည်းဖိုးပြီးပြီးဒဲအိုးတွေဘာညာအကုန်လုံးအစင်သိမဲသူမှတတ်ဖို့ကားစင်နေအစင်သိအဲ့ဒီချိန်မှာမှသူတို့ပြင်ဆင်နေတော့ငါသူကဇန်သမဘဝင်စားလိုက်တယ်ထင်တာတော့ဘယ်ဇန်လို့တော့မပါဘူးအနေစားဆိုတော့ဦးဇင်းတို့ပင်စမဇန်တို့မစတုတ်ထက်ဇန်ခေါ်တာပေါ့နော်အဲ့ဒါဝင်စားတဲ့တင်တယ်တခါတည်းတတ်မဲ့တပုံဘူကဓာတ်နဲ့ခေါ်လိုက်တော့အဲ့ဒါကွေးထွက်သွားတယ် မကျင်တဲ့လို့နောက်တစ်ခါခုတ်တဲ့အခါကျတော့အဖျားကစထမ်းရွက်ကလေးကိုလိတ်တယ်လို့အရင်ကိုခွေသွားတာအဲ့ဒီမှာဟာအသက်မရှိတဲ့အဝိညာဏကဓာကတောင်တိတတ်သေးတယ်ဗောဒီရန်ဒီကိုရောရဲ့ဂုံကိုငါကမသိဘူးဆိုတော့ဒူးထောက်ရှစ်ခုပြီးတော့တောင်းပန်တယ်တောင်းပန်ပြီးတော့ဒီပြီးတော့ခွန့်လွတ်ပါဒီပြီးတော့အမိုက်တွေကိုခွန့်လွတ်ပါဆိုပြီးတော့အဲ့ဒါနဲ့ကျန်တဲ့သူတို့ပဲတွေကလည်းအကုန်လုံး900ရှိတယ်တပုံကမနေဘူး ဒါတော့သူဆရာကြီးကဒူးထောက်ရှေ့ခိုးတော့သူတို့လည်းရှေ့ခိုးတောင်းပန်ကြတဲ့ခါကျတော့ဒီဗီတော်တို့ကိုဒီအပြစ်တွေကခွန့်လွတ်ပြီးတန်တရားကကြွအောင်ဒီဗီတော်တို့သင်္ကန်းခွင့်ပြုပါဆိုတော့အဲ့ဒါနဲ့သူတို့ကိုပြန်ခေါ်လာတာခေါ်လာပြီးတော့ခုနကဒေါရမနေတဲ့ရဟန်းတွေကိုပန်ကြားပြီးဒီဗီတော်ဒီတပုံလူတွဲတွေပေါ့နော်တပုံလူတွဲတွေကိုဒီဗီတော်ဘုရားရှေ့ပို့ရမယ်ဘုရားကပြန်ပေးရစီဆိုတော့အဲ့မှာပြန်တဲ့ခါကျမြတ်စွာဘုရားဟိုရောက်တော့တရားဟောတော့သူတို့ရဟန်းတွေဖြစ်ကုန်တယ်နော်ဒါကြောင့်အဲ့ဒီလိုသဘုံပေးနဲ့တွေ့ရင်မယ်ဆိုရင်တောင်းပါပဲ သူကမတုံမလုံဘက်ကိုတရားကိုရအားထုတ်ပါလို့ဆိုလိုတယ်သို့တော်လည်းပဲဒီမှာတော့တန်ကိစ္စရဟန္တာကြီးပါတာကိုဗျာသူတို့ကကိစ္စမရှိဘူးကျုပ်တို့ကအဲ့ဒါလိုကယ်ပြီးမဲ့ရဟန္တာလည်းမပါတော့ပြေးတန်သိရင်ပြေးတာပဲကောင်းမထင်နဲ့တော်ကြာဥဝဒရာပြောကကျမတော့ထွက်ရဟိုရဖြစ်တော့ဒုက္ခဖြစ်ရင်ကျုပ်တာပဲပြည့်တယ်နော်ကဲကောင်းပါပြီအသက်ဆုံးပြီးတော့အားထုတ်မဲ့ပုံကိုယ်တွေအတွက်ပဲမှတ်ထားလိုက်ကြပါနော်ကဲနောက်တစ်ခုသွားလိုက်ကြအောင်ဆိုနံပါတ်10အချိန်လည်းရှိပါသေးတယ်အနာနာမထောပါနာနံ ခာဒနိယာနံအထောပိဝထာနံလဒ္ဒနာတန်နိဒိင်ဂယိရာနာသပရိတသေတာနိအာလဘမာနောဖလိပါအဲ့ မြတ်စွာဘုရားပြောတာမရှင်းဘူးလားရတာလေးလည်းသုံးမထားနဲ့တဲ့မရရင်လည်းဘူးမနေနဲ့တဲ့ကဲပြီးပြီပေါ့အဲသိမ့်မထားနဲ့အဲ့တော့ပြောရမယ်ဆိုလို့ရှိရင်တော့စားပွဲတောက်ပွဲခဲပွဲအဝတ်သင်္ကန်းနေရတာလေးနေချွေးတာတာနေပေါ့တော့နေရဟမ်းမယ်တော့ထွက်တဲ့တော့ထဲမှာနေတဲ့ရဟမ်းမယ်ပေါ့ရတာလေးတွေကိုလည်းမနေ့ပြန်တပက်ခါအတွက်ချမ်းမထားနဲ့တဲ့နောက်ပြီးတော့မှပစ္စည်းလေးပါကိုလည်းပဲမရလည်းပူနေနေရှိတာလေးနေနေပေါ့ဆိုတော့ဒါကတော့ထဲမှာနေမဲ့ပုံကိုယ်တွေအဲ့ဒါတော့စိတ်မွေးထားရမယ်လို့ဆိုလိုပါတယ် เนาะဒါမှလည်းပဲတကယ်တွေ့တဲ့အခါခံနိုင်ပါကိုဒါကြောင့်တခါတော့ကဘောပါပြရဟိုဆရာတော်တွေကြွလာတော့ကြောင်းနေလေ့လာကြပေါ့နော်အမေရိကန်နေတဲ့ကိုယ်တော်တွေဘယ်လိုလဲသိအောင်ဟိုကြည့်ဒီကြည့်အကုန်ကြည့်စောစားချောင်းရောက်တော့လေရှိသမျှရေခဲတက်တာတွေဖွင့်ကြည့်ဟာအပြည့်ပဲဟာအပြည့်ပဲဟာရှမ်းနေတာပဲဟာဟိုအောက်တွေဟိုတဲ့နေကမှလည်းပဲကောင်တာအောက်တွေမှလည်းပဲဘူးတကိုအပြည့်ပဲဒုဗမာတာဗမာပြည်တာဆိုတော့ဖြော်ရဘူးတွေလည်းဖောက်တော့ပလိုက်မှာပဲကံဘူးတွေလည်းဖောက်စားပလိုက်မှာပဲပေါ့နော်အာဒီကြတော့မစားတော့ဘူးဗျ fresh move ခုမဟုတ်တော့ခါကျမစားတော့ဘူးပြအဲ့ဒါနဲ့ပဲပုံနေတော့တာလို့အေးကွာတဲ့မင်းတို့ကနော်ငါကြည်ရင်ကြည်နေဘာသွားတရိယာတယ်လဲဆိုတော့ဂန္ဓာရယတိကြီးကနေပြီးတော့မှဘာလဲဥစဉ်တို့ဟိုပြောမှကြမှာအဲဝိတိဟာတိုင်းကလာတဲ့ယတိကြီးပေါ့နော်ဂန္ဓာရဇတ်တော်ဆိုတာရှိတယ်ကွာတဲ့ဂန္ဓာရဇတ်တော်မှာဥစဉ်တို့ဘုရားလောင်းတော်ကဂန္ဓာရတိုင်းမှာမင်းလုတ်ပြီးတော့မှနောက်တောထွက်ယတိဝတ်တယ် ရသေဝတ်တယ်အဲ့ဒါတော့သူရသေဝတ်တာကိုသူ့ရဲ့တင်ငယ်ချင်းဝိတ္တဟာတိုင်းကဘုရင်ကြီးဝိတ္တရဲ့မင်းကြီးကလည်းကြားလို့ငါတင်ငယ်ချင်းတော့တော့ထွက်ပြီရသေဝတ်ပြီဆိုတော့ငါလည်းတော့ထွက်မယ်ဆိုထွက်လာကြတော့ဟိမုန်တမှာတော့တွေ့ကြသူတို့နှစ်ယောက်တော့ထဲမှာပဲကျင်းညရသေတွေပေါ့နော်အာထုပေးကျင်ကြတဲ့ခါကျတော့အဲ့ဒီတော့သူတို့ရဲ့ရသေးတွေတော့ထဲမှာသေဥသေဘူးစားကျင်တယ်ဒါတော့သူတို့ဒီခန္ဓာကိုယ်မှာလိုအပ်တဲ့စားဓာတ်တို့အချင်းဓာတ်တို့လိုတဲ့ခါရွာရွာဘက်ကိုသွားသားပြီးတော့လူခံတော့သူတို့စားတုပ်ကလေးတွေအချင်းတုပ်ကလေးတွေနဲ့ယူခဲ့ကြအဲ့ဒါနဲ့ဆွန်းနဲ့စားကြပေါ့နော်အဲ့တော့ဒီနေ့မှာ စားကလေးကများတဲ့ခါကျတော့ဝိဒေဟတိုင်းကနော်ရေသစ်ဖြစ်လာတယ်ဝိဒေဝိဒေဟရေသစ်ကသူကစားရုပ်ကလေးတိမ့်ထားတယ်တချမ်းဒါတော့နောက်တနေ့ရန်ခံအဲဟိုရင်ပေါ့လေဆွန့်ခံတဲ့ခါကျတော့အမှန်ကစားမပါဘူးစားမပါတော့သူတို့ဒီတိုင်းပဲဖြူပတ်ဖြူရရလာတဲ့ခါကျတော့သူဒီကန္နာရရသေးကြီးကသူ့မှာစားမပါတော့သူရရှိတဲ့စားလေးကိုတဝက်ခွဲပြီးတော့သွားပြီးတယ်ဟာရှင်ပြနေပါအောင်နဲ့တပည့်တော်တို့ဆွန့်ခံတော့ကစားမပါခဲ့ပါဘူးရှင်ပြဘယ်ကစားရတာတုံးဆိုတော့ ဟာမနေ့ကပို့တဲ့စားလေးသိမ့်ထားတယ်အာမန်တဲ့ရှင်ဘုရားတိုင်းပြည်ကြီးတောင်မှစွန့်ပြီးတော့မှရသစ်ဝစ်လာပြီးမှအခုကျမှဒီစားလေးကျမှသိမ့်နေရသေးသလားဆိုပြီးတော့ပြောတာတဲ့ဟေးကွာတဲ့ဘုရားလောင်းတော်ကတော့စားလေးသိမ့်တာတောင်မှအကဲ့ရဲ့ခံရတယ်ဆိုတော့မင်းတို့ကြတော့ရေခဲတိတာတို့ကိုရှာအဲ့ဒါဆိုဘုရားလောင်းတော်များတာတွေ့မယ်ဆိုတော့ဆိုရှင်ဘုရားဘုရားလောင်းတော်လည်းရှာတာတန်းလန်းပြတ်သွားမယ်ဒီလိုတို့ကတော့ကဲ့ရဲ့လို့ကိုဆုံးနိုင်မှာမဟုတ်ဘူးလို့ဦးဇေယျလည်းရှောက်လိုက်တယ်။ဘာဖြစ်လို့လဲရေခဲတိတယ်အကုန်ပြည့်နေနော် အဲ့ဒီတော့ဒေါထွက်တဲ့ရာနေမှာကြတော့အဲ့ဒီလိုမျောလင်းခြင်းမရှိဘူးနော်မရှိရင်နေလို့ကိုဆိုလိုတယ်ရှိတာနဲ့ဖြစ်အောင်နေလို့ဆိုလိုတယ်ဦးဇင်းတို့မြို့နေတန်းကတော့ထုံးစံတိုင်းပေါ့နော်ရေခဲတဲ့ရှမ်းထွက်တယ်ဆိုတော့တကယ်တော့တရားအထုံးမဲ့ပုဂ္ဂိုလ်ဆိုအဲ့ဒါလောက်ထိရှိတာနဲ့စားမရှိလဲနေလို့ဆိုလိုတယ်ဒါမြတ်စွာဘုရားမှားတယ်မှားကြချစ်ပဲဦးဇင်းနေတော့နည်းနည်းပုခတိကလေးပဲကြွာတာပါခိုင်ဆက်တက်သွားကြဆိုနော်ဇာယီနပါဒလောလတ္တ ဝေရမေကိုကိုစာနပ္ပမေဇေယအထာတနေတုတယနေတုအပတတေတုဘေခုဝိဟရေယမြန်မာပြန်ဟမ် ကောင်းပြီဒါရန်တွေကိုဆုံးမနေတာဖြစ်တဲ့အတွက်ညွန်ကြနေတာဖြစ်တဲ့အတွက်ရန်တစ်ပါးတွေမှာလိုက်ရန်တော်ရိုးရိုးမဟုတ်ဘူးเนาะဒါတော့ထွက်ပြီးတော့မှကိုဒီဘုရားနဲ့ရန်တာဖြစ်အောင်ကျင့်မယ်ဆိုတဲ့ပုဂ္ဂိုလ်မျိုးပေါ့လေယန္တိတမထဇဥပဒနာဇန်တမထကိုပဲရှုရှုဥပဒနာပဲရှုရှုတခုခုနဲ့ဇန်ရှုနေပါတဲ့ဒါတော့ဒီနေရာမှာဇန်ဆိုတာကတော့နော်တမထကတဲ့အာယုန်တွေကိုရှုပြီးတော့နေရင်တမထကမ္မထံပေါ့ဗျာတမထဇန်ပေါ့နော် တကယ်လို့လက္ခဏာ၃ပါးထင်အောင်အိစ္ဆဒုက္ခအနတ္တလက္ခဏာ၃ပါးထင်အောင်ရှုရင်ဒါဝိပဿနာဇံလို့ခေါ်ပါတယ်ဒါတော့နှစ်ပါးတစ်ပါးပါကိုရှုပြီးတော့နေရမယ်တဲ့ပြီးတော့ဟိုသွားဒီသွားခြေလည်းမများနဲ့တရားထုတ်ပါတယ်တရားကြိတ်ပါတယ်ဆိုကြကြမှာဟိုသွားဒီသွားခြေများနေလို့ရှင်ပဲဖြစ်မလဲအဲ့ဒါပါဒလောလလို့ခေါ်တယ်ဥဆုံးခြေမငြိမ်ဘူးပေါ့နော်ဒီနေ့ခေတ်တော့ခြေပွေပေါက်တယ်ခေါ်တာပေါ့ကျောင်းထဲနေလဲအငင်းကြီးကုန်နေလို့မရဘူးဟိုသွားဒီသွားဟိုရွာဒီရွာဟိုကျောင်းဒီကျောင်းပြောင်းပြီးတော့သွားနေကြတာ အဲ့တော့အဲ့ဒီလိုလဲခြေမများပါနဲ့တဲ့နော်ပြီးတော့မှအဲစစ်ဆုပ်အပ်တဲ့ကိုယ်မူရာစိတ်အဲကိုယ်မူရာစိတ်အမူရာကိုလဲရှောင်ကျင်ရဤတဲ့ဒါတော့အောက်မှာဦးဇင်းရေးထားပါတယ်ကိုကုဆဆိုတဲ့စကားလုံးလေးကိုနော်ကိုကုဆဆိုတာကဦးဇင်းတို့ပြီးဒီမှာမှာရှိတဲ့ကိုကုဆလည်းဟုတ်တယ်ဒီနေ့နေ့စဉ်ပြောနေတဲ့ကိုကုဆလည်းဟုတ်တယ်နှစ်မျိုးလုံးနဲ့ဆိုင်ပါတယ်ဆိုတော့အခါကျတော့ကိုကုဆဆိုတာကသူ့ရဲ့အမူအရာဟာကြည့်လိုက်လို့ရှိရင်ဟောပညာရှိတွေသူတော်ကောင်းတွေမျက်စိထဲမှာ ကြည့်လို့မတင့်ဘူးမတော်ဘူးပြောရမယ်ဆိုရင်ကြည့်လို့မကောင်းဘူးပေါ့နော်ပညာရှိသူတော်ကောင်းတွေကဲ့ရဲ့စရာဖြစ်လို့ဒါဆစ်ဆုပ်အပ်တဲ့အမူအရာလို့ခေါ်တယ်ဒါတော့ဘလို့အမူအရာတွေကဆစ်ဆုပ်အပ်တယ်လဲဆိုရင်အဲဦးဇင်းတို့ဝီနီပိုင်းဆိုင်ရာဆိုတော့ဒါအတ္တလမဘူးလားဆိုတဲ့အဖြစ်ပေါ့ဒါကတော့အပြစ်မရှိပါဘူးဦးဇင်းတို့ဝီနီကိုလေးစားလို့ဖြစ်တဲ့ဟာမျိုးကတော့ဒါကောင်းတယ်လို့ပဲခေါ်မှာပေါ့နော် positive ဘက်ကတန်တရားပါနံပါတ်1ကတော့ပြူကောင်းသလားမပြူကောင်းသလားဆိုပြီးတော့မှတန်တရားမျိုးဒါဝီနီနဲ့လည်းဆိုင်ပါတယ်နံပါတ်3က မပြုသင့်တာကိုပြုပြီးတော့ပြုသင့်တာကိုမပြုတော့နောင်တတပံပူပန်မှုမျိုးဝိပတိတာရခေါ်တယ်နော်ဒါကအဲ့ဒါအဘိဓမ္မာမှာလာတဲ့ဟာနောက်နံပါတ်၄ကတော့ဒီလက်လှုပ်တာဒါတော့ဦးဇင်းတို့အထူးသဖြင့်ဒီရဟန်းနေပေါ့နော်သူတို့ဘာတွေကကြီးညိုတဲ့ကြီးညိုကံဆိုတော့သူတို့ဘာရှစ်ထိုင်ပြီးတော့ဒါကတချို့ကြလို့ရှင်လေဟာခေါင်းကုတ်ချေကုတ်နေနော်အဲ့လိုနေတဲ့ခါကျတော့ကြီးရတဲ့ပုံကိုယ်တွေမှာကအကြီးညိုပေါ့တာပေါ့ တချို့ရှိသေးတယ်ဆွန်းစားတဲ့ခါတွေမှာဒူးထောင်ပေါင်ကားပြီးတော့မှလက်နဲ့ဇွန်းနဲ့မနိုင်ဘဲနဲ့အဲ့လိုစားတာတယ်ဆိုတော့ဦးဇင်းတို့တောထဲမှာတော်တော်တွေ့ရတယ်ဦးဇင်းတို့တခါတည်းကျရင်းနေနေလျှောက်တာရှင်ဗျာဆရာတော်ဇွန်းရှိတာဇွန်းနဲ့ပဲနှိုက်တင်ပါတယ်လူတကာစားတာကိုလက်ကြီးနဲ့နှိုက်တော့ကြိုက်တဲ့အပန်းကိုလက်ကြီးနဲ့ဖက်မကြိုက်တဲ့အပန်းပကံကြီးတဲ့ဒီတိုင်းထားပြခဲ့တယ်ဘယ်သူစားလို့ရမှာလဲဟုတ်တော့မဟုတ်လားအဲ့လိုကြီးတယ်မကောင်းဘူးလေဆိုတော့ဇွန်းနဲ့ဖက်တန်တင်ဖက်တယ်ပြီးမှစားတာပိုကောင်းပါတယ်အဲအဲ့လိုမျိုးတွေအဲ့တော့ပြောရမယ်ဆိုလို့ရှိရင်မိမိတို့ရဲ့နော်လူမာလည်းပဲလူအိမ်ဟိုလူရဲ့တိတ်ခါဆိုတာရှိကြတာပဲလေ ဥမာထားပါတော့ပြောရမယ်ဆိုရင်အင်္ဂလန်ကဘယင်မာကြီးသူတို့ဝက်လို့ရှိရင်တော့စကတ်ကလေးတွေပဲဝတ်တတ်တာပဲဒါပေမဲ့လူရှိကြလို့ထိုင်တော့မယ်ဆိုလို့ရှိရင်တော့ပေါင်လေးကိုတင်ပြီးထိုင်ရင်ပေါင်ကိုဟိုဘက်ကိုလှည့်ထားကင်မရာဘက်ကိုမလှည့်နဲ့ဟုတ်တယ်မလားဆိုတော့သူတို့ဝတ်တာစကတ်တူလေဆိုတော့တခါကျတော့ပေါင်လေးတင်မယ်ဆိုလို့ရှိရင်ပေါင်လေးကိုသူကအိမ်တရရတင်ဘေးလွှဲထားသူကအဲ့လိုတင်ရတာအမလေးနန်းတော့ Royal Family လူတွေလည်းများမတင်နဲ့တော်တော်လူတွေမှာတောင်သူတို့ဂုံသူတို့တိတ်ခါရထိုင်တာကို PPCC နော် ညင်ညိုတဲ့ပေါ့ကြည့်လို့အိန္ဒြေရအောင်အများပြောစရာမဖြစ်အောင်မှားခွင့်မဖြစ်အောင်ပြပြစီစီထိုင်နှားစားသင်ရတာဆိုတော့ဦးဇင်းတော်ကယဟန်နေဆိုတဲ့အခါကျတော့သူတို့ဘာကိုကြီးညိုစေရမယ်နော်မကြီးညိုသေးတဲ့ပုံကိုယ်တွေကြီးညိုစေရမယ်ကြီးညိုပြီးတဲ့ပုံကိုယ်တွေဘိုးကြီးညိုစေရမယ်တဲ့မြတ်စွာဘုရားဦးဇင်းတို့မှာကြားထားတာဆိုတော့ဒါလိုလက်လှုပ်ခြေလှုပ်နော်လက်လှုပ်ခြေလှုပ်ပြီဆိုမှတော့အစိတ်ကလည်းလှုပ်ပြီပေါ့ဒီကူတော့စိတ်လည်းမငြိမ်တော့ပါဘူးကွာဆိုတခါတည်း conclusion ချသွားတာပြီးရောဆိုတော့အဲ့ဒီလိုမျိုးအမူအရာတွေဒီ မြင်တဲ့ပုံကိုယ်ရဲ့စိတ်ထဲမှာကြီးညိုစရာမကောင်းလို့ဆစ်ဆုပ်စရာအမူအရာလို့ခေါ်တယ်အဲ့ဒါလို့မလုပ်ပါနဲ့တဲ့နော်ကောင်းပြီပြီးတော့မှတရားထုတ်တဲ့ပုံကိုယ်စရာတော့ပြောစရာမလိုပါဘူးတိတ်ဆိတ်တဲ့သင်္ကန်းကြောင့်မှနေရပါတယ်တဲ့ဒါကအင်မတန်ထင်ရှားပါတယ်နော်ကဲကောင်းပြီနံပါတ်7သွားကြစို့နေတံနဘဟုလိကရေယဇာဂရိယံပဇေယအာတာပိ တန္တိမာယံဟတံခိတံမေထုနံဝိပဇဟေတဝိဘူတံမေဖို့ယယံအာထုတ်နေသောယံသည်အိတ်မများရဘာဝနာနှင့်ရှင်လျက်နိုးကြသည်ဤအဖြစ်သို့စည်းကပ်ရာဤပြင်းထန်သည်လုံးလဝိရိယလည်းရှိလေရာဤပြင်းရည်ခြင်းကို၎င်းလက်ပတ်ခြင်းအပြစ်ကိုဘုံလွှမ်းခြင်းကို၎င်း တသောသောနှင့်ရေမောနေခြင်းကို၎င်းမြူဒုပြောပါကစားနေခြင်းကို၎င်းမပြတ်သော မေထုံခြင်းခြင်းကို၎င်းအလှတန်းစာဆင်းခြင်းကို၎င်းဘဲစွန့်လေရာ၏ဒါမတန်မှရှင်းပါတယ်မေဖို့ရဖို့တရားအထုတ်နေတဲ့ပုဂ္ဂိုလ်ဆိုတာဟာသူ့ရဲ့အနောက်အရှစ်ပေါ့နော်အတားအဆီးတွေဆိုတာအဲ့အိတ်ကြီးခြင်းကိုပြောတာနေဒံနာဘူးလေကရေယာတင့်တော်တလောက်ပဲအိတ်ပါတဲ့နော်ဇင်ညာလျှောက်တာအထုတ်တာနော်ဒီ တရားထုတ်တဲ့အချိန်နဲ့အချိန်ကိုဂုံစေရမယ်လို့ဆိုလိုပါတယ်ဇာဂရိယံပဇေယဆိုတာကမိမိစိတ်တွေကတက်ကြွနိုးကြပြီးတော့နေရမယ်တဲ့ထိုင်မှိုင်ပြီးတော့မနေရဘူးတနည်းအဲ့ဒီစိတ်တွေကဘာဝနာထဲမှာပဲနှစ်ထားပါလို့ဆိုလိုပါတယ်နော်ဒါကဒုတိယချက်ပြီးတော့ဝီရိအာတာပြီဆိုတဲ့ဝီရိယကစကလုံးသုံးတာမတူဘူးနော်ရိုးရိုးအထုတ်တာလည်းဝီရိယပဲဒီညမှာအာတာပြီဆိုတဲ့စကလုံးကသတိပဋ္ဌာန်တော့ကသင်ငယ်ပြီးပြီတကယ်ကိုမှပြင်းပြင်းထန်ထန်ဇွဲနေတဲ့ဘဲနဲ့ သူက do or die ဆိုတဲ့သဘောမျိုးကိုပြောတာလုံမလားမလုံဘူးလားမလုံရင်သေမယ်ဆိုတဲ့သဘောမျိုးဖောင်ဖြစ်တယ်ပြောတာအဲ့ဒါလောက်ထိလောက်တော့အာတာဘီလို့ခေါ်တယ်အဲ့ဒါလိုမျိုးကိုထားပါတဲ့ဒါမှဝိရိယကိုလျှော့လိုက်တာနဲ့ကျန်တဲ့အလုံးကနောက်ကိုပါသွားပြီဒါကြောင့်ဝိရိယကိုတခါတည်းနော်အဲငါတရားရရင်မတရားတရားရရင်ရမရရင်တော့အသေးပဲဆိုတာမျိုးပေါ့လေသိချင်းသေးပေစီဆိုတာမျိုးအဲ့ဒီလိုဝိရိယမျိုးထားပါတဲ့ ပြင်းရည်ခြင်းကို၎င်းလက်ပတ်ခြင်းကို၎င်းအပြစ်ကိုဖုံးလွှမ်းခြင်းကို၎င်းဒါတွေကိုလည်းရှောင်ခြင်းပါပြီးတော့တသောသောနဲ့ရင်မောခြင်းစဉ်းစားကြည့်တရားထုတ်တဲ့ပုဂ္ဂိုလ်ဆိုတာတမာရိယအောင်လုပ်ပါတယ်ဆိုမှဟိုပြောဒီပြောဟိုကြီးဒီဆိုကမှတော့တရားသမားနဲ့ကိုမတူတော့ဘူးနော်ပြီးတော့မြူးတူပြောပါကစားခြင်းကိုလည်းတဲ့ဒါကလေးအလုပ်ပဲတရားထုတ်ကကြမှာတော့ဇက်တောက်ကုံသွားတောက်နေတာမျိုးဟိုကဟိုဂိမ်းစော်ဒီဂိမ်းစော်ပဲဖြစ်ပါမလဲဒါတော့ကစားတာမျိုးလည်းမလုပ်ရဘူး မမြတ်တဲ့မေထုံကျင့်ဒါဝိနည်းသိက္ခာပုတ်တုံးကတည်းလို့ဒါပါခဲ့ပြီးသားပေါ့နော်အာပြမစတဲ့သိက္ခာပုတ်ပဲပြီးတော့အလှတန်းစာဆင်ခြင်းကိုတချို့ကရှိတယ်ရဟန်းဖြစ်တိုင်းလည်းပဲအကုန်ပယ်တယ်များမထင်နဲ့အမလေးပြောရင်ယုံမှာမဟုတ်ဘူးဦးစင်းကမြေခုံးမွေးနှုတ်တဲ့ဘုံကြီးတောင်တွေ့ဘူးတယ်မယုံမရှိနဲ့ believe me ဦးစင်းအံ့ဩတယ်ဒါပေမဲ့ तू ဦးစင်းကတော့တွေ့ပါတယ်ဩဘဝကနီးပုံပေါက်တယ်လို့မြေခုံးနှုတ်တယ်ဆိုမှတော့ तू ဘယ်ကလာတယ်လဲဆိုတာစဉ်းစားတာကြည့်ပြီးတော့အလှတလောက်ကြိုက်မှာတော့เนาะရှိတယ် သင်္ကန်းဝတ်လို့များအကုန်လုံးပယ်တယ်မထင်နဲ့ဒါကြောင့်အဲ့ဒီလိုပုံကမျိုးစင်တချို့ကအမလေးသူ့နေရာလေးများသွားကြည့်ရင်အနံလေးတွေကလည်းမွေးလို့အရာခောက်ထားတာလေးကလည်းပဲရိုးရိုးတင့်တဲ့အောင်ခောက်ထားတယ်လှလို့ကာလာလေးတွေဆိုလဲစုံလို့နော်ဒါတော့ရမ်းဖြစ်ပြီးကကြမှာအဲ့ဒါတော့အသေးစိတ်ပြီးတော့အလှမကြိုက်ပါနဲ့တဲ့နော်တင့်တဲ့အောင်တတ်ရဖို့ဒါအဓိကပါဒါကြောင့်မိမိတို့တရားအလုပ်ကိုပြည့်စင်မဲ့အဘိုးအလုပ်တွေဖြစ်တာတွေကိုရှောင်ကျင်ပါလို့ဒီလိုဆိုလိုပါတယ် gain ဒါတော့ တစ်ခါထလောက်သွားလိုက်ပါအောင်နော်ကြံပါသေးတဲ့အချိန်73အာတပနံသူပိနံလက္ခဏံနောဝိတဟေအထောပိနခတံဝိရုတင်္စကဗ္ဗကရဏံတိကိစ္ဆံမာမကောနသေးဝေယယဟန်တိအာထပနဗေရင်ကျမ်းအိမ့်မဲ့တိတ်ထုံကျမ်းလက္ခဏာကျမ်းထိုမှတပါလက် လက်ခကျမ်းတို့ကိုအဲဟုတ်ပြီအဲ့ဒါကတော့စဉ်းစားတာကြည့်ပြီးတော့ ဦးဇင်းတို့ယဟန်သီးတဲ့အာထပနဗေရင်ကျမ်းအိမိတ်တိတ်ထိုးကျမ်းလက္ခဏာကျမ်းထိုးမာတပါနက္ခကျမ်းတို့ကိုလည်းမစီရင်မတင်ကြလေရငါဖះကိုကြည်ညိုငါဖះကိုမြန်တို့ကြည်ညိုတော့ယဟန်သည်ဒီနေ့ဖះကြည်ညိုပြီးတော့ယဟန်ပြူလာတဲ့ပုဂ္ဂိုလ်သည်ပေါ့အထူးထူးသောတားငှက်တို့မြည်တွန်တန်ကိုပြရကြမ်းကို၎င်းအတန်တွေကိုဘာတန်ပဲညာတန်ပဲဆိုတာနောက်ကိုဝင်ပြစ်သောမိမကိုကိုဝင်တီအောင်ဆေးပေးခြင်းကို၎င်းဆေးကူခြင်းကို၎င်းမမိဝဲလေရမလောက်ရ ဒါဝိနည်းသိက္ခာပုံမှာတော့သိက္ခာပုံနဲ့ပြညတ်ထားတယ်ပေါ့လေဒါတော့ဒီနေရာမှာဦးဇင်းတို့ဘုဒ္ဓရာပြေကလေးပေါ့နော်ဗမာပြည်မှာတော့အတတ်ဟောတဲ့အတတ်ပေတယ်အတတ်ပေတယ်ဆိုတော့ပြောတယ်အထပ်ပနဆိုတာတရားကိုပြောတာနော်သူ့ရဲ့မူရင်းကဘာလဲဆိုရင်အထပ်ပဆိုတဲ့ရတေကြီးကဒီဒီပေရင်ကျမ်းကိုစတင်တီထွင်တာသူရဲ့ပထမဆုံးစတင်တီထွင်သူပေါ့နော်ပိုင်ယိုနီးယားပေါ့အထက်ဘက်ဆိုတဲ့ရည်သေးကြီးကအဲ့ဒီပေရင်ကျမ်းကိုတီထွင်သူဖြစ်တဲ့အတွက်သူ့နာမည်နဲ့နာမည်ကို ပေးလိုက်တာပဲဒီကျမ်းကိုဒါကြောင့်အထပ်ဗနကျမ်းလို့ခေါ်တယ်ရသေးကြီးနာမည်ကအထပ်ပါတယ်အဲ့တော့အထပ်ဗရသေးကြီးစီရင်တဲ့ကျမ်းဖြစ်လို့ဗေဒင်ကျမ်းကြီးဖြစ်လို့ဒီကျမ်းကြီးကိုအထပ်ဗနဗေဒင်ကျမ်းလို့ခေါ်တယ်ဒါတော့အဲ့ဒီအထပ်ဗနဗေဒင်ကျမ်းနဲ့ကြည်ပြီးတော့ဟောတဲ့ဟာကိုအထပ်ဗနဗေဒင်ဒါတော့ဗမာပြည်ကျတော့အတက်ဗေဒင်ဆိုပြီးတော့အတက်ဟောတယ်ဆိုပြီးတော့ဒီနေ့သူတို့သုံးနေတာလေအဲ့ဒီဗေဒင်မဲ့ဒါတော့အဲ့ဒီဗေဒင်ကျမ်းမှာရှစ်ခေတ်တုန်းကတော်တော်ခက်စားပုံပေါက်တယ်အိန္ဒိယရောဗမာပြည်ရော အဲ့တော့အဲ့ဒီအကျမ်းကရဟန်းနေနေမသိတော့ဘူးဘာဖြစ်လို့လဲဆိုရင်သူကညှင်းဆဲတာတွေဘာတွေပါနေလို့ဒါတော့အဲ့လိုပညာသင်တဲ့ပုဂ္ဂိုလ်တွေကဘာလုပ်တယ်လဲဆိုလို့ရှိရင်ဒီပညာကိုတက်ချင်တဲ့ပုဂ္ဂိုလ်တွေက9ရက်ပတ်လုံးစားမပါတဲ့အောင်စားရတယ်နော်စီဂျိုသမားအတွက်တော်တော်ကောင်းပါတယ်စားမပါဘဲနဲ့အဲ့ဒါတွေကိုအစာ9ရက်ပတ်လုံးစားစားပြီးပြီဆိုလို့ရှိရင်သူတို့ကမြေပြင်ပေါ်မှာမြေစာမြစ်ပေါ့နော်နေစာမြစ်ခင်းတဲ့နေရာမှာပစ်လက်အိပ်ပြီးတော့မန်တန်ကိုမှုတ်ရတယ်တဲ့အဲ့ဒါပြီးတော့တင်းကျန်ကိုသွားတင်းကျန်ကိုသွားပြီးတော့9ဖွဲဝါစီတဲ့9ရက်စီမှာသွားပေါ့နော်9ဖွဲ ပြည့်တဲ့နေရာမှာသူတို့စီမံထားတဲ့အစီအရင်တိုင်းခုနှစ်လမ်းလှမ်းပြီးရင်ခုနှစ်ရတော့အများကြီးပဲခုနှစ်တည်းကြီးပဲနော်လက်တွေကိုဝှန့်ပြီးကမှသူတို့ရဲ့လိုချင်တဲ့လုံးမဲ့လုပ်ငန်းအစီအစဉ်ကိုဗဇက်ကနေမန်တန်နဲ့စုပ်ပြီးတော့မှအဲ့ဒါတွေကိုဆိုရရွရဖတ်ရတယ်တဲ့အဲ့ဒါလိုလုပ်မယ်ဆိုလို့ရှိရင်သူတို့ရဲ့အစီအရင်အစီအမံတွေဒီအောင်မြင်တယ်တဲ့ဒါရှေ့ခေတ်တုန်းကရှိတဲ့အထပနာပေရင်ရဲ့သဘောဆိုတော့အဲ့ဒါတော့ဘာတွေလုပ်တယ်လဲဆိုရင်ရှေ့ခေတ်တုန်းကစစ်တိုက်တဲ့အခါတစ်ဖက်ကဝိုင်းပြီဆိုလို့ရှိရင်မိမိရဲ့ထွက်ပေါက်ရာရေးအတွက်ကို အထပ်ပနာပေရင်ကျမ်းရဲ့အစီအမံနဲ့သူတို့ကလောက်ကြတယ်တဲ့လောက်တဲ့ခါကျတော့ဟိုဘက်ကစစ်သားတွေကနော်ဘာဖြစ်လာလဲဆိုရင်ခေါင်းမူတာတွေခေါင်းကြိုက်တာတွေမေ့တာတွေမျောတာတွေသွေးအန်တာတွေနေမကောင်းတာတွေဖြစ်လာတာအဲ့ဒီခါကျမှသူတို့မလုံနဲ့မရှင်းနိုင်ဘူးဆိုတဲ့ခါကျမှဒီဘက်ကတက်ကနေဝင်တိုက်ပြီးတော့မှတက်ပြီးတော့မှသူတို့ထွက်ပြေးကြတာသို့မဟုတ်အဲ့ဒီကိုတက်ပြီးမှတိမ့်တာသူတို့စခန်းတွေကိုဒါတော့အဲ့ဒီလိုမျိုးတွေလုပ်တယ်ဒါတော့ဦးဇင်းတို့ဗမာပြည်မှာထေရဝါဒဗုဒ္ဓဘာသာမထွန်းကားခဲ့အရေးကြီးတွေထွန်းကားတဲ့အချိန်တုန်းကအဲ့ဒါတွေရှိတယ်အဲ့ဒီကျမ်းတွေအစီအမံတွေရှိခဲ့ဘူးတယ် နော်တချို့နေရာတွေမှာတွေ့ခဲ့ဘူးတယ်ဒါတော့အဲ့ဒါမျိုးတွေဟာဒါအထမနာအတက်တွေလို့ဆိုလို့တယ်ဒါတော့အဲ့ဒီလိုလုပ်တဲ့ဟာတွေကလော်ကီတွေမှာသူတို့ဘာတွေနဲ့နာကြောင်းနှိမ့်ဆက်ကြောင်းတွေဖြစ်တဲ့အတွက်အထမနာဗေဒင်ကျမ်းတွေသင်လဲမသင်နဲ့အစီမံတွေလည်းမလုပ်နဲ့လို့ဆိုလို့တယ်ဒါတော့ဒါကဒီနေ့ခေတ်မှာလည်းတချို့ကတွေလုံနေကြတာပဲမှာအကျန်းတိုက်တာမျိုးတွေပုံနကတိုက်တာမျိုးတွေဘာတွေဆိုတာတော့တော်တော်ကျန်းတယ်ဦးစဲတစ်ခါတွေ့ဘူးတယ်အားတစ်ခါတည်းကျန်းပြီဆိုမှတော့တစ်ခါတည်းလူမနှယောက်မနိုင်တဲ့ဇပွဲကြီးတွေတောင်ကင်ပေါက်ပလိုက်တာပဲကြောက်စရာတော့တော်တော်ကောင်းတာ နော်အဲ့ဒါတွေဟာတဲ့ယဟန်တွေမသင်ကောင်းမပို့ချကောင်းဘူးလှုပ်လည်းမလှုပ်ကောင်းဘူးဒီစီရင်တွေကိုပြီးတော့တိပင်ကျမ်းတွေရှိတာပေါ့ဗျအိမ်မဲကျမ်းဘေရင်ကျမ်းနက်ခကျမ်းထွက်ရပေါက်ရောင်ရောင်ဘာရောင်ရောင်အတက်ဟောတဲ့ဟာတွေပြီးတော့မှတကိုးအစွမ်းပြပြီးတော့လှုပ်တာတွေအင်းချတာတွေပြီးတော့မှအခါပေးတာတွေရတရားလှုပ်တာစီးပွားတရားဟိုဟာလှုပ်တရားလှုပ်အဆောင်ပေးတာအဖွဲပေးတာတတ္တဝါတွေရဲ့မြည်တမ်းအတန်နဲ့ကြားတဲ့ခါဘယ်အတန်ဘာလှုပ်တာဘာညာလှုပ်တာမင်္ဂလာဖြစ်တယ်မဖြစ်ဘူးစသည်ဟောတာနော် သားရခြင်းနဲ့သားသမီးရခြင်းနဲ့အမျိုးသမီးတွေကိုသားသမီးရနိုင်အောင်သူတို့ရဲ့စေတစီမံနေစီမံပေးတာပြီးတော့ခါကျတော့ဆေးကူတာဒါတွေကမိမိရဲ့တန်တရားထွေရေးကိုလှုပ်တဲ့အလုံးနဲ့ပြောင်းပြန်ဆန့်ကျင်ပြီးဖီလာဖြစ်တဲ့အတွက်ကြောင့်နဲ့တန်တရားထွေရေးအတွက်ရန်တာဖြစ်ဖို့နိဗ္ဗာန်ရောက်ဖို့ကျင့်တဲ့ရန်များသည်ဒီလိုအတတ်ပညာမျိုးတွေကိုမလှုပ်တဲ့မတင်တဲ့မကြားသင့်ဘူးတဲ့ဒါတော့သူကပြောတယ်ငါဖះကိုကြည်ညိုပြီးတော့မှရန်ဖြစ်လာတဲ့ပုဂ္ဂိုလ်တွေကဒါတွေမလှုပ်သင့်ဘူးတဲ့နော် ဒါတို့ဒီနေရာမှာဆဲကူတာဆိုတာလေးတခုတော့ပြောခဲ့မယ်ဦးဇင်းတို့ဝိနည်းသက်ခါဘုဒ္ဓမှာခွင့်ပြုထားတာရှိပါတယ်တမက်ကတန်ခါအချင်းချင်းနေမကောင်းရင်ဆဲကူကောင်းတယ်နော်ကိုယ့်ရဲ့မိဘတွေညီကောင်မောင်နှမနော်ဆွေတွေမျိုးတွေဆိုလို့ရှိရင်လည်းဂျေဇုဆွေမျိုးတော်မှုကြောင့်ဒါဆဲကူကောင်းတယ်ပြီးတော့မှဂျေဇုများတဲ့တန်ခါအတွက်ဂျေဇုများတဲ့ပုဂ္ဂိုလ်တွေဆိုလည်းဆဲကူကောင်းတယ်ဒါပေမဲ့တချို့ဟာတွေမှာတော့တိုက်ရိုက်မကူကောင်းတာလည်းရှိတယ်နော်။ဥပမာ ဆေးရဲ့သဘောတရားလေးတွေကိုပဲညွှန်ကြားပေးလိုက်တာဘာလေးလဲဘာလေးလို့ဆိုတော့ပျောက်တယ်စသည်ဖြင့်ပေါ့လေတက်ရိုက်မကူတာလည်းရှိတယ်တော့တချို့ကြတော့လည်းပဲတက်ရိုက်ကူလို့ရတာတွေလည်းရှိပါတယ်ဒါတော့ဒါပေမဲ့အဲ့ဒီကူတာတွေမှာဒီဟာကိုကူစားဖို့ဒီနည်းကို ရောင်းဖို့ဆိုတာမျိုးမရှိဘူးတစ်ဖက်သားပုဂ္ဂိုလ်တက်တာဖို့เนาะဟောဆင်းရဲဒုက္ခလွတ်စေဖို့ဒီလိုမျိုးတာဒါလည်းပဲလူတိုင်းမကူဘူးမိမိတဲ့နိစ္စတဲ့ရဟန်းတန်ခါချင်းချင်းကိုယ့်ရဲ့ဆွေမျိုးညီကောင်မောင်နှမချင်း တန်ခါအတွက်အကြောင်းအတွက်เนาะကျေးဇူးများတဲ့ပုဂ္ဂိုလ်များဖြစ်ခဲ့ရင်ဒါညွန်ကြားတယ်ကုတာဒါလောက်တော့ရှိပါတယ်ဒါပေမဲ့ခုနပြောသလိုလောကအနေနဲ့ပြောမယ်ဆိုတော့ကုစားဖို့အတွက်ကုတာမျိုးမဟုတ်ဘူးတဲ့เนาะဒါကြောင့်နာမည်ကြီးတဲ့ပုဂ္ဂိုလ်တွေဆိုလို့ရှိရင်တချို့ကလည်းပဲဘုန်းကြီးမြင်ရင်အဲ့ဒါတွေတခုမဟုတ်တခုတော့ဟာဟောတာတွေပြောတာတွေပေးတာတွေတတ်တယ်လေထင်တာပဲသူတို့ကထင်တာဦးဇင်းတို့မက္ကဆီကိုသွားတော့ကဆိုရင်လေစိတ်မှာဦးဇင်းတို့ immigration ကစစ်တဲ့ခါကျတော့ တောင်းတယ်ဆိုတာဘာလေးပါလာညာလေးပါလာနဲ့ဥစဉ်လည်းဘာတောင်းမှမသိဘူးနောက်မှဟောဒီပြင်ဘုန်းကြီးတွေလာတဲ့ခါကျတော့သူကဗရီလေးတွေပေးတာရှိတယ်ကျိုးလေးတွေပေးတာရှိတယ်ဟိုပေးဒီပေးလို့သူကပြတာဟောအဲ့ကျမဩထိုင်းကဘုန်းကြီးတွေဘာကထိုင်းစင်တူလေးပေးထားခဲ့တာရှိတယ်ဩငါဒါမျိုးတောင်းတာရှိမှလို့အဲ့ဒါမျိုးတော့ငါတို့လည်းမပါဘူးကွာလို့ပြောခဲ့ရတယ်နော်ဒါတော့အဲတချို့လေးတွေပေးခဲ့ကြတယ်ပေါ့လေအဲ့လိုအဆောင်လေးတွေရှိသလားဒါလေးတွေဆောင်ရင်ဘာပြီးတယ်ညာပြီးတယ်ဆိုတာမျိုးယုံကြည်ကြတာကိုဒါဥစဉ်တော့ဗမာပြည်မှာလည်းအဲ့လိုပဲနာမည်ကြီးပြီဆိုရင်တို့ကဟိုတောင်းတောင်းမေးပါဇက်တဲ့စားတဲ့ကွန်းလဲတောင်းတာပဲ ဟုတ်လားအဲသူတို့မလို့မရွမချစားတယ်အဲ့တော့ဇော်တော်ကြီးလက်ထက်တုန်းကတော့မာစီဇော်တော်ကြီးလက်ထက်တုန်းကတော့အဲ့ဒါလိုခက်ပြိုင်ဘုန်းကြီးတွေလည်းပေါ်တာကိုပေါ်တဲ့ခါကျတော့ဓမ္မိုက်တယောက်ကသွားတယ်တဲ့အေးအဲ့ဆရာတို့ကနာမည်လည်းကြီးတယ်နော်နာမည်ကြီးတဲ့ပုဂ္ဂိုလ်တွေလည်းချင့်ကပ်ကြတာဆိုတော့အဲ့ဆရာတော်ကြီးကသွားရင်ငါ့ကိုကွန်းပေးရင်ကောင်းမှာပဲဆိုတော့အစီအမံနဲ့သွားတယ်ပေါ့လေစေကူကူတော့သွားတယ်ဟိုကျတော့ဆရာတော်ကြီးကပါဇက်တရားကွန်းထုတ်ပြီးတော့ပေးတယ်ဆိုတော့ဟုတ်ပြန်ဒါတော့ तू ပြောချင်တာကဒီဆရာတော်ကြီးကသူ့စိတ်ကိုတိလို့ तू ကဇာရတယ်လို့လို့ပါလို့လို့ပေါ့လေ ဒါတော့ဆရာတော်ကြီးကိုသူကနည်းနည်းထောက်ခံစေခြင်းတဲ့သဘောရှိတယ်အဲ့လိုဖြစ်တယ်ဖះညာလိုဖြစ်တယ်ဖះနဲ့တူဆရာတော်ကြီးကအော်ဟုတ်လားဟုတ်လားအဲ့ဒါဆိုရင်တော့ဘာဖြစ်တာနေမှာပဲဆိုတဲ့သဘောမျိုးသူကမြင့်ပေးစေခြင်းတဲ့သဘောရှိတယ်ဆရာတော်ကြီးတော့အင်းအင်းနေပဲလိုက်နေလိုက်တယ်တဲ့ဘာမှထောက်လက်မခံဘူးမကန်လက်မကန်ကိုဘာဖြစ်လို့လဲဆိုတော့သူ့ကိုတိုက်ရိုက်ကြီးပြောလို့လည်းမကောင်းဘူးနည်းနည်းလေးသူကသူ့ကိုသိက္ခာနှိမ်သွားမှအဲချတယ်လို့ဖြစ်မှာဆိုလို့အဲ့တော့တချို့ကလည်းပဲလူကြီးတွေနော်နာမည်ကြီးတွေကိုကိုယ်ရင်အဲ့ဒါမျိုးတွေရှိတယ်ထင်ပြီးတော့လာလာပြီးတော့ ုန်းကြီးတွေကိုလည်းပဲဘာမှမပေးရမကမ်းရပဲလဲတောင်းတာရှိတယ်ဒါကြောင့်ဇော်တော်ကြီးကဘာပြောလဲဆိုဥစဉ်မှာရေးထားတာရှိတယ်အဲ့ဒါအဲ့တော့ဇော်တော်ကြီးကလည်းအဲ့လိုခဏခဏတောင်းဘူးတယ်ရင်တစ်ခါလည်းပြောဘူးလက်လက်ကင်ပွားလေးလာကင်ပေးပါဗျာဆိုတတိတင်တယ်လို့မျိုးဒါတော့ဇော်တော်ကြီးကပြက်ပြက်ကိုပြောတာအဲ့ဒီမှာတရားထဲမှာဘုန်းကြီးကတော့တဲ့ဒဇုံတယောက်ကဘေးကင်းရန်ကင်းစသည်အတွက်ဒဇုံတစ်ခုကိုလာတောင်းရင်ငါမှအဲ့ဒီလိုပေးစရာမရှိဘူး ငါလည်းဘာမှဘာမှတကိုးမရှိပါဘူးအဲ့ဒီလိုတကိုးရှိတဲ့အနေနဲ့ပစ္စည်းတစ်ခုခုကိုပေးရင်ငါတို့ကိုယ်တိုင်ဂိုင်းဆရာကြီးဖြစ်သွားပါလိမ့်မယ်ဆိုတော့ငါတို့ကဂိုင်းဆရာလုံးမလုပ်ဘူးလို့ဆိုလိုတယ်တကယ်လို့ပစ္စည်းတစ်ခုခုကိုပေးခဲ့မယ်ဆိုလို့ရှိရင်လည်းဦးဇင်းတို့ဘုန်းကြီးတွေမှာကုလတုတဒနာဆိုတဲ့တန်ဃာတိတိတိခါဖို့ရာအာဘတ်တင်တတ်တယ်ဒါကြောင့်တက္ကရာတွေကိုလည်းပဲဆရာတို့ကဘာပြောတယ်လဲဆိုရင်ဒါကြောင့်ねတက္ကရာကမအများကလည်းကိုယ်ဆရာကိုဂိုင်းဆရာရောင်ရောင်မဖြစ်အောင်စောင့်ရှောက်ကြဖို့လိုပါတယ်အဲ့ဒါဦးဇင်းတို့တက္ကရာကမှတ်တာမှတ်တာ ကိုဘုန်းကြီးကိုကိုကိုကိုနာပြီးလေဟာခင်ဗျကျုပ်ဘုန်းကြီးလက်ကစားမှာဘာဘလို့ဖြစ်တယ်ညာလို့ဖြစ်တယ် ਨੇ ဝိပဿနာနဲ့ပတ်သက်လို့ပိဋကနဲ့ပတ်သက်လို့ပြောချင်တော့ပြောအခုနောက်ကကွန်းတောင်းတာမျိုးတွေဟိုဟာဖြစ်တယ်တရားဖြစ်တယ်ဘာပြီးတယ်ညာပြီးတယ်ဘာဆောင်ညာဆောင်နဲ့သွားမခေါ်နဲ့အဲ့ဒါခင်ဗျားတို့ကိုယ်တိုင်ခင်ဗျားတို့ဘုန်းကြီးဖြစ်တာအဲ့ဒါကြကြသတိထားနော်ဒါတော့ဘုန်းကြီးကလည်းပဲတချို့ကလည်းခြေချော်လဲရောထိုင်နေသွားတွေ့ရင်အဲ့ဒါခင်ဗျားတို့ဘုန်းကြီးပြက်ကြရောနော်ဒါကြောင့်ဟောနေရတော့ပြောလို့တော့မကောင်းဘူးလေတပားကဘေးရင်ဟောတယ် တပားကတရားဟောတယ်ရှေးတုန်းကတရားဟောတယ်ဆိုတာလည်းပဲနော်သိပြီးတော့လူဘဝတ္ထုဆိုတာဒီနေ့ခေတ်လို့ရတာမဟုတ်ဘူးမဖြစ်စလောက်နဲ့လည်းပဲဒါဟောနေရတာသူတို့တရားသိစေနာစေခြင်းလို့ဒါတော့ဟောဘက်ကကြောင်းတစ်ကြောင်းကတော့ဘေးရင်ဟောတယ်ဘေးရင်ဟောတဲ့ဘုန်းကြီးမှာတော့ဟာတခါတည်းကားတွေတဝူဝင်းနဲ့လာလိုက်ကြတာဘူကြီးဘုံငယ်တထေကတော်ကြီးတထေကတော်ငယ်တွေလာလိုက်ကြတာစားလိုက်ရတယ်လည်းရှင်းလို့ပဲဘေးရင်ကလေးတောက်ခနဲ့တွက်လိုက်ပြီးတော့မှတခါတည်းလာလာပါတွေပေါ်လိုက်တာဝတ္ထုတွေပေါ်လိုက်တာအေးကွာတဲ့ ဦးဇင်းတို့မှာစာပေမှာပြောတာရှိတယ်နော်စာပေကပြောတာကဦးဇင်းတို့ရဲ့ကတ်ဟိုပါဠိတွေကိုစီးတဲ့အခါမှာဒီပုတ်ဒီဒါကတ္တာဟောလာကံဟောလာပေါ့နော်ကံကအဓိကထားတဲ့ဝကြလာကံကတ္တာပုဂ္ဂိုလ်အဓိကထားတဲ့ဝကြလာလို့ပါဠိမှာစီးရတာရှိတယ်ဒါတော့သူနဲ့ဆိုင်တဲ့ပုဂ္ဂိုလ်ပထမဝိပဿနာထားပါလို့ဆိုလိုတယ်ဒါတော့ဦးဇင်းတို့ကပါဠိကိုစတင်ကားစားမှာဟောရာဟောရာပထမမဟောတဲ့ပုဂ္ဂိုလ်ကဒုတိယတတ္တရာထားပါဝိပဿနာနဲ့ပြောတာ ဒုတိယဝိပဿနာကောင်းတတိယဝိပဿနာကောင်းထားပါလို့ဆိုလိုတယ်ဒါတော့အဲ့တော့အဲ့ဒီနှစ်ကြောင်းပြီးတော့တခါဒီဘက်ကကြောင်းကစာချတဲ့ဘုန်းကြီးဒါတော့တရားဟောတဲ့ဘုန်းကြီးကလည်းပဲသူ့လက်နာတော်မှာလည်းသူတော့ပြောတာပြောတယ်သူလည်းရှင်ပါတယ်ဘေတော်ဟောတဲ့ဘုန်းကြီးလည်းရှင်နေတာပဲဒီဘက်ကစာချတဲ့ဘုန်းကြီးကတော့တော့ကိုစွန့်ကိုကန်စားပြီးစာချရတာ哦ဒါတော့ဟိုဘက်ကြောင်းနှစ်ကြောင်းမှာအလူတွေပေါ်လို့စွန့်ကိုနဲ့ပေါ်နေတဲ့အချိန်ခါမှာဒီဘက်ကြောင်းကဘုန်းကြီးကတော့ကိုစွန့်လက်ကိုကန်စားပြီးတော့မှကိုစာကိုချနေရတာအေးကွာငါတပည့်တို့ရေ မင်းတို့သိတဲ့အတိုင်းပဲကွာဟောရဟောရပထမဆိုတဲ့အတိုင်းသူတို့နှစ်ပါးတော့ဟောတာဟုတ်ကွာတပါးဗေဒင်းဟောတယ်တပါးတရားဟောတယ်ဆိုသူတို့ကတော့ပထမနေရာမှာရှိတယ်ကွာငါတပည့်တို့ကငါရှိလာစာတင်တော့ငါလည်းမင်းတို့မကြွေးနိုင်ဘူးတဲ့ဒုတိယတတိယဆိုတော့ဖြစ်ကြတာဆန်းကြွေးတာပေါ့ကွာဟုတ်လားဒါတော့ဗေဒင်းဟောတဲ့ဘုန်းကြီးများကတော့ပြောချင်တာကတော့သူတို့ကလက်ရှင်တာပေါ့နော်တရားဟောတဲ့ဘုန်းကြီးဆိုတာလက်လက်ရှင်တာပေါ့စာချတဲ့ဘုန်းကြီးကတော့လက်မရှင်ဘူးလေမဟောဘူးလေမဟောတဲ့အတွက်သူကဒုတိယနေရာတတိယနေရာလောက်ပဲရှိတယ်လို့ဆိုလိုတယ်ဒါတော့ကောင်းပြီ ဘုန်းကြီးတွေမှာအဲ့ဒါလိုလက်ရှင်တဲ့ဘက်ကိုရောက်ပြီဆိုရင်အဓိကမန်တိုင်ဖြစ်တဲ့မိမိတို့ကျင့်စဉ်လမ်းကလွတ်ကြရောတရားဟောတာ တော့ထားပါဒါနော်အဲ့ဒါလိုတွေဖြစ်တဲ့အတွက်ကြောင့်မိမိတို့ဘုန်းကြီးများကိုလည်းအဲ့ဒါလိုမျိုးမဖြစ်အောင်ဒကာဒကမလည်းဒကာဒကမတွေမှာလည်းထိမ့်သိမ့်ဖို့စောင့်ရှောက်ဖို့တာဝန်ရှိပါတယ်နော်ရှိသမျှဘုန်းကြီးတွေခုနမျိုးဖြစ်ကြပြီဆိုရင်တော့ဦးဇင်းတို့လည်းပဲသာသနာပြစ်ဖို့တဲ့မှာကိုယ်တိုင်လှုပ်သာသနာဖြစ်တဲ့ထက်မှာပါနေလိမ့်မယ်ဒါကြောင့်ဦးဇင်းတို့ဒကာဒကမတွေကလည်းပဲ မိမိတို့ကိုယ်တိုင်လည်းလမ်းကြောင်းမဆောင်ဖို့အရေးကြီးသလိုမိမိတို့ကိုယ်ကိုယ်တဲ့ဆရာတော်များကိုလည်းပဲမိမိတို့ကိုယ်တိုင်ကသွားပြီးတော့ခိုင်းရောင်ရောင်နော်ဓာတ်ရောင်ရောင်အဲ့လိုရောင်ရောင်မဖြစ်စေဖို့အရေးကြီးပါတယ်မိမိတို့ကိုယ်တိုင်ကလည်းအဲ့ဒီကထွံ့မြောက်ရဖြစ်တဲ့နိဗ္ဗာန်ကိုသာလျင်ရရရကြောင်းထက်ထက်